ဒီနေ့ကအင်္ဂုတ္တပါဠိတော်လားပါစလာယမာနသုတ်ရှင်မမောဂလာနိုင်ကြီးနေခြင်းကိုအကြောင်းပြုပြီးတော့ဟောထားတဲ့သုတ်နိုင်ဒီသုတ်ကိုဒီနေ့ဟောခဲ့နိုင်ကြီးခြင်းပယ်ချဖို့ရာအကြောင်း9ပါးမြတ်စွာဘုရားဟောတာဒီနေ့ဆောင်းမုတ်ကလေးတွေပေးတာပညာပြောင်းပေးစွာကြံတွေ့ ရွရွေးနားဆွဲလေပညာပြောင်းပေးရမယ်တရားအားထုတ်နေလို့တရားအားထုတ်နေရင်ငိုင်မြည်ချင်းဖြစ်လာတာသူအကြောင်းရှိတယ်ငိုင်မြည်ဖို့ရအိမ်ငိုက်ဖို့ရအကြောင်းရှိစိတ်ရောအောင်လို့နှလုံးသွင်းမှုတွေရှိရဲကိုပင်မနာအကြောင်းပြုပြီးတော့စိတ်နှလုံးသွင်းခြင်း အဲလိုလိုလာလာနဲ့ဆင်းရဲသာသာရှိလျက်ရင်ကောင်းမှာပဲလို့ဒီလိုနှလုံးသွင်းခြင်းအစရှိသည်ဖြင့်စိတ်ကြော်ရဲအောင်လို့နှလုံးသွင်းမှုလေးရှိတယ်အဲဒီနှလုံးသွင်းမှုပညာလေးတွေကိုပယ်ကြောက်ပြီးတော့ပြောင်းပေးပါတဲ့ပညာပြောင်းပေးစာကြံတွေဒါမှမကြောက်သေးလို့ရှိရင်လည်းကိုယ် လေ့လာပြီးတော့ထားတဲ့သုတ်တရားဒေသနာတွေကိုသာဝိကျမ်းကနေပေါ်တယ်ဒါတွေကိုသိနေစဉ်းစားပါတဲ့ဒါမှမပြောသေးလို့ရှိရင်လည်းအဲ့ဒီနှုတ်တဲ့ကြထားတဲ့စာတွေကိုရွတ်ဖတ်ပါတဲ့ဒါမှမပြောသေးလို့ရှိရင်လည်းပဲမိမိနာကိုလည်းနဲ့ဆွဲကိုယ်ကိုလည်းနဲ့ပို့သပြီးတော့ပေးဒီလိုလုပ်ပါတဲ့ကိုယ်လည်းလှုပ်ရှားပြီးတကလားပေးဒီလိုလုပ်ပါ အဲဒါ၄ခုကိုဒါမှမကြောက်သေးလို့ရှိရင်နောက်တစ်ခုကဥရကေနအခိနိအနုမစိတ်တော်ဒီနေ့ဥရကေနပုဂ္ဂိုလ်သတိမပြုမိလို့နေရာလဲနဲ့ပို့တာကိုသွားပြီးတော့ဆောင်မှုကပြန်လိုက်တယ်အဲလဲရေနဲ့ဥရကေနရေဖြင့်အခိနိမျက်စီတို့ကိုအနုမစိတ်တော်ဟာ ဝတ်သ၍သုံးမှုသုတ်သင်၍ဆိုတော့မျက်နှာသစ္စာပါပဲမျက်နှာသစ္စာဆိုတဲ့ပါဠိကတော့ဒီပါဠိတော့မဟုတ်ဘူးဆိုအလားတူနေပါမျက်နှာသစ္စာဆိုတာကတော့မုခဒောဝနမုခဒောဝိဒောဝတို့ရှိပါတယ်အခုတော့မျက်စိထဲမှာရေခဝတ်သပေသုတ်သင်ပေးတယ်ဆိုရင်ဒါမျက်နှာသစ္စာတစ်မျိုးပါပဲဒီတော့ဒီပါဠိလေးတော့ဒီနေ့ဟာပညာဥမ္မဒီနေ့ကတော့မျက်စိပို့ရဆိုတော့ လည်းနဲ့ဘုရားအတိတ်ပဲရောက်တယ်။ဘုရားရေနဲ့ဘုရားမျက်နှာသိတဲ့ဆိုမှပဲပို့ပြီးတော့ပေါ်မှာပါ။မျက်နှာသိရနဲ့မျက်နှာသိပေးပါတဲ့။နေရာကထားပြီးမျက်နှာသိမျက်နှာသိပြီးတော့ထူထူရမျက်နှာတွေကိုလျှောက်ပြီးတော့ကြည်ပါတဲ့။ဒီတာနှုတ်ပြီးလို့ကြည့်ရတယ်။နေရာမျက်နှာတွေလျှောက်ကြည့်ရတယ်။လက်ခတိုင်းဒါရကရူပါနိပုံလောကိယသည်တဲ့ကောင်းမြင်မှရှိတဲ့

စဉ္ညာ၆ပါးလေမျက်နှာသိပြီးတော့စဉ္ညာ၆စဉ္ညာ၆ပြီးတော့ပြောက်ရင်လည်းပြောက်မှာပြောက်လို့ရှိရင်ဖြင့်ဒါကအဲ့ဒါကတော့အိပ်ပြီးတော့အိပ်တဲ့ခါကာလမှာလဲလေရနာနောက်ချင်းစောင်းပြီးတော့ဘယ်ချိန်ကျရင်ထားမယ်လို့ထားမယ်ဆိုတဲ့နှလုံးသွင်းလေးနဲ့အိပ်ပါတယ်မထားတော့ဘူးအနေနဲ့သိကြလည်းကြမအိပ်ပါနဲ့အေးရကနိုးစီနေတဲ့တဲ့နဲ့ထထားပါတဲ့နိုးတဲ့ခါကလာမှိန်ပြီးဟိုဘက်လှဲလိုက်ဒီဘက်စောင်းလိုက် တခါပြန်အိတ်လည်းမလုပ်ပါနဲ့နိုးသိနေတဲ့ကြံတဲ့တခါလည်းထပြီးတော့တရားအားထုတ်ပါတဲ့ဒါအိတ်ငယ်ချင်းပဲဖြောက်တဲ့တရားအဲဒီတော့အဲဒါလေးကနေထပြီးတော့ဆူရအောင်လေပညာပြောင်းပေပညာပြောင်းပေစာကြံစာကြံတွေစာကြံတွေရွေနာဆွဲလေ ရှိကာကွယ်ပေပညာပြောင်းပေပညာပြောင်းပေသာကြရေသာကြရေရွရေနာဆွဲလေရွရေနာဆွဲလေပညာပြောင်းပေပညာပြောင်းပေသာကြံတွေ့သာကြံတွေ့ရွရေနာဆွဲလေရွရေနာဆွဲလေ ယနာပိယံယနာပိယံအလင်းကြံလင်းကြံဉာဏ်လျှောက်ပါလေ ညာ၆ပါးလေမျက်နာသိယံမျက်နာသိယံအလင်းကြံသိယံပညာ၆ပါးလေပညာ၆ပါးလေမျက်နာသိယံမျက်နာသိယံအလင်းကြံသိယံပညာ၆ပါးလေပညာ၆ပါးလေငိုင်းကြီးပေရှားငိုင်းကြီးပေရှားခုနှစ်ပါးခုနှစ်ပါးဘုရားညွှန်ပြပေဘုရားညွှန်ပြပေ နိုင်မည်ပဲရှာနိုင်မည်ပဲရှာဟောနပါဟောနပါဘုရားညွှန်ပြပေဘုရားညွှန်ပြပေနိုင်မည်ပဲရှာနိုင်မည်ပဲရှာဟောနပါဟောနပါဘုရားညွှန်ပြပေဘုရားညွှန်ပြပေအဲတရားထုတဲ့ယောဂီတွေမှာနိုင်မည်တဲ့ခါကာလပယ်ဖြတ်ဖို့ရပါပဲ။ဒါမြတ်စွာဘုရားလက်ထက်ကလေးကသာသနာဥစ္စာလေးပဲ။

ဆုံးကသွားတဲ့အခါကာလမာနာရီဥသောဒီကွန်နဲ့ထောင်ပြီးဒီကာလမသွားပါနဲ့ကိုကိုကိုစိတ်နဲ့ညှင့်ပြီးတော့ဒကာဓမ္မတွေကိုကိုအလေးမြတ်ပြုစီရင်လည်းစိတ်နဲ့စိတ်ထားနဲ့လုံမသွားပါနဲ့ဒါတခုနောက်တစ်ခုကတော့ဝိဂာယိကကထာမာဝိဂာယိကကထာကိရတိအဲမာနာဝိဂာယိကကထာကိတ္တာမိဒီဘိက္ခိတာပန် ဆန့်ကျင်ဘက်စကားအငင်းခုန်စကားတွေမပြောမပြောဘူးလို့နှလုံးသွင်းပြီးတော့ကျင့်သုံးရမယ်တဲ့အဲဒီတရားထုတ်နေတဲ့ခါကလည်းဆန့်ကျင်ဘက်စကားတွေပြောနေမယ်ဆိုရင်ဒါသမာဓိကျင့်အချင်းချင်းမပြောနိုင်ဘူးတော့စိတ်ထဲကစိတ်ကူးရောက်နေရင်ကို သမာဓိဆိုတာပြတ်တတ်တယ်ဒါကြောင့်မို့ရှင်မမောကလကိုပေးတာရှင်မမောဒီနေ့ကပြောခဲ့တဲ့အတိုင်းပဲဆရာသာသနာတော်ကစကားသာဆိုတော့ဇမနာဝါဒတွေက စမ်းကျင်မဲ့တွေလာပြီးတော့လည်းမေးကြမယ်ပြောကြမယ်အဲဒီပုဂ္ဂိုလ်တွေနဲ့စပြီးတော့စိတ်တွေကဉာဏ်ကြီးခြေပါဖို့ရတယ်စဉ်းစားနေမယ်ဆိုရင်အလုပ်ပြည့်နေမှာလို့ဒါမှမဟုတ်အဲ့ဒါမပြောလိမ့်နဲ့နောက်တစ်ခုပါတော့ဆိုတော့ပန်သက်ကရောနှောခြင်းရောနှောခြင်းဆက်ဆံခြင်းအဲ့ဒါတွေမြတ်စွာဘုရားက ကဲ့ရဲ့လေရှိဒါပေမဲ့လို့အသက်ကရောနှောခြင်းဆက်ဆံခြင်းတွေအကုန်လုံးငါဘုရားမကဲ့ရဲ့ပါဘူးတဲ့ရောနှောခြင်းဆက်ဆံခြင်းတွေဟာမရောနှောတဲ့ဟာတွေကိုမရောနှောဖို့ရတာလည်းငါပြန်ဟောတယ်တဲ့ဘာတွေရောဆိုရင်မရောနှောတဲ့ဟာတွေကတော့သဂါရမတွေနဲ့ပေါ့သဂါရမတွေနဲ့မိဖြစ်ဆွေဖြစ်နေအားဖြင့်ရောနှောခြင်းရင်းရင်းနှီးနှီးပြုပြီးတကလာရောနှောခြင်း အဲဒီလိုဟာတွေငါတရားကဲရပါတယ်တဲ့ကိလေသာအာယုန်တွေနဲ့ရောနှောခြင်းဒါတွေကိုကဲရပါတယ်တဲ့မာရီနဲ့ရောနှောခြင်းနဲ့သာဘုရားကမကဲ့ရဲ့သဘောတူလုံးဆိုလို့ရှိရင်တော့တော်ကြောင်တော်ကြောင်နေတဲ့သိဉာဏ်နဲ့ရတယ်တဘာရီနေတာတွေတဲ့ဒါတွေနဲ့ဒါတွေနဲ့ရောနှောတာတော့ကောင်းတယ်ဟုတ်တယ်တရားအထုတ်တဲ့ပုဂ္ဂိုလ်ကသိသိဉာဏ်ဉာဏ်နေရာတွေနဲ့ ရောနှောပြီးတော့စိစိညင်ညင်နေရာတွေပျော်မှပဲသူတရားထုတ်လို့ပြင်မှာအဲစိစိညင်နေရာတွေမပျော်ဘူးအပေါင်းဖော်နဲ့မှပျော်တယ်ဆိုတရားထုတ်လို့ကမဖြစ်ဘူးဒါကြောင့်စိစိညင်ညင်နေရာတွေနဲ့ရောနှောတာသိမြတ်တာတွေတော့မြတ်စွာဘုရားကမကဲ့ရပါဘူးချီးချီးမွမ်းပါတယ်ဒါကတော့အဲဒီအဲဒီခါတော့တရားထုတ်နေတာစိစိညင်ညင်အားထုတ်နေရတာအားပေးတဲ့စကားပါပဲအဲဒီတော့မှ

ရှင်မမောဂလငါမေဗန္တိမြတ်စွာဘုရားကိတဝတ္တပဲများလို့ဖြင့်ဘိက္ခုရာသည်သံခိတေနာအကျဉ်းရဖြင့်တဏှာသင်္ခယဝိမုတ်တော်တဏှာကုံရာနိဗ္ဗာန်သို့ရောက်၍ကိလေသာမှလွတ်မြောက်သည်ဟောဒီဖြစ်ပါသည်တဏှာကုံရာနိဗ္ဗာန်ကိုရာတဖို့ညာဖြင့်ရောက်ပြီးတော့ရာတမေရာတဖို့ညာဖြင့်ရောက်ပြီးတော့ကိလေသာကလွတ်မြောက်ပြီးတော့သွားတာဟာ အကျဉ်းချုပ်အားဖြင့်ဘယ်လိုသိရပါမလဲလို့အဲအကျဉ်းချုပ်ရောက်ပုံလေးကိုမင်းများလျှောက်ထားပါတယ်ဒီနေ့ကပြောခဲ့တဲ့အတိုင်းပဲတရားထုတ်တဲ့ပုဂ္ဂိုလ်ရှေ့လျှောက်ပြီးတော့ကိုယ်တွေ့ရမှာဖြစ်ရမှာရင်အမှန်သိကျင်တယ်အမှန်သိကျင်တယ်ဒါကြောင့်မို့ဒီမှာမောဝလံကလည်းသောတာပန်ဆိုတော့တဏှာကုံရနိဗ္ဗာန်ရောက်ပြီး အရာဓမခုဏနိဗ္ဗာန်ရောက်ပြီးဉာဏ်သာဖြစ်ပြီးတော့ကိလေသာကလွတ်မြောက်တော့တာဘယ်ပုံပဲနည်းလွတ်မြောက်မှာပါလိမ့်မလို့ဘယ်တော့ကျော်ကျင့်ရမှာပါလိမ့်မလို့ဒါလေးကသိကျင်တယ်သိကျင်လို့မေးတာဘုန်းကြီးများတို့ကယောဂီတွေလည်းဒီလိုပဲတရားထုတ်တာကြားလာပြီဆိုရင်မေးကြတယ်ဘယ်တော့ဘယ်တော့တရားထုတ်မလို့ဘယ်တော့တရားပြီးမလို့မေးဒီမှာလည်းလွယ်လွယ်ပြောရတာပဲတရားပြီးတာကတော့ဖြစ်တိုင်းဖြစ်တိုင်းဒီကိုရှုမှား အဲဖြစ်လိုက်ပြက်လိုက်ပေါ်လိုက်ကြောက်လိုက်တွေအဲ့ဒါတွေအကုန်လုံးကုန်တဲ့အခါကျရင်ရင်သာတရားပြီးပြီလို့ပြောရတယ်ဆိုအာယုံအာယုံ6ပါးဒွါ6ပါးအာယုံ6ပါးတွေပေါ်နေတာတွေပေါ်တိုင်းပေါ်တိုင်းနဲ့ကျုပေါ်ပြီးရင်ပြောက်သွားရင်ပေါ်ပြီးရင်ပြောက်သွားရင်အဲ့ဒါတွေကိုတစ်ခုပြီးတစ်ခုတွေ့နေရအတွင်းကရောပြင်ကရောပဲမိမိရှုနေတဲ့စိတ်ရောပဲအဲ့ဒါတွေအကုန်လုံးကုန်သွားရင်တော့တရားပြီးပြီလို့ဒီရောက်မှထုတ်ရမယ်လို့ပြောရတာပါ နေတော့ယောဂီပုဂ္ဂိုလ်တွေကတခုပြီးတခုမှနေရသုံးမမသုံးနိုင်မယ်ဟာကိုဘုံမကုံမာတော့မလားလို့အောင်းမယ်ကုံနေတော့ဘုံရောက်ဒီနေ့တစ်ချိန်ကျရင်ကုံအောင်အဲဒါကြောင့်ရှင်မမောဂရံကလည်းကျင်းကျုပ်အားဖြင့်ဆိုရင်ဘယ်လောက်အားထုတ်လို့ဘယ်လောက်ပြည့်စုံလို့ရှိရင်တဏှာသင်္ခယဝိမု ക്തി တဏှာကုံရာအရဟတမေဖို့ရောက်ပြီးတော့အဲတဏှာကုံရာနိဗ္ဗာန်ကိုအရဟတမေဖို့နဲ့ရောက်ပြီးတော့ လွတ်မြောက်သွားပါသလဲအဲ့ဒါမေးအဲ့ဒါမေးတော့အနည်းကပြောခဲ့ပါပြီသင်လေးကအစ္ဆန္ဒနေထောအဲ့ဒါနာသင်္ခယသနာကုံရာနိဗ္ဗာန်ရောက်လို့ရှိရင်ဒါစင်စင်လည်းပဲပြီးဆုံးသွားပါပြီတဲ့ နောက်တစ်ဖန်ထပ်ပြီးတော့အဲပြီးဆုံးအောင်လုပ်ကြမရှိတော့ဒီပြီးဆုံးမှုဟာပြည့်သွားတယ်လို့မရှိဘူးပေါ့လေဒါမှမဟုတ်စစ်စစ်အဆုံးကိုလွန်မြောက်နေတယ်ပြည့်ချင်းတူတော့အဆုံးကိုလွန်မြောက်နေပြည့်ချင်းမကျူဒီပြင်အလုပ်ကိစ္စတွေကတော့ကိုအခုပြီးတယ်ဆိုပေမဲ့တော့ကြာလို့ရှိရင်ပြင်မပြီးတာကအစတစ်ခါပေါ်လာတော့ဒီပြီးတာကပြည့်သွားတယ်လို့ဆိုရတာပေါ့လေ လောကအလုပ်တွေပြီးမှမပြီးနိုင်များဘူးတရားအလုပ်ကတော့အဲ့ဒီအာရမေရတို့ရောက်ပြီးတော့ကျင်ပြီးသွားတာတခါတည်းပြီးတော့တာပဲနောက်တစ်ခါမပြီးတဲ့အစမပေါ်လာတော့တခါတည်းငြိမ့်တော့အစ္စန္ဒနေတော့စင်စစ်ပြီးဆုံးခြင်းတို့ရောက်ပြီအစ္စန္ဒယောဂခေမီစင်စစ်ယောဂတရားတို့ဤကုံရာဘေးရန်ခါသိမ့်တို့ဤကုံရာတို့ရောက်ပြီအစ္စန္ဒဇမစာရီ စင်စစ်မြတ်သောအကျင့်ကိုကျင့်တော်သူကြီးမြတ်သောအကျင့်ကိုကျင့်တာလည်းပဲဘယ်တော့မှပြည့်စည်တယ်လို့မရှိဘူး။ဣစ္ဆန္ဒပရိယောတာနောစင်စစ်ပြီးဆုံးပြီဒေဝမနုဿာနာနလူတို့တဲ့ပေထောမြတ်သောပုဂ္ဂိုလ်ဒီဝါပုဂ္ဂိုလ်မြတ်ဒီဟောတိဖြစ်ပါသည်လို့မေးတော့မြတ်စွာဘုရားအမေကဟောခဲ့တဲ့ကျင့်ကြုပ်လေးစပြီးတော့ဟောတယ်။ဣဒာမောကလနာ ဘိက္ခုနောတုတံဟောတိသာဝေရမနာလာဘိနိဝေတာယာတိမောဂလာနာစိတ္တမောဂလံဣရဣသာသနာတော်၌ဘိက္ခုနောယဟန်တိသာဝေရမလုံးစုံသောယုံနာတရားတော်သည်ဘိနိဝေတာယာဆွဲလန်းခြင်းကဘိနိဝေတာယာမြဲမြံစွာနှလုံးသွင်းခြင်းက နာလမသိလျော်သောဣတိဤသို့သူတံကြာဟုသည်ဟောသည်ဖြစ်၏အဲတုဒ္ဓမယညာဘလောက်ပြည့်စုံရမလဲဆိုရင်အလုံးစုံသောယုံနာတရားတွေဟာမြဲမြံစွာဆွဲလန်းဖို့ရာမသိတော်ဘူးမြဲတဲ့အနေအားဖြင့်ဆွဲလန်းဖို့ရာလည်းမသိတော်ဘူးချမ်းသာတဲ့နေရာဖြင့်ဆွဲလန်းဖို့ရာလည်းမသိတော်ဘူး ပုဂ္ဂိုလ်သတ္တဝါနေရာချင်းဆွဲလမ်းဖို့ရလည်းမသိတော့ဘူးလို့ဒီလိုကြားဝူးရမယ်ကျဲတဲ့ပြောမယ်ဆိုရင်တော့အလုံးစုံသောတရားတွေဟာအနိစ္စမမြဲတဲ့တရားတွေကြီးတယ်ပဲဒီလိုကြားဝူးရဒုက္ခဖြစ်ဖြစ်ပြည့်စုံတဲ့ဆင်းရဲကြီးတယ်ပဲဒီလိုလည်းကြားဝူးရအနတ္တသူသဘောတိုင်းသူဖြစ်ပြနေလို့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားကြီးတယ်ပဲလို့ဒီလိုလည်းကြားဝူးရမယ် ဒါတော့ကတော့ဘုရားဘာသာတွေဆိုကြားမှုနေတာပါပဲတရားဝလိုက်စားတဲ့ပုဂ္ဂိုလ်တရားဝါဒနာပါတဲ့ပုဂ္ဂိုလ်တွေအနိစ္စဒုက္ခအနတ္တတော့သိနေကြတာပဲကိုယ်ပိုင်ဉာဏ်သာမထင်သေးတာသုဒ္ဓမြာညာအချင်းတော့သိနေတာပါပဲကိုယ်တိုင်ညာမတင်ပေမဲ့လည်းပဲကြွကြတာဟိုအနိစ္စပဲမမြဲတဲ့တရားပဲဒုက္ခပဲအနတ္တပဲသူကပုဂ္ဂိုလ်သားတော်မဟုတ်တဲ့သဘောတရားတွေပဲ ဒီလိုပြောနေကြတာပါပဲအလုံးသင်္ခါရတရားတွေကြီးတယ်ပဲဖြစ်တတ်ပြတ်တတ်တဲ့တရားတွေကြီးတယ်ပဲပြတ်တတ်တဲ့တရားပြတ်မှာပေါ့အလုံးအလုံးပြောတတ်ကြပါပဲဘာမှစာပေမတတ်တဲ့ပုဂ္ဂိုလ်တွေလည်းဒီလောက်တော့သိနေလားနေတော့သဗ္ဗေဓမ္မာတဲ့အလုံးစုံသောတရားတွေအလုံးစုံသောတရားဆိုတော့ကိုယ်ရောပေါ်သွားတစိတပိုင်းချမ်းသာရဘူးမမြဲတယ်ဆိုရင်အကုန်လုံးမမြဲတာပဲကိုယ်တဏ္ဍာငါသူ့တဏ္ဍာငါရောအကုန်လုံးမမြဲတာလေ ဘယ်ဟာလေးတစ်ခုကတော့မြဲနေပါသေးတယ်ချမ်းမထားရဘူးဒုက္ခဆင်းရဲဆိုလို့ရှိရင်လည်းပဲကိုယ်တဏ္ဍာသူတဏ္ဍာရောအကုန်လုံးဆင်းရဲကြီးတယ်ပဲမလွန်နားလည်ရမှာခုနားမလည်သေးပြီမယ်လို့တရားထုတ်တဲ့အခါမှာနားလည်ရတယ်တရားမထုတ်ခင်ကတော့တချို့ဟာတွေကောင်းတယ်လည်းရှိဦးမှာပေါ့သူကဒုက္ခဝေဒနာတွေဆိုချမ်းသာခေါ်တာဟိုချမ်းသာသောခံစားမှုတွေခေါ်တာဒါတွေကသူကကောင်းနေဦးမှာပဲစတော့ ဝိပဿနာဉာဏ်မဲ့ဉာဏ်နဲ့ပြည့်စုံလာတဲ့ခါကျတော့ဒါတွေလည်းမကောင်းဘူးဆိုတာသူသိမနေနေသိရမှာပေါ့အနတ္တအလုံးစုံသောတရားတွေဟာအတ္တမဟုတ်တဲ့သဘောသဘောတရားကြီးတွေပဲပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားအသက်ရှင်နေတဲ့အကောင်းမှုတဲ့သဘောတရားကြီးတွေပဲအဲဒီလိုကြားဘူးထားရမယ်ဒါစိတ်ကလေးကတော့ အသက်ကောင်မယ်အတ္တကောင်မယ်ဒိဋ္ဌိညာတွေကအနတ္တပဲစသည်ဖြင့်ဒီလိုချွတ်ချံခြင်းမရှိရဘူးစိတ်ဖြစ်ဖြစ်ရုပ်ဖြစ်ဖြစ်စေတသိက်ဖြစ်ဖြစ်ဘယ်တရားဖြစ်ဖြစ်ကိုယ်တဏ္ဍာငါဖြစ်၊ဉာဏ်တဏ္ဍာငါဖြစ်ဖြစ်အကုန်လုံးအတ္တကောင်အသက်ကောင်သတ္တဝါကောင်မဟုတ်တဲ့သဘောတရားကြီးတွေပဲသို့တော်လည်းပဲလောကနေရာချင်းတော့ဒီယုံနာနေကိုသတ္တဝါနေရာချင်းသင်မြင်ဆွဲလာနေရတယ်ပြောလဲပြောဆိုနေရတယ်လောကဝါရကတော့ပြောရပါတယ် မပြောလည်းမဖြစ်ဘူးဗျဟိုသီလသိက္ခာဘုရားနဲ့စတဲ့ခါကျတော့ဒါတွေကျင့်ရတာကိုပါဏတိပါဒဝရမဏိသိက္ခာပရသမာရိယာမိဆိုသရဝါဤသက်ကိုတာချင်းမှကြချောင်းပါဤဆိုအဲ့ဒီသရဝါရှိနေတယ်အသက်ရှင်နေအကောင်ရှိတယ်ဒါကလောကဝဟာရလိုက်သီလကဒီလိုကျင့်ရတယ်အဲဒီဝိပဿနာနယ်ပယ်ကြတော့ပရမတ္ထတရားတွေကြီးတယ်ပဲ ပုဂ္ဂိုလ်သတ္တဝါရဲ့လို့ဆိုတာဘာမှမရှိဘူးအလုံးစုံသောတရားတွေအားသဘောတရားတွေကြီးတယ်ပဲอืมအသက်ရှင်တဲ့ပုဂ္ဂိုလ်သတ္တဝါရဲ့လို့ဆွဲလာခြင်းကမထိုက်ဘူးအနာတ္တတရားကြီးတယ်ပဲဒီလိုကြားဝူးရမယ်ဧဝမေတံဒေဝနာမိန္ဒဧဝမေတံမောဂလနာ ဘိက္ခုနာသုတံဟောတိသာဗေဓမနာလာမိနိဝေသာယာတိမောဝလာနာစိတ္တမောဝလံသာဗေဓမလုံးသောတရားတို့သည်အဘိနိဝေသာယမြဲမြတ်စွာနှလုံးသွင်းခြင်းငါမြဲသည်ချမ်းသာသည်အတ္တကောင်းပဲဟုမြဲမြတ်စွာနှလုံးသွင်းခြင်းငါနာလံမသိလျော်မထိုက်တန်ကုန်ဤသည်သို့ဣတိဧဝံဤသို့ဘိက္ခုနောယာနိ

လုံးစုံဓမ္မအနိစ္စကြီးတယ်ပဲတဲ့ဒုက္ခကြီးတယ်ပဲအနတ္တကြီးတယ်ပဲလို့ဒီ၍ဤညာကြားဘူးကဘယ်တော့ကြားဘူးလို့ရှိရင်တဲ့သုဒ္ဓမညာညာလုံးတော့ပါပြီတဲ့တရားအထုတ်မယ်ဆိုရင်အရဟတမေကိုရောက်အထုတ်နိုင်ပါပြီတဲ့ဒီလိုဆိုလို့တဲ့ကြိုင်တာလေးဆိုရအောင်လို့လုံးစုံဓမ္မလုံးစုံဓမ္မအနိစ္စအနိစ္စဒုက္ခအနတ္တဒုက္ခအနတ္တ ဤ၍ဤမြဤ၍ဤမြကြာဘူးကကြာဘူးကသုတလုံလောက်ပါသုတလုံလောက်ပါလုံးစုံဓမ္မလုံးစုံဓမ္မအနေစအနေစဒုက္ခအနတ္တဒုက္ခအနတ္တဤ၍ဤမြဤ၍ဤမြကြာဘူးကကြာဘူးကသုတလုံလောက်ပါသုတလုံလောက်ပါလုံးစုံဓမ္မလုံးစုံဓမ္မအနေစ မိစ္ဆာဒုက္ခအနတ္တာဒုက္ခအနတ္တာဤ၍ဤမြတ်ဤ၍ဤမြတ်ရှားဘူးကရှားဘူးကသုတလုံးတော့ပါသုတလုံးတော့ပါအဲ့ဒါလို့ဆိုရင်သုတမြညာပြည့်စုံပြီးတဲ့တရားထုံနိုင်ကြီးတဲ့ဘယ်လိုအားထုတ်ရမလဲဆိုတော့သောတာပန်ဓမ္မပိဇာနာတိပြုစွာအထုတ်ကုန်လေသောဒောသုတမြညာနဲ့ပြည့်စုံသောယဟန်သည်ဘာဝနာမှာလုံးစုံသောတရားကို

ထမသုဒ္ဓမြတ်ဉာဏ်ကတော့ကြာယုံပဲရှိသေးကိုယ်တိုင်သိတာမဟုတ်သေးဘူးတရားနာရမှာပြပြီးတော့ပြီးသွားတယ်သာဝေကျမ်းကသင်ကြားရမှာကြားနာပြီးတော့ပြီးသွားတယ်သာဥစရဏနေကြည့်ရှုရမှာအဲကြည့်ရှုဖတ်ပြီးဒီကလာပြီးသွားတယ်လားသုဒ္ဓမြတ်ဉာဏ်တွေရှိတာအလုံးစုံကိုယ်တွင်ကိုယ်က ယုံနာတရားတွေအကုန်လုံးဟာအိဋ္ဌာကြီးတယ်ပဲဒုက္ခကြီးတယ်ပဲအနာတ္တကြီးတယ်ပဲလို့ဒီလိုသုဒ္ဓမြတ်နဲ့ပြည့်စုံတာအကြာယုံရှင်ကြီးကိုယ်တိုင်သိတာတော့မဟုတ်သေးဘူးတရားဟောတဲ့တရားတိုင်းဒီလိုဟုတ်မှာပဲလို့ယုံကြည်ထားတယ်ဆန်းကျင်မဲ့တော့ခုကနောက်လုံးမရဘူးဒါတော့အလုံးလို့တဲ့ခါကျဘယ်လိုလုပ်ရမလို့ဆိုတော့

အရှိဘက်ကလာနေအရှိဘက်လှည့်ကြည့်ရတယ်နောက်ဘက်လှည့်ကြည့်လို့တော့မဖြစ်ဘူးလို့လာတဲ့လူစီကိုလှည့်ပြီးတော့ကြီးမမြင်ရမယ်အဲ့ဒါလိုပဲအလုံးစုံသောတရားတွေကသူဌာနနဲ့သူဖြစ်နေတာသူဖြစ်ရာကိုရှေ့ရှုပြုပြီးတော့သိရမှာမျက်စိကမြင်တဲ့အခါကာလမြင်ရကနေပြီးတော့လုံးစုံသောတရားတွေကထင်ပေါ်နေမြင်ရာကိုရှေ့ရှုပြုပြီးတော့သိရမှာ မျက်စိကမြင်နေတဲ့ဥစ္စာကြားတာကိုသွားပြီးနှလုံးသွင်းတယ်လို့အဲ့ဒါအမှားတိုင်းမသိနိုင်ဘူးကြားလည်းမကြားဘူးရှိမှမရှိပဲနဲ့အဲမျက်စိကမြင်တဲ့အခါကာလမျက်စိရုပ်ဉာဏ်ဌာနဖြစ်တဲ့မျက်စိရုပ်ဆိုတာရှိရတယ်မရှိလို့ရှိရင်မြင်မှုကလေးမဖြစ်နိုင်ဘူးမြင်ရတဲ့သင်ရုပ်ဆိုတာရှိရတယ်သူမရှိရင်လည်းပဲမြင်မှုမဖြစ်နိုင်ဘူး မြင်သိမှုဆိုတာလည်းရှိရတယ်နန္တရားဒါကလည်းပဲသူရှိမှာပဲမြင်သိမှုဖြစ်တယ်ဒါကြောင့်အဲ့ဒီမြင်ရကနေပြီးယုံနာနေတင်ကြားနေတော့မြင်ရကိုပဲရှိရမြင်ရကိုစူးစိုက်ပြီးတော့ရှိရမျက်စိရုပ်ဖြစ်စေမြင်ရတဲ့ဆင်းရုပ်ဖြစ်စေမြင်သိတဲ့နံတရားဖြစ်စေဒီတရား၃မျိုးတည်းကပေါ့အရင်ဒီပါချင်း၃မျိုးအလုံးတော့၅မျိုးရှိပါတယ်အဲဒီ၃မျိုးတည်းကတစ်မျိုးမျိုးပါပဲပြီးပြီးပြီးတာပါပဲ ဘိဇာနာတွေခြေကျုပ်ပြုပြီးတော့သိပါတဲ့အဲဒီခြေကျုပ်ပြုပြီးတာထူးခြားသောသိခြင်းလည်းဖြစ်ပါတယ်တဲ့ဒီနေ့ကပြောခဲ့သုတမယညာနဲ့သိတာမျိုးမဟုတ်သေးဘူးတဲ့ပထမတော့ကယုတ်တရားနာတရားတွေအကုန်လုံးအိစ္ဆဒုက္ခအနတ္တကြီးတယ်ပဲလို့သိထားတာကဒါသုတမယညာကိုသူကဝိပဿနာမဖြစ်သေးပါဘူးအဲသူသိတာနဲ့မတူဘူးတဲ့ဒီကလက်တွေ့တခါလဲကိုသိတာနောက်ပြီးတော့ စိန်ဓာမယညာနဲ့စဉ်းစားကြစီပြီးတော့သိတာနဲ့လည်းမတူသေးဘူးတဲ့ဒါလည်းတွေ့ပြီအချို့သောဘာဝနာမယညာဒေဝဇကုဝိညာဉ်စတဲ့အဘိညာဉ်ညာတွေအချို့သောဘာဝနာမယညာတွေရှိအဲ့ဒါတွေနဲ့လည်းမတူသေးဘူးတဲ့အခုကတကယ်ဖြစ်ပေါ်တဲ့တရားတွေကိုလက်နဲ့ကန်ကြည့်သလိုသူကကောက်ကောက်ပြီးတော့ဒီညာနဲ့ကောက်ကောက်ပြီးတော့သိပြီးသွားတာပေါ့ဒါကြောင့်ထူကြတော့သိခြင်းလည်းဖြစ်ပါတယ်တဲ့ဘိဇာနာတိ အထူးသိထူသောညာဖြင့်သိတော်သူရဲ့ကြားရာကသင်ကြလာတဲ့အခါမှာကြားရာကိုရှုရတယ်နာရာကစားရာကသင်ကြတဲ့အခါနာနာစားရာကိုရှုရတယ်ဒုတိယကသင်ကြတဲ့အခါဒုတိယကိုရှုဒုတိယဆိုတာကတော့ဒီကုလုံးပြည့်လို့ပေါ်သွားအများကြီးပဲခြေတော့ကနေပြီးခေါင်းထိအသားတွေ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 သုဒ္ဓမြာဏဉာဏ်နဲ့ပြည့်စုံသောယဟန်သည်ပါသုဒ္ဓမြာဏ်ပြည့်သုဒ္ဓမြာဏ်နဲ့ပြည့်စုံသောယောဂီပုဂ္ဂိုလ်သည်သာဝနာမှာလုံးစုံသောယုံနာတရားကိုအဘိဇာနာတိရှိရှိပြု၍ပြီးဟောအထူးပြီးသာဝနာမှာလုံးစုံသောသာသောသာဝနာမှာအဘိဇာနာတိသာဝနာမှာအဘိညာယသာဝနာမှာပရိဇာနာတိသာဝနာမှာလုံးစုံသောတရားကိုပညာထူးသောဉာဏ်ဖြင့်ပြီးပြီး၍ ရှင်းချုပ်ပြီးပြီး၍ပါသူတော်ညာမဲ့ပြီးပြီး၍ဘာဝနာမှာလုံးစုံသောတရားကိုပြိဇာနာတိပိုင်းခြား၍ပြီးအဲအလုံးစုံသောတရားတွေကိုရှင်းချုပ်ပြုပြီးပြီးပြီးပြီဆိုရင်အလုံးစုံသောတရားတွေပိုင်းခြားပြီးတော့ပြီးရမယ်အိသဒုက္ခအနတ္တပိုင်းခြားပြီးပြီးရမယ်လုံးစုံသောမှာအိသဒုက္ခအနတ္တဤ၍ဤမြကြားဘူးကသုတ္တတော်လောက်ပါ ညာဖြင့်ရှေးရှုယုံနာစုအာမှတ်ရှုသိလေရာတဲ့ညာဖြင့်ရှေးရှုခန္ဓာအဘိဓမ္မာအတိညာနဲ့ရှေးရှုပြီးတော့ယုံနာစုအလုံးစုံသောတရားတွေပေါ့သဘာဓမ္မတွေအလုံးစုံသောတရားညာဖြင့်ရှေးရှုယုံနာစုမှတ်ရှုပြီးတော့သိပါတဲ့အဲဒါလေးကမဆိုရသေးဘူးခန္ဓာကြမ်းသွား ဉာဏ်ဖြင့်ရှေးရှုဉာဏ်ဖြင့်ရှေးရှုယုံနာစုယုံနာစုမရှိသိလေရာမရှိသိလေရာအဲဉာဏ်ဖြင့်ရှေးရှုဉာဏ်ဖြင့်ရှေးရှုယုံနာစုယုံနာစုမပြုသိလေရာမပြုသိလေရာဉာဏ်ဖြင့်ရှေးရှုဉာဏ်ဖြင့်ရှေးရှုယုံနာစု ဒုက္ခမပြုသိလေရာမပြုသိလေရာဉာဏ်ဖြင့်ရှေးရှုဉာဏ်ဖြင့်ရှေးရှုယုံနာစုယုံနာစုမပြုသိလေရာမပြုသိလေရာဆိုတော့ဉာဏ်ဖြင့်ရှေးရှုယုံနာစုမပြုသိလေရာဉာဏ်ဖြင့်ရှေး တရားယုံနာစုတွေကိုညာနဲ့ကျေရှုပြုပြီးတော့ပြီးပါတဲ့ပြီးတော့အမှတ်အမှတ်ပြုပြီးတော့ပြီးတော့မှတ်ပြီးရဆိုတာသူဆိုင်ပြီးတော့မှတ်မှာပဲပြီးမှာပဲမမှတ်ပဲနဲ့လကားကတော့မပြီးဘူးသူဆိုင်ပြီးတော့မှတ်မှာမှတ်တယ်ဆိုတာလဲသူဆိုင်ပြီးတော့အာယုံပြုလိုက်တာပါပဲဘာကိုခေါ်တာတချို့ကပါဇက်ကဆိုတာအောင်မယ်ဘယ်အောင်မလဲလို့သာစိတ်ကပြောမယ်ဟိုနေ ပါဇာကမပြောဘဲနဲ့နားလည်မှာမဟုတ်လို့တော့ပြောရတာဘောဒီဥစ္စာကွေးတယ်ဆန်းတယ်ကွေးတယ်မှဆန်းတယ်မှဒီလိုတော့ပြောရတယ်ဒါပေမဲ့စိတ်ကသိတာပါပဲဟိုအထုတဲ့ခါကျတော့စိုးနေရတာမဟုတ်ပါဘူးစိတ်ကသိပြီပါသဗ္ဗန္ဓမံပညာယလုံးစုံသောတရားကိုထူးသောညာဖြင့်ပြီးပြီးရှိရှိပြီးပြီးပြီးပြီးပြီးတော့ပြီးပြီးတဲ့အကုန်လုံးဉာဏ်နဲ့ကြားတဲ့နာနဲ့စားနဲ့တွေ့ထီတဲ့ကိုယ်နဲ့စားနဲ့လှူရှားတိုင်း သွားကြောက်ကပေါ်တိုင်းပေါ်တိုင်းနေဖြင့်ရှိရှိပြုပြီးတော့အကုန်လုံးသိနေပါပြီဘာလို့အောင်မလို့ဆိုတော့သာဗန္ဓမပရိဇာနာတိသာဗန္ဓမအလုံးစုံသောတရားကိုပရိဇာနာတိပိုင်းခြား၍ပြီးအလုံးစုံသောတရားပိုင်းခြား၍ပြီးပါတယ်ဒါလည်းတမင်တကာမလို့ရပါဘူးသူကသူပိုင်းခြားပြီးတာပိုင်းခြားရဲဆိုတာဘာလဲပိုင်းခြားတော့အစဖြစ်ပေါ်လာမှုနဲ့လည်းပိုင်းခြားပြီးတော့ဒီအဆုံးဆုံးသွားမှုနဲ့ပိုင်းခြားပြီးတော့ဒီ ပထမတော့ကခြေကျူပြုပြီးတော့သိက္ခာသကတော့နာမရူပပရိစ္ဆေဒညာလို့ပြစ္ဆပရိက္ခညာလို့ဒါယုတ်တရားနာတဲ့သဘောလေးတွေကိုသိယုံမျှပဲအထေကိုလေးတွေအစတုန်းကယုံမနာမမှမသိပဲသဘောတရားမှမသိဘူးပုဂ္ဂိုလ်သားတော့အကောင်ထည်ကြီးလိုက်မှားနေတာ။အိုးမြင်မြန်လဲငါပဲ၊ကြားကြံလဲငါပဲ၊ယောက်ျားပဲ၊မိန်းမပဲ။ ယောက်ျားကလည်းယောက်ျားထင်တာပေါ့မိန်းမကလည်းမိန်းမထင်တာပေါ့ဒီလိုမြင်လာကြတာလေကိုယ်လည်းစားလိုက်ကြားလဲငါပဲယောက်ျားပဲမိန်းမပဲဒီလိုပဲထင်နေတာအကောင်ကြီးလိုက်ထင်နေတာအခုရှင်းပြပြပြီးပြီးတဲ့အခါကာလကြာမှသူယုံနာသဘောလေးတွေပြီးတာကိုမြင်ဖြင့်မြင်တဲ့သဘောကြားရင်ကြားတဲ့သဘောမြင်ရတဲ့သဘောကြားရတဲ့သဘောစဉ်းစားတဲ့သဘောသိကူးတဲ့သဘောကြမ်းတဲ့သဘောကိုယ်ကျင်တဲ့သဘောကိုယ်တဲ့သဘောဆန်းကျင်တဲ့သဘောဆန်းတဲ့သဘောစသဖြင့်သူသဘောတရားလေးတွေပြီးရပုဂ္ဂိုလ်သတ္တဝါမဟုတ်ဘူး အဲဒီတော့သိပြီတဲ့ဒါကတော့အစနဲ့အဆုံးနဲ့အဖြစ်ပြမပေါ်သေးဘူးတဲ့သဘောတရားသိကဖြူရင်ဖြူတယ်မဲရင်မဲတယ်ဒီအနေမျိုးပဲအာယုံကိုသိတတ်တဲ့စိတ်တရားကအာယုံသိတတ်တဲ့တရားပဲလို့သာသိတာအဲဇေကုကြံစီမှုတွေပေါ်တိုင်းပေါ်တိုင်းရှုလိုက်တော့ဒါကအာယုံစီသွားတဲ့သဘောပဲအာယုံသိတတ်တဲ့သဘောပဲနမနအာယုံစီညွတ်တဲ့သဘောပဲလို့ပြောသိရတာ ရုပ်တရားတွေဖြစ်တဲ့အခါကျတော့လည်းကုရတာဆန္ဒလှုပ်ရှားတာထိရတာမြင်ရတာဒါတွေကြတော့ဒါတွေကတော့အာယုံကိုမသိရတဲ့တရားပဲအနာရမဏတရားခေါ်တယ်။စမ်းကျင်မဲ့နဲ့တွေ့ရင်တော့ဖောက်ပြန်တာလို့သူရုပ်လို့ခေါ်တယ်။အဲအာယုံမသိရတဲ့အပေလိုပဲသူကရုပ်တရားပဲ။အဲစိတ်သေးတွေကတော့အာယုံသိရတဲ့နံတရားပဲ။ဒီလိုပိုင်းခြားသိတာကို ဟိုသုတ်ဒေသနာတွေမှာဥပမာနဲ့ပေးထားတဲ့အတိုင်းပဲဒါခရကနာဟောတယ်ကြောက်ရမယရဏမှာအပေါက်ကလေးဖောက်အဲဒီပေါက်ကလေးတဲ့ကျိုးလေးပြီးထားပါတဲ့မျက်စိကောင်းတဲ့လူကြည့်လိုက်လို့ရှိရင်ဖြင့်ကြောက်ကတစ်ချာကျိုးကတစ်ချာကွဲကြနေပါလိမ့်မယ်ဒါကကြောက်ပဲဒါကကျိုးပဲဒီကျိုးလေးကတယောက်တည်းဝင်နေတာပဲဆိုတာကွဲပြားပြီးတော့ သင်္ချာရသိရပါလိမ့်မယ်ဒါကမျက်စိကောင်းတယ်လို့ကြည့်သိပါလိမ့်မယ်အဲဒါလိုပဲဖြစ်တိုင်းဖြစ်တိုင်းနေရှင်းရှင်းပြုပြီးတော့မှနေတော့မစတော့မသိသေးဘူးပေါ့သမာဓိညာအားကောင်းလာတဲ့ခါကျတော့ရှုတိုင်းရှုတိုင်းဟာတခါလဲရှုရတဲ့အာယုံယုတ်ကတရားရှုသိနေတဲ့စိတ်ကလေးကတရားဒီလိုထင်တာပေါ့ဟောင်းတယ်ဆိုလို့ရှိရင်ဟောင်းတယ်လာတဲ့ယုတ်ကတရားဟောင်းတယ်လို့ရှုလိုက်သိလိုက်တဲ့စိတ်ကလေးကတရားတော့နှစ်ခု ဖောင်းတယ်လို့ရှုလိုက်ပြီးလိုက်တဲ့စိတ်ကလေးကဖောင်းတယ်လာတဲ့ရုပ်ကလေးစီကိုပြေးပြီးတော့ကတ်သွားတယ်ပေါ့ကြောက်ထဲမှာကျိုးလေးဝင်နေတာလို့ပဲကြောက်နဲ့ရုပ်နဲ့တူတယ်ကျိုးနဲ့ရှုပြီးတဲ့ဝိပဿနာစိတ်နဲ့တူတယ်ဒါလေးနှစ်ခုပဲကွဲကြပြီးတော့ကွဲပြပြီးတော့ပြီးလာလိမ့်မယ်အဲဒီတော့ပြီးတာက နာနဲ့ယုံနဲ့ပိုင်းခြားပြီးတော့ဒီတော့ဒီလောက်ပဲပြီးတယ်ဒါကအဖြစ်ပြမပါသေးဘူးအစနဲ့အဆုံးမပါသေးဘူးရှုပါများတဲ့ခါကျတော့အဲ့ဒါလေးတွေစပေါ်လာတာပြီးတယ်မြင်ပြင်းမြင်မှုလေးအခုမှ ပေါ်လာတယ်အခုပဲကြောက်သွားတယ်ဟွန်းအဲပေါ်ပြီးတော့ကြောက်သွားလို့မမြဲဘူးဒါလေးပြီးတာမြင်တယ်လို့ရှုတဲ့စိတ်ကလေးကလည်းအခုပဲရှုတယ်အခုပဲကြောက်သွားတယ်ဒါဖြစ်ပြီးတော့ကြောက်သွားလည်းမမြဲဘူးဒါလေးတွေပြီးတာ အဲဒါကြောင့်မမြဲခြင်းရဲ့သဘောပဲပြီးမြဲပိုင်ကြတာအဲယူလိုက်ယူလိုက်စပြီးတော့ပေါ်လာလိုက် ပြီးတော့ပြောက်သွားလိုက်အာယုံရောပေါ်တယ်ဖောင်းတယ်ဆိုရင်ဖောင်းတာလေးပေါ်လာလိုက်ပြောက်သွားလိုက်ဖောင်းတယ်လည်းမှတ်သိတာလေးဟာပြီးပြီးရင်ပေါ်လာပြီးတော့ပြောက်သွားလိုက်ကွေးတယ်ဆိုလို့ရှိရင်ကွေးတာလေးကစပေါ်လိုက်ပြောက်သွားလိုက်ကွေးတယ်လို့ရှုတဲ့စိတ်ကလေးကလည်းပြီးပြီးရင်ပြောက်သွားလိုက် အဲဒီလိုပေါ်လာလိုက်ကြောက်သွားလိုက်နဲ့တွေ့ရတာမမြဲတဲ့တရားတွေပဲလို့သာသိတော့အဲဒါအနိစ္စလက္ခဏာနဲ့ပိုင်းခြားပြီးတော့သိတာပဲတို့အတူဖြစ်ကြီးတဲ့ကြီးနဲ့ဆင်းရဲကြီးတဲ့ပဲဖြစ်ပြီးပြည့်သွားလို့ပြင်းမှုပြင်းမှုကအမြဲနှိမ့်ဆက်နေလို့မမြဲဆင်းရဲသဘောတရားပဲမကောင်းတဲ့တရားတွေကြီးတယ်ပဲလို့ရှင်ရှင်သဘောကြလားဒုက္ခလက္ခဏာနဲ့ပိုင်းခြားပြီးသူသဘောအတိုင်းသူဖြစ်ပြနေတာပဲကိုယ်ကဖြစ်အောင်လုပ်လို့လည်းမရဘူးမဖြစ်အောင်လုပ်လို့လည်းမရဘူးမပြည့်အောင်လုပ်လို့လည်းမရဘူး သူအကြောင်းကားလည်းသာသူ့ဟာသူအကြောင်းဆုံးပြီးတဲ့အခါသူ့ဟာသူဖြစ်လာတယ်ဖြစ်ပြီးတော့လည်းသူပြည့်သွားတာပဲအစိုးမရတဲ့သဘောတရားတွေပဲအသက်ရှင်နေတဲ့အကောင်ရင်လို့ဘာမှမဟုတ်ဘူးသဘောတရားကြီးတွေပဲလို့ကျွင်းကျွင်းဒီလိုသိသွားတာကတော့အနတ္တလက္ခဏာနဲ့ပိုင်းခြားသိသွားတာကိုအဲဒါကြောင့်မမြဲခြင်းရဲ့သဘောပဲတဲ့မမြဲတဲ့တရားပဲလို့လည်းနေသလက္ခဏာနဲ့ပိုင်းခြားသိရမယ်ဆင်းရဲတဲ့သဘောတရားပဲလို့လည်းပဲဒုက္ခလက္ခဏာနဲ့ပိုင်းခြားသိရမယ် သဘောတရားဟုတ်လားသဘောတရားဆိုတာအနာတ္တနဲ့သဘောတရားဆိုတာအတူတူပဲအဲအနာတ္တကတော့တင်ထည့်စီလို့မရှိလို့သဘောလို့စီထားတယ်အနာတ္တသဘောတရားများပဲလို့ဒီလိုလည်းပဲအနာတ္တလက္ခဏာနဲ့ပိုင်းခြားပြီးတော့သိရမယ်မမြဲခြင်းရဲ့သဘောပဲသိမြဲပိုင်းခြားတာဆိုရမမြဲခြင်းရဲ့မမြဲခြင်းရဲ့သဘောပဲသဘောပဲသိမြဲပိုင်းခြားတာသိမြဲပိုင်းခြားတာမမြဲခြင်းရဲ့မမြဲခြင်း ဘောပဲသဘောပဲသိမြဲပိုင်းခြားတာသိမြဲပိုင်းခြားတာမမြဲစင်းရဲ့သိမြဲစင်းရဲ့သဘောပဲသဘောပဲသိမြဲပိုင်းခြားတာသိမြဲပိုင်းခြားတာမမြဲစင်းရဲ့သဘောပဲသိမြဲပိုင်းခြားတာမမြဲစင်းရဲ့သဘောပဲသိမြဲပိုင်းခြားတာ oari zụonye ọzha na ha jra wa a guzilajare aja ụ apụọ laya hara eo mao eghara ero ပရိဇာနာတိပိုင်းခြားပြီးတယ်မမြဲဘူးလို့လည်းပိုင်းခြားပြီးတော့ပြီးသွားတယ်အခုပေါ်အခုပဲပြောက်သွားတာပဲဒီလိုပိုင်းမဲခြားခြားပိုင်းမဲနဲ့ဒီကြာပြီးသွားဟွန်းရှင်းမှုပြမှုကနှိမ့်ဆက်နေလို့မကောင်းတဲ့တရားဆင်းရဲတဲ့တရားကြီးတွေပဲလို့ဒီလိုလည်းပိုင်းခြားတယ်ကိုယ်လိုအတိုင်းမဖြစ်သူ့သဘောအတိုင်းသူ့ဟာသူဖြစ်ပြပြီးတော့သွားလို့အနာတ္တအစိုးမရတဲ့တရားပဲဒီလိုပိုင်းခြားပြီးတော့ပြီးသွားအဲဒီလိုသိရမယ်

သာဗန္ဓမံအလုံးစုံသောတရားကို သာဗန္ဓမံအလုံးစုံသောယုံနာတရားပေါင်းကိုပရိညာယအနိစ္စဒုက္ခအနတ္တလက္ခဏာတို့ဖြင့်ပိုင်းခြားပြီးပြီ၍အဲမြင်နိုင်ကြတဲ့နာနဲ့စားတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တဲ့ယုံနာတွေယူလို့မမြဲတဲ့လက္ခဏာနဲ့မမြဲဘူးဆိုတာသိနေပြီတဲ့ င်ရဲကြီးတယ်ပဲဆိုတာလည်းသိနေပြီပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားကြီးတယ်ပဲဆိုတာသိနေပြီဟိုကဟောလာတဲ့အာယုံရောဒီကရှုလိုက်မှလိုက်တဲ့ဝိပဿနာစိတ်ကလေးရောအာယုံရောအသိရောအာယုံရောအသိရောဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားကြီးတယ်ပဲဖြည်းဖြည်းချင်းနဲ့ဆင်းရဲကြီးတယ်ပဲသူသဘောတည်းသူဖြစ်ပဲနန္ဒတရားကြီးတယ်ပဲလို့ဆိုတာပိုင်းခြားသိနေပါပြီတဲ့ အဲဒီလိုသိနေတဲ့အခါဝေဒနာနုပဒနာနဲ့ဝေဒနာသင်ကြားတာလည်းမြတ်စွာဘုရားဝေဒနာနုပဒနာနဲ့လှည့်ပြီးတော့ဟောသွားပါတယ်။ယံကိစီဝေဒနာယံကိစီဝေဒနာအမှားမရှိတစုံတစ်ခုသောဝေဒနာကိုဝေရတိခံစားတယ်တဲ့ဒီပုဂ္ဂိုလ်အဲဒီထိုက်တာမှာ။ကျတိုင်းကျတိုင်းနဲ့မတိုင်းမတိုင်းနဲ့ဖြည့်ပြီးပြောက်သားလည်းမမြဲဘူးလို့သိနေပြီ။ဖြည့်ဖြည့်ချင်းနဲ့ဆင်းရဲပဲလို့ဆိုတာသိနေပြီ။

ဇာကေစီဝေဒနာမှမရှိသူတို့တစ်ခုသောခံစားမှုဝေရေတိခံစားခံစားရသည်ဖြစ်အံအဲ့ဒီခိုက်တော့ဝေဒနာတစ်ခုခုရှိပါလိမ့်မယ်ဝေဒနာကတော့တစ်ခုခုကတော့ဖြစ်ရမှာအဲ့ဒီကမှာဒုက္ခချမ်းသာရင်လည်းပေါ်နေလိမ့်မယ်သို့မဟုတ်ဒုက္ခဆင်းရဲရင်လည်းပေါ်လိမ့်သို့မဟုတ်ဥပိ္ပခအလယ်လဒါဥပိ္ပခဝေဒနာရင်လည်းပေါ်နေမယ်တစ်ခုခုကတော့ပေါ်ရမှာပဲတော့ကောင်းတဲ့အာယုန်လေးတွေကို ခံစားပြီးတော့နေတဲ့အခါဒုက္ခဝေဒနာချမ်းသာတာပေါ့လေသူကကိုယ်တည်းကအကောင်းနေနဲ့တွေ့ပြီးတော့ကောင်းနေတာဒီလိုနေနဲ့ဖြစ်ရမယ်ဒါလည်းပဲသူဟိုရင်းနေပီတိပတ္တိတွေနဲ့ဖြစ်တဲ့အခါကျကိုယ်တည်းမှာမနာကောင်းနေတာပဲတချို့ဘယ်လိုကောင်းမှမသိကောင်းတဲ့ဒုက္ခတွေလည်းဖြစ်နေတာဒုတိယပြညာနေမှာအာကြီးဖြစ်တယ်အဲဒီညာမထူးတဲ့အခါတော့လည်းဒီကောင်းတာသိမ့်မထင်ကြပါဘူးသူကတော့ကောင်းတာ ကောင်းတာကတော့ကောင်းတယ်လို့တဲမထင်ဘူးဆိုတာသာမြင်ရပဲအောင်းမယ်ဒုက္ခကတော့ထင်တယ်ဒုက္ခကတော့ကိုယ်ထဲမှာကြာရထိုင်းနေရင်ခဏလေးဆိုရင်ညောင်းသားနဲ့ပူသားနဲ့နာသားနဲ့ကျင်းသားနဲ့ဒါတွေကပေါ်လာတာကိုအဲ့ဒါတွေအဲ့ဒါတွေရှုရနိုင်တယ်ဒုက္ခတွေစိတ်ထဲမှာကောင်းတာရှိတဲ့ဝမ်းမြောက်ဝမ်းသာတွေအဲ့ဒီအထူးအားဖြင့်တော့ဟိုထဲမှာဖြစ်တတ်တာလေဥရိယပြညာမှာဖြစ်တတ်တယ် ဒီတိုင်းတော့လောကကြီးရနဲ့ဝမ်းမြောက်ဝမ်းသာတွေလည်းဖြစ်တတ်ပါတယ်ဝန်သာစရာလေးတွေကြားလို့ရှင်ဝန်သာတယ်အခုလိုတရားနာတဲ့ခါတွေမှာတော့လည်းပဲတရားတော်ကြီးညူပြီးတော့ဝမ်းမြောက်ဝမ်းသာတွေဖြစ်တတ်ပါတယ်အဲဒါဒုက္ခဝေဒနာတွေစိတ်ထဲကဒုက္ခဝေဒနာတွေဆိုတာကတော့စိတ်နှလုံးမသာမရာမှုတွေစိတ်စိတ်ဆင်းရဲမှုတွေပေါ့လေဒါကတော့မကြကျင်တာတွေကြားရမသိကျင်တာတွေသိရခြေရင်းတော်ရည်တွေရှောက်တွေးစိတ်ပြည့်စရာတွေတွေးမြင်စိတ်နှလုံးမချမ်းသာမှုတွေဒုက္ခတွေဖြစ်ပါတယ်သူကတော့ဒုက္ခဝေဒနာဒါထင်ရှားတယ်လို့ဆိုတာ အဲ့ဒါတွေလည်းရှုရမှာရပြီးတော့အာရုပမဒုက္ခတဲ့မစင်ရမချမ်းသာပဲတဲ့စင်ရလည်းမဆိုအောင်ချမ်းသာလည်းမဆိုရဘူးဒါကရိုးရိုးနေတဲ့ခါကလာအခုကိုယ်တည်းစဉ်းစားလိုက်အခုနေချမ်းသာနေသလားစင်ရနေသလားစဉ်းစားလိုက်စင်ရလည်းမပေါ်ချမ်းသာလည်းမပေါ်ဖြစ်နေတာတယ်အဲ့ဒါဥပ္ပခဝေဒနာပဲလားကတော့ဆင်းရဲလို့လည်းမပေါ်ဘူးချမ်းသာလို့လည်းမပေါ်ဘူးဆိုရင်အဲဒါဥပိ္ပခဝေဒနာပဲစဉ်းစားတဲ့စိတ်ကလေးတစ်ခုမှစဉ်းစားလိုက် ချမ်းသာသာလားဆင်းရဲသာလားစဉ်းစားလိုက်ချမ်းသာလည်းမဟုတ်ဘူးဆင်းရဲလည်းမဟုတ်ဘူးစဉ်းစားဥပ္ပခဝေဒနာပဲဥပ္ပခဝေဒနာတွေအများသောဖြင့်ပေါ်လာပါတယ်အဲဒီဝေဒနာ၃မျိုးတစုံတစ်ခုသောဝေဒနာခံစားရလို့ရှိရင်တဲ့အဲဒါလေးကိုသောဓာတုဝေဒနာတုနေသနုပါတိဝိရတိသောထောယောဂီပုဂ္ဂိုလ်သည် သောထောယောဂီယဟန်တိဓာတုဝေဒနာတု သောသုံးမျိုးသောခံစားမှုဝေဒနာတို့၌အနေစာနုပါတိမမြဲဟုရှုသည်ဖြစ်၍ဝါမမြဲဟုရှုလျက်ဥရတိနေအဲ့ဒါတွေမမြဲဘူးလို့ရှုမြင်ပြီးတော့နေပါတယ်ဝေရာဂနုပါတိပြက်ပြဲသည်ဟုရှုမြင်လျက်ဝေရတိနေပြက်ပြဲသွားတာပဲလို့ရှုမြင်ပြီးတော့လည်းနေပါတယ်ေရောဓာနုပါတိချုပ်ငိမ့်သည်ကိုရှုမြင်လျက်ဝေရတိနေချုပ်သွားတာပဲငိမ့်သွားတာပဲဒီလိုလဲရှုပြီးတော့မြင်ပါနေပါတယ် ဝိတိနိသကအနုပါတိတဖန်ဆွန့်လွတ်လည်းရဲ့ဝါပြေးဝင်လည်းရဲ့ရှုသည်ဖြစ်ဝိရတိနေ။ဒါကလည်းနည်းနည်းဟိုရင်ကျူတော်ကြမှာအကျေပြောမှပဲလားလည်းမသိဘူးကဒီကသရာပုဂ္ဂိုလ်ကအထက်တဖန်ဆွန့်လည်းရဲ့ဘာတဖန်ဆွန့်မှလည်းမသိဘူးပြေးဝင်လည်းဘယ်ဝင်မှလည်းမသိဘူးဒီနနာနုပါတိတဖန်ဆွန့်လည်းပြေးဝင်လည်းရှုသည်ဖြစ်ဝိရတိနေ၏

မှားရမယ်ဆိုတော့မှတ်နေရတာပဲဘာမှသူတို့ချာကြတော့မသိသေးဘူးညောင်းရင်ညောင်းတာသိတာပူရင်ပူတာပဲသိတာအဲ့ဒီဥစ္စာဒါတရားပဲညောင်းတာသိတာဟာတရားပဲအစတုန်းကညောင်းတာကငါမှန်တာငါမဟုတ်ဘူးသူကညောင်းတဲ့သဘောတွေပူရင်လည်းပူတာဟာအစတုန်းကတော့ငါပဲထင်တယ်ငါမဟုတ်ဘူးတဲ့သဘောတွေပဲနာရင်လည်းနာတာသူ့သဘောပဲ ကျင်နာကြိုက်ခဲတာရားတာခံခက်တာတွေအကုန်လုံးသူ့သဘောတရားလေးတွေပဲဒါလေးတွေသဘောအမှန်တိုင်းသိနေတာအပိဇာနာတိရှင်းရှင်းပြပြီးပြီးနေတာအဲဒီတော့သိပါများလာတဲ့အခါကျတော့ညောင်းတာလေးတွေပူတာလေးတွေဒုက္ခိုက်တာနဲ့သူဖြစ်ပြီးပျောက်သွားတာလေးတွေတွေ့ရတယ်ညောင်းတယ်ဆိုရင်ပျောက်သွားညောင်းတယ်ဆိုပျောက်သွားဒါကဘယ်တော့ကြမှာတွေ့တော့ဆိုရင်ဘင်္ဂညာစီရောက်မကောင်းတွေ့ဥရိယပြညာနောက်ပိုင်း ဘင်္ဂညာတိကြမှာပို့ပြီးတော့ရှင်းပါတယ်ဒီကြတော့ချင်းမှတ်တိုင်းမှတိုင်းပြောက်နေတာဘယ်မှတီးနေတာမရှိဘူးဒုတိယဗျာညာနောက်ပိုင်းကလည်းပဲအဖြစ်နဲ့ပြင်းနေပေါ်ပြီးပြောက်ပေါ်ပြီးပြောက်သူလည်းသနာပါဒီစီပိုင်းကတော့သမတနာညာကသုံးသအိစ္စဒုက္ခအနတ္တသုံးသတည်းဆိုမယ်သူကတော့သန္တိနဲ့ပဲอืมခဏတိုင်းခဏတိုင်းဖြစ်ပြတာတော့မဟုတ်သေးဘူးလို့လားညောင်းနေညောင်းနေမှလည်း တဖြည်းဖြည်းနဲ့ညောင်းတာတွေရော့ရော့ရော့ရော့ပြီးတော့ကြာမှပျောက်သွားအဲ့ဒါလောက်မှသူကတစ်ခါပျောက်တာကိုကြားထဲမှာပျောက်တာတွေမတင်ကြဘူးပူတယ်ပူတယ်မှနေတော်တော်နဲ့မပျောက်ဘူးတော့ကြာတော့ပျောက်သွားမရှိဘူးอืมနာတာလည်းဒီလိုပဲကျင်တာကြိုက်ခဲတာရတာအဲစူးစိုက်ပြီးတော့ရှုမှနေတော်တော်နဲ့မပျောက်ဘူးဖြည်းဖြည်းနဲ့တော့ကြာတော့ပျောက်သွားချိုးလည်းပဲလင်းကစကြက်လောက်မှပျောက်အဲချိုးလည်းကြာကြီးမှရပါလေကြာကြီးမှတော့ပျောက်တာမရှိဘူးမရှိတော့သိပညာချောက်ပြီးတော့မှရအဲ့ဒါက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

ရှာမဲတွေသွားနေမယ်ဆိုအမဲရန်ကြီးပေါ့သူကအပြတ်ချားမရှိဘူးနာနာသွားပြီးတော့ကြည့်တော့အကောင်လေးတွေတူတူလေးတွေပဲတကောင်တကောင်ကတူတူလေးတွေဘာမှမရှိဘူးတကောင်နဲ့တကောင်နဲ့ဆက်ပြီးတော့ထင်းနေတာကိုသူကအတန်းကြီးမှအတန်းကြီးမရှိဘူးအဲဒီလိုပဲကိုမကျုမမပဲနေတဲ့ပုဂ္ဂိုလ်တွေကျုပ်ပဲရှင်ရတာလည်းပဲတမာရိညာအာမကောင်းတဲ့ပုဂ္ဂိုလ်တွေမှာညောင်းတာပူတာတွေပူတယ်ပူတယ်ညောင်းတယ်ညောင်းတယ်ဆိုတာမှားရတယ် တစ်ဆယ်တည်းပဲရှိနေတာပဲသူအပြာချားမရှိဘူးအဲသမာဓိညာအားကောင်းလာတော့ဥရိယပြညာနောက်ပိုင်းသင်္ကန်းညာရောက်တဲ့ခါကျတော့မှတ်တိုင်းမှတိုင်းဟာအပြပြကလေးတွေရှိတယ်သူကညောင်းတယ်ဆိုပြောက်ညောင်းတယ်ဆိုပြောက်ညောင်းတယ်ဆိုပြောက်ပူတယ်ဆိုပြောက်ပူတယ်ဆိုပြောက်သို့တော့လုံးလုံးပြောက်သလားဆိုလုံးလုံးတော့မဟုတ်နောက်ထပ်လည်းပဲအာမကူနေရှိသေးတာပဲနောက်ထပ်လည်းပူနောက်ထပ်လည်းပူလာသေးတာပဲအဲဒီတော့တပိုင်းစီတပိုင်းစီပြတ်ပြတ်ပြီးတော့သွားတော့ကုန်းကုန်းသွားလို့မမြဲတဲ့တရားပဲဆိုတာဒီလိုသိရမှာဘူး အနိစ္စကိုသိရမည်အနိစ္စလက္ခဏာကိုသိရမည်အနိစ္စ అను ပဒနာကိုသိရမည်အနိစ္စ అను ပါတိပုဂ္ဂိုလ်ကိုသိရမည်ထက္ကရာဇာများဆိုတာအဲတော့အနိစ္စမမြဲတယ်ဆိုတဲ့တရားသိပါဘယ်လိုတရားလဲအနိစ္စလက္ခဏာတဲ့မမြဲဘူးလို့မှတ်သားရတဲ့အထိမ့်မှလက္ခဏာဒါလေးတွေသိပါအနိစ္စ అను ပဒနာမမြဲဘူးလို့ရှုတဲ့ညာနဲ့အဲဒါလေးတွေသိပါ အနိစ္စ ानु ပါတိမမြဲဘူးလို့ရှုတဲ့ပုဂ္ဂိုလ်အနိစ္စ ानु ပါတိမမြဲဘူးရှုသည်ဖြစ်၍ဒါပုဂ္ဂိုလ်ကိုအဲ့ဒါလေးလည်းပဲပြီးပါလေးပိုင်းခွဲထားပါတယ်အဲ့ဒီလေးပိုင်းထဲမှာအနိစ္စဆိုတာဘာလဲဆိုအနိစ္စဏိခန္ဓာပစ္စကအနိစ္စဏိမမြဲသောတရားဟူစီခန္ဓာပစ္စကခန္ဓာ၅ပါးပဲမမြဲတဲ့တရားဆိုခန္ဓာ၅ပါးအခုတော့ဝေဒနာလေးရှုနေတဲ့ဝေဒနာတွေပေါ့လေဒီမှာ ဓာတုဝေဒနာသထိုဝေဒနာတို့၌ဆိုတော့အိစ္ဆာနုပါတိမမြဲဘူးရှိတယ်ဆိုတော့ဒီနေရာမှာတော့ဝေဒနာလေးကိုပဲဆိုလိုပါတယ်ကိုယ်ထဲမှာဒုက္ခဝေဒနာလေးပေါ်လာတယ်ကိုယ်ထဲမှာဒုက္ခဝေဒနာလေးပေါ်လာတယ်စိတ်ထဲမှာဒုက္ခဝေဒနာပေါ်တယ်စိတ်ထဲမှာဒုက္ခဝေဒနာပေါ်တယ်အဲဥပ္ပခဝေဒနာဆိုတာပေါ်လာတယ်အဲဒီပေါ်လာတဲ့ဝေဒနာလေးဖမ်းယူလိုက်တော့ဖြစ်ပြီးတော့ပျောက်သွားတယ်မမြဲဘူးဆိုတာဒါလေးသိတာပေါ့ဒါကစာနဲ့ပင်နဲ့ကြားရတာမဟုတ်ဘူး စာပေကျမ်းဂန်အရာတွေနဲ့ရှောက်ကြားနေရတာမဟုတ်ဘူးရှုုံတဲ့သူကသိရစာပေကျမ်းဂန်နဲ့ရှောက်ကြားနေတာကိုယ်တိုင်သိတာမှမဟုတ်ပဲကြားဆရာတွေကရေးထားလို့အဲ့ဒါလေးမှတ်သားထားတာပဲမြတ်စွာဘုရားဟောတဲ့ဒေသနာတွေကြားနာပြီးသဘောကျတယ်ဆိုလဲအဲ့ဒါကဘုရားဟောတဲ့ဒေသနာတွေတိုင်းမှတ်ပြီးတော့ထားတာရှိတာကိုယ်ပိုင်ညာမဟုတ်ဘူးကိုယ်ဟာတော့ကိုယ်ပိုင်ညာကိုတခါတည်းရှင်ရှင်နဲ့သဘောကျပြီးတော့သိတော့တာ လက်နဲ့ကောက်ကောက်ပြီးတော့ကြည်တာလို့ပဲတခါအဲဝေဒနာလေးတစ်ခုပေါ်လာလိုက်မှားလိုက်ကြောက်သွားလိုက်မှားလိုက်ကြောက်သွားလိုက်မှားလိုက်ကြောက်သွားလိုက်ဒါလေးတွေပြီးတော့အော်မမြဲတဲ့တရားတွေလည်းဒီလိုကြည့်ရတယ်အဲဒါဒီနေရာမှာတော့ဝေဒနာလေးကိုဆိုလိုပါတယ်ဒါပဲမဲ့လို့ဝေဒနာနဲ့အလားတူပဲသူပြင်တရားတွေလည်းအကုန်လုံးအတူတူပါပဲခန္ဓာ၅ပါးပေါင်းကအနိစ္စပဲတဲ့မမြဲတဲ့တရားတွေ ဖြစ်ပြတဲ့မြယုံနာခန္ဓာကအနိစ္စဖြစ်ပြတဲ့မြယုံနာခန္ဓာအနိစ္စကြီးရဲ့အဲဆိုရမယ်ဒါလေးတွေကတော့ခဏခဏဆိုနေရတာကိုယ်လည်းဆိုမှပဲသူကအရေးကြီးတာဖြစ်ပြတဲ့မြဖြစ်ပြတဲ့မြယုံနာခန္ဓာကယုံနာခန္ဓာကအနိစ္စတရားအနိစ္စတရားဖြစ်ပြတဲ့မြဖြစ်ပြတဲ့မြယုံနာခန္ဓာကယုံနာခန္ဓာက မိစ္ဆတရားမိစ္ဆတရားဖြစ်ပြသမျှဖြစ်ပြသမျှယုံနာခန္ဓာကယုံနာခန္ဓာကမိစ္ဆတရားမိစ္ဆတရားဖြစ်ပြသမျှယုံနာခန္ဓာကမိစ္ဆတရားဖြစ်ပြသမျှယုံနာခန္ဓာကမိစ္ဆတရားဖြစ်ပြသမျှယုံနာခန္ဓာကမိစ္ဆတရား ဖြစ်ပြသမျှတဲ့ဖြစ်ပြီးပြသွားဖြစ်ပြတော့ယောဂီပုဂ္ဂိုလ်မှာတိုင်းထင်တာပေါ့ဒီလိုပဲထင်တာဘယ်ဟာမှလိုက်ဟိုဟာပေါ်လာပျောက်သွားပေါ်လာကဖြစ်တာပေါ့ပျောက်သွားတာကပြက်တာပဲဖြစ်ပြတယ်ဆိုတာဒါပဲပေါ်ပြီးပျောက်ပေါ်ပြီးတော့ဒါတွေတွေးနေတယ်အဲ့ဒါတွေဆိုရင်အကုန်လုံးအနိစ္စတရားကြီးတယ်ပဲရုပ်ကိုယ်တွေကပေါ်လာတယ်ပျောက်သွားတဲ့အနေအစားပဲစိတ်ထဲကနေပြီးပေါ်လာတယ်ပျောက်သွားတဲ့အနေအစားပဲပေါ်ပြီးပျေက်သွားတဲ့ဘုရားများအကုန်လုံးအနေအစားမမြဲတဲ့တရားကြီးတယ်

မရှိတော့ခြင်းဟာဟုတ်တော်ဟာရှိပြီး၍ဖြစ်ပြီး၍ပေါ့စတော့မှမရှိသေးပဲနဲ့အခုရှိတာ။ကောင်းကင်မှာလျာသီးလက်သာစလက်သာလေးလင်းလင်းမရှိဘူး။အခုရှိတာလက်ကလည်းဆိုရှိတာ။ရှိပြီးတော့တော့သီးနေသလားဆိုအဘာဝမရှိပြန်ဘူးအပြောက်သွားပြီ။အဲဒါလိုပဲကိုယ်တည်းကယုံနာနေလဲဒီတိုင်းပဲဆရာသီးလက်သာနဲ့ဒါခါတည်းတစ်ခါတည်းတူနေတာ။ဆရာသီးကမှကြားလေဦးမယ်ကိုယ်တည်းကဟာတယ်တော့တော့မကြားဘူး။အမှန်မြန်တဲ့ဥစ္စာတွေ။ ဒါလည်းပြုတ်ကနေပြုတ်ကနေပေါ်ပြီးရင်ပြောက်တိုင်းနေတယ်အဲတော့ဖြစ်ပေါ်ပြီးနောက်ကွယ်ပြောက်သွားတာကအိစ္ဆလက္ခဏာပေါ်လာပြီးနောက်လည်းဆိုနိုင်ပါတယ်ဖြစ်ပေါ်ပြီးကွယ်သွားတာဟာပြောက်ကွယ်သွားတာအိစ္ဆလက္ခဏာပဲဘယ်ဟာမဆိုဖြစ်ပေါ်ပြီးပြောက်ကွယ်သွားရင်အဲ့ဒါဟာမမြဲတဲ့တရားပဲအိစ္ဆတရားအိစ္ဆတရားရဲ့အထိတ်မှပဲလူတွေမှာ ဘသူပဲဝါစွာသိအောင်လို့အထိမ့်မှကလေးတွေရှိရတယ်မျက်နှာဒီမှာပုံမှန်တရံကြည့်မျက်နှာကဝိုင်းနေရှိတယ်မျက်လုံးမျက်ခုံးကဘယ်လိုနေတယ်အသားအရောင်ကဘယ်လိုနေတယ်အဲဒီအထိမ့်မှကလေးတွေရှိပါတယ်ဒါကိုမှတ်ထားပြီးတော့ဘသူပဲဝါစွာသိရတယ်အဲ့ဒါလိုပဲအနိစ္စမမြဲတဲ့တရားမှလည်းသူအထိမ့်မှရှိတယ်တဲ့ဘာလို့ဆိုရင်ဖြစ်ပေါ်ပြီးပြောက်သွားတာပဲ ဒီတရားတစ်ခုကလည်းမဖြစ်ပေါ်ဘူးဆိုရင်အဲ့ဒါအိဋ္ဌမဆိုရအောင်ဒီတရားတစ်ခုကမပြတ်ဘူးမပြတ်ဘူးတီးနေတဲ့ဆိုရင်ဒါလည်းအိဋ္ဌမခေါ်ရအောင်အခုဒီတရားကလည်းယုံနာတရားတွေကတော့ဘယ်တရားဖြစ်ဖြစ်ဖြစ်ပေါ်ပြီးရင်လည်းပျောက်သွားတာပဲဖြစ်ပြီးရင်ပျောက်သွားတာပဲဒါကြောင့်မို့အိဋ္ဌတရားတဲ့ဖြစ်ချင်းပျောက်ခြင်းတစ်ခုကဒါအိဋ္ဌလက္ခဏာပါပဲအိဋ္ဌရဲ့လို့မမြဲဘူးလို့မှတ်သားခြင်းအထိတ်မှတ်ပါပဲဒါဆိုရမယ် ဖြစ်ပေါ်ပြီးနောက်ဖြစ်ပေါ်ပြီးနောက်ွယ်ပြောက်သွားတာကွယ်ပြောက်သွားတာကိစ္စလက္ခဏာကိစ္စလက္ခဏာဖြစ်ပေါ်ကြည့်နော်ဖြစ်ပေါ်ကြည့်နော်ဝယ်ပြောက်သွားတာကဝယ်ပြောက်သွားတာကကိစ္စလက္ခဏာကိစ္စလက္ခဏာဖြစ်ပေါ်ကြည့်နော်ဖြစ်ပေါ်ကြည့်နော်ဝယ်ပြောက်သွားတာကဝယ်ပြောက်သွားတာကကိစ္စလက္ခဏာကိစ္စလက္ခဏာဖြစ်ပေါ်ကြည့်နော်ဝယ်ပြောက်သွားတာက နိစ္စလက္ခဏာဒီပေါ်ပြီးတော့ဝေပြောင်းသွားတာကနိစ္စလက္ခဏာဒီပေါ်ပြီးတော့ဝေပြောင်းသွားတာကနိစ္စလက္ခဏာဟောအနိစ္စရဲ့အနိစ္စလက္ခဏာပြီးတော့အနိစ္စ ानु ပဒနာအဲ့ဒီဖြစ်ပေါ်ပြီးကြွယ်ပြောက်သွားတဲ့အနိစ္စလက္ခဏာလေးမြင်ရှင်းရလားအနိစ္စ ानु ပဒနာညာဖြစ်တော့တာပဲမမြဲဘူးလို့ဆိုတာသိတော့တာပဲ ဖြစ်ပေါ်ပြီးကြောက်သွားတဲ့ဖြစ်မမြဲဘူးမမြဲဘူးဆိုတာအထူးမပြောရပါဘူးသူကသူသိအဲတော့ရှုမှဆဲမှာတဲ့ကွယ်ပြောက်သွားတာကိုတွေးရ၍တဲ့ရေးကြည့်တာကကွယ်ပြောက်သွားရေးကြည့်ဖြစ်တာကတော့ရေးမကြည့်မှန်နေရင်လည်းဟောပျောက်သွားမှန်နေရင်လည်းပျောက်သွားပြီလို့တွေးလို့ရှိရင်ဟိုမှာညောင်းတယ်ညောင်းတယ်မှရင်မှရင်ပျောက်လိုက်ပူတယ်ပူတယ်မှရင်မှရင်ပျောက်နားတယ်နားတယ်မှရင်မှရင်ပျောက်တယ်သိကူးတယ်စဉ်းစားတယ်မှရင်ပျောက်လိုက် ကွေးတယ်ဆန့်တယ်အာယူတိုင်းယူတိုင်းပြောက် ခေါင်းတယ်ပိန်တယ်ယူတိုင်းယူတိုင်းပြောက်ကြွတယ်လှမ်းတယ်ချတယ်ယူတိုင်းယူတိုင်းပြောက်အဲဒီတော့ရေပေါ်ပြီးပြောက်သွားတာလေးတွေတွေ့ရတော့မမြဲတဲ့တရားပဲလို့တို့အရင်တော့မသိလို့ပဲခဏမစဲဖြစ်ဖြစ်နေမမြဲတဲ့တရားတွေကြီးတယ်ပါလားဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးသဘောကျလာတယ်အဲဒါနိစ္စနုပါဒနာညာပဲသူရမယ် ရှုမှဆဲမှာမှဆဲမှာွယ်ပြောက်သွားတာကိုတွေ့ရ၍ွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာကနိစ္စ ानु ပဒနာညာနိစ္စ ानु ပဒနာညာရှုမှဆဲမှာရှုမှဆဲမှာွယ်ပြောက်သွားတာကိုတွေ့ရ၍ွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကမမြဲဟုသိတာကနိစ္စ ानु ပဒနာညာနိစ္စ ानु ပဒနာ

ကိုပျောက်သွားတာကိုတွေ့ရတယ်မမြဲဘူးသိတာကနိစ္စနိစ္စသမသာဉာဏ်ဒီမှာဒီမှာဒီမှာဝေပြောက်သွားတာကိုတွေ့ရတယ်မမြဲဘူးမြဲဘူးသိတာကနိစ္စနိစ္စသမသာဉာဏ်အဲအဲ့ဒါရေးကြည့်တယ်ပြောဒီမှာဆဲမှာပြီးမှစဉ်းစားကြံတွေးပြီးတော့သဘောကျပါတယ်ဆိုရင်ဒါကမဟုတ်သေးဘူးသူ ရွှင်မှရင်ကိုပေါ်လာတဲ့တရားလေးတွေရွှင်ရွှင်နဲ့တခါလဲဖြစ်ပေါ်ပြီးပြောက်တာဖြစ်ပေါ်ပြီးပြောက်သွားတဲ့တော့မမြဲတဲ့တရားပဲဆိုတာကိုယ်ပိုင်ဉာဏ်နဲ့ရှင်းပြီးတော့ပြီးပါမယ်သူများပြောလို့ပြီးတာမဟုတ်သေးဘူးသူအဲလိုသိရင်နိစ္စ ानु ပါဒနာဉာဏ်ပဲအဲဒီတော့နုပနိစ္စ ानु ပါဒနာဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကနိစ္စ ानु ပတိခေါ်တာပဲမမြဲဘူးရှုသောပုဂ္ဂိုလ် သာဓုဝေဒနာဒုဒုက္ခသာမဝေဒနာတော့လည်းနေသောနုပါတိမမြဲဘူးရှုသည်ဖြစ်ဥရတိနေဤမမြဲဘူးရှုလေမမြဲဘူးမမြဲဘူးလို့ဓမ္မနကမဆိုရပါဘူးမမြဲတာသိပြီးတော့နေတာပါပဲအဲဒါမမြဲတာသိပြီးတော့နေပြီအဲဒါအနိစ္စ ानु ပါဒနာအနိစ္စ ानु ပါတိပုဂ္ဂိုလ်ခေါ်တယ် သောတာသူဝေရဏပနိစ္စ ानु ပါတိဝိရတိဝိရာဂ ानु ပါတိဝိရတိသောတောယောဂီပုဂ္ဂိုလ်သည်သောတောယောဂီယဟန်တိဓာတုဝေရဏတုဒုက္ခသာမှုဝေရဏရောနနိစ္စ ानु ပါတိမမြဲဟုရှုသည်ဖြစ်ဝါမမြဲဟုရှုလေဝေရတိနေ၏အဲဒီတရားတွေမမြဲဘူးလို့ရှုပြီးတော့နေပါတယ်ကောင်းဆိုလားဆိုခံစားမှုမရှုအနိစ္စတဲ့ကောင်းဆိုလားဆို ကိုယ်ဝေဒနာဒုက္ခစားမှုတွေဒုက္ခစားမှုတွေကဘာလဲဆိုဒုက္ခဝါချမ်းသာဖြစ်စေဒုက္ခဝါဆင်းရဲဖြစ်စေအရုပမဒုက္ခမဆင်းရဲမချမ်းသာဥပိ္ပခအလယ်လဖြစ်စေအဲသုံးစားပဲဒုက္ခချမ်းသာဆိုတာကောင်းတာပဲဗမာကောင်းတယ်လို့ပြောတယ်ချမ်းသာတယ်လို့မပြောပါဘူးဗမာကမျက်စိနဲ့ကြည့်ကောင်းရင်လည်းကောင်းတယ်ပြောတာပဲကြည့်ရတာချမ်းသာတယ်လို့မပြောဘူး နာကကြားလို့ရှိရင်လည်းဗန်ကောင်းလေးတွေကြားလို့ရှိရင်ကောင်းတယ်ပြောတာပါပဲသူကချမ်းသာတယ်လို့မပြောဘူးနှာခေါင်းကအနနာရတယ်မှုမှုကျင်ကျင်လေးတွေနာရလဲကောင်းတယ်ပြောတာပဲကောင်းလေးတွေစားရတဲ့ခါလဲရတာကောင်းတယ်ပြောတာပဲအတွေ့အထိလေးတွေလည်းပဲဒါလည်းကောင်းတယ်ပြောတာပါချမ်းသာတယ်လို့တည်းမပြောတာပါဘူးစိတ်ကူးစဉ်းစားပြီးတော့စိတ်ကူးစဉ်းစားပြီးတော့ပြောနေတဲ့အခါလဲဒါလဲစိတ်ကူးရတာကောင်းတယ်စဉ်းစားရတာကောင်းတယ်ပြောတာပဲချမ်းသာတယ်လို့ ကဲမပြောဝမ်းမြောက်တယ်ဝမ်းသာတယ်ပြောတာကအဲဒါကြောင့်အဲဒါတွေကကောင်းတဲ့ခံစားမှုတွေပေါ့လေဒါဒုက္ခဝေဒနာခေါ်တယ်ဒုက္ခကြတော့လည်းပဲဆင်းရဲတယ်ဆိုတာကသာဆုံးပဲဆင်းရဲတယ်လို့တည်းမပြောပြဘူးဆိုးတယ်မကောင်းမှုပြောပြတာပဲအဲဒါတော့ဒီကဆိုးကောင်းဆိုးအကောင်းအဆိုးတဲ့ကောင်းဆိုးအဲအလတ်စားတဲ့ဥပိ္ပခါဆိုတော့အကောင်းလည်းမဟုတ်ဆိုးလည်းမဟုတ်ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဆိုတော့အလတ်စားပဲကောင်းဆိုးလတ်စုကောင်းဆိုးလတ်စု ကောင်းအကောင်းရဲ့အဆိုးရဲ့အလတ်စားရဲ့သုံးခုပေါ့ကောင်းဆိုလတ်ဆိုခံစားမှုအဲဒီခံစားမှုသုံးမျိုးရှိတယ်ဒါသုံးနဲ့ပြောရတာပေါ့လေခံစားရတယ်ဆိုတာကောင်းတယ်မကောင်းဘူးအလေအလပဲဆိုတာဒီလိုပဲအရမဒီလိုပြောနေတာပါခံစားတယ်လို့တည်းမပြောဘူးဒါမှမဟုတ်ခံစားမှုတွေပဲကောင်းဆိုလတ်ဆိုခံစားမှု မှတ်စုအနေစာအနေစာလို့ရှုပြီးတော့နေပါတဲ့အဲဒါဆိုရမယ်။ကောင်းဆိုလားစုကောင်းဆိုပါခံစားမှုခံစားမှုမှတ်စုအနေစာကောင်းဆိုလားစုကောင်းဆိုလားစုခံစားမှုခံစားမှုမှတ်စုအနေစာမှတ်စုအနေစာကောင်းဆိုလားစုကောင်းဆိုလားစုခံစားမှုခံစားမှုမှတ်စုအနေစာမှတ်စုအနေစာ ကောင်းဆိုသာစုဟောကြားမှုမရှိနေသာကောင်းဆိုသာစုဟောကြားမှုမရှိနေသာကောင်းဆိုသာစုခံစားမှုမရှိနေသာဟွန်းနေသာနုပါတိမမြဲဘူးရှုသည်ဖြစ်ဝါမမြဲဘူးရှုလျက်ဝိရတိနေယောဂီပုဂ္ဂိုလ်တွေ မှန်ရင်မှန်ရင်နဲ့ပေါ်ပြီးကြောက်သားလို့မမြဲဘူးမမြဲဘူးသိနေတာဒီဒေသနာနဲ့ညီပေါ့အဲညောင်းတာပူဇနာခြင်းခဲခဲတာဝေဒနာတွေများရှိနေရင်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တကယ်အပိုင်းမပြတ်ပြတ်ပြီးတော့ကြောက်ကြောက်သားလေးတွေတွေ့နေရတာမမြဲဘူးမမြဲဘူးသိနေတာဒါပေါ့ဒါနိစ္စနုပါတိမမြဲဘူးရှုလေဝေဒနိနေဝိရာဂနုပါတိပြက်ပြဲသွားပြီးရှုလျက်ဝေဒနိနေဝိရာဂ ဝိရာကပြည့်ပြည့်သွားတယ်ကြောက်ပြည့်သွားတယ်ပြည့်ပြည့်သွားတယ်အဲဒီဝိရာကကနှမျိုးရှိခရဝိရာကအစ္ဆန္တဝိရာကလည်းဒီလိုနှမျိုးရှိတယ်ခရဝိရာကဆိုတာကုံသွားတာပါကုံပြီးတော့ပြည့်ပြည့်သွားတဲ့ဥစ္စာခရဝိရာကခေါ်တယ်ယုံနာတရားတွေဖြစ်ပေါ်ပြီးတော့အစတော့ဖြစ်ပေါ်ပြီးရှိလာတယ်ပြီးတော့ပြည့်ကုံသွားတယ်ဆုံးသွားတယ်ကုံဆုံးပြီးတော့ပျောက်ပျောက်သွားတယ်ဘာမှမရှိဘူး အခုဆိုတော့အများနာလည်းပဲဥစ္စာကတော့အဝတ်အများရေးဆိုးလိုက်သိုးနေအဲ့ဒါကိုနေဘူးပဲဖြစ်ဖြစ်ရေထဲမှာပဲဖြစ်လွှားထားလိုက်တဖြည်းဖြည်းနဲ့ရေတွေဒီရေတွေကနေပြီးတော့ဟိုအကုန်းငွေတွေဖြစ်ပြီးတော့ကြောက်သွားတာပေါ့အာတော်တော်ကြာတော့ဟိုကအစိုးရမရှိတော့ဘူး၆အဲ့ဒီအစိုးရကုန်းသွားတာပဲ ပြည့်တယ်သွားတာပဲဒီဝတ်ထဲမှာမရှိဟိုလောကရနီနဲ့လိုက်ရှာလို့ရှိရင်တော့ခိုးငွေတွေဖြစ်ပြီးတနည်းအားရွေ့သွားတာတော့ဒီလိုတော့ရှိရရှိမှာပေါ့ဒီဝတ်ထဲမှာတော့မရှိအဲဒီလိုလောကရနီနဲ့လိုက်ရှာလို့တခြားမှာခိုးငွေဖြစ်ပြီးတော့ရှိနေတာကလည်းအသစ်ပါပဲအသစ်သစ်ကဟိုအစတုန်းကအဆူတတ်တော့မဟုတ်ဘူးသူကကြောင်းလဲသွားပါတယ်အဲဒါကြောင့် ကိုယ်တည်းကခံစားမှုတွေဒီပြင်ယုံနာနေတဲ့အကုန်လုံးပါပဲဒီမှာတော့ခံစားမှုကိုပြဏာပြုပြီးတော့ဟောနေတယ်ခံစားမှုဝေဒနာတွေကဖြစ်ပေါ်ပြီးတော့ပြည့်ပြည့်သွားတယ်ဆိုတာကခရဝေဒနာကခေါ်တယ်ခရဝေဒနာကအင်းအင်း အလုံးစုံသောသင်္ခါရတရားတွေဟာပြက်ပြဲပြီးတော့ကုံဆုံးသွားတာကခရဝိရာကခရဝိရာကပြီးတော့အလုံးစုံသောသင်္ခါရတရားတွေလုံးဝမဖြစ်ပေါ်လာပဲကင်းသွားတာကတော့အစ္ဆန္တဝိရာကတဲ့လို့အစ္ဆန္တဝိရာက အစ္ဆန္ဒအစင်စစ်ဝိရာကပြည့်ပြည့်တာစင်စစ်ပြည့်ပြည့်တော့နိဗ္ဗာန်မယ်တာကတော့အလုံးစုံသောသင်္ခါရတရားတွေဟာဒါကြလည်းမဖြစ်ပေါ်လာတော့ဘဲနဲ့ကင်းသွားတာအစ္ဆန္ဒဝိရာကဒါနိဗ္ဗာန်မယ်ဝိပဿနာရှုသင်္ခါကာလမှာတော့ရှုတိုင်းမှတိုင်းဟာမာရွေနေရတယ်လဲဆိုတော့ ဖះဝေတာကတွေ့ကုန်းကုံတော့တာတွေ့ကုန်းကုံပြီးပြက်ပြက်တော့တာတွေ့ရှုမှတ်ဆဲမှာရှုမှတ်ဆဲမှာပြက်ပြက်သွားတာကရှုမှတ်ရတဲ့အာယုန်နဲ့ပြက်ပြက်ပြီးသွားတာကဖះဝေရဖះဝေတာကရှုမှတ်ဆဲမှာရှုမှတ်ရတဲ့အာယုန်ကြောက်ကြောက်သွားတယ်ကုန်းကုံသွားတယ်ဆိုတာဒါဖះဝေတာကခေါ်တယ် ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်အဲ့ဒီခရဝေရာဂကိုတွေ့နေတာပဲရှုရဲရှုတိုင်းဟာကုံသွားလိုက်ပျောက်သွားလိုက်ကုံသွားလိုက်ပျောက်သွားလိုက်အဲ့ဒါလေးပဲတွေ့နေတာခရဝေရာဂရှုနေတာလားဝေရာဂနုပါတိပဲဝေရာဂနုပါတိပြည့်ပြည့်သွားသည်ဟုရှုလေဝေရတိနေဝိပဿနာရှုစဉ်ကာကလမှာညောင်းတာပူတာနာတာခြင်းတကိခဲတာဝေဒနာတွေဆိုတော့သူကဝေဒနာနဲ့ဟောနေတာပေါ့အဲဒီဝေဒနာတွေရှုတော့ညောင်းတယ်ပူတယ်နာတယ်စသည်ဖြင့်ရှုတော့ ရွှင်းရွှင်းနဲ့တခါလဲလွဲ့ပြောက်သွားတယ်လို့ပဲရွှင်းရွှင်းနဲ့ပျောက်သွားတာညောင်းတယ်ဆိုရင်တခါလဲတစ်ခုပျောက်သွားညောင်းတယ်ဆိုတစ်ခုပျောက်သွားပူတယ်ဆိုတစ်ခုပျောက်သွားပူတယ်ဆိုတစ်ခုပျောက်သွားမရင်မရင်နဲ့လွှားလွှားနဲ့တခါပျောက်သွားတယ်လို့ပဲအဲဒီလိုပဲပြက်ပြက်ပြီးပျောက်ပျောက်သွားတာလေးတွေတွေ့နေရတာကခရဝိရာကဝိရာကနုပဒနာခေါ်တယ်တဲ့ဒါဝိရာကနုပတိဝိရာကနုပတိပြက်ပြက်သွားသည်ကိုပြက်ပြက်သွားသည်ကိုရှုလေဝိရတိနေ၏

အဲပြည့်ပြည့်သားတွေရွှေရွှေနဲ့နောက်ဆုံးကြတော့ပြည့်ပြည့်သားကိုမရှိတော့ဘူးယူမာရတဲ့အာယုံလည်းမရှိဘူးရှုမှတ်ပြီးတော့သိနေတဲ့စိတ်လည်းမရှိဘူးအာယုံရောဝိပဿနာရဲ့စိတ်ရောတခါလဲယူပြလိုက်တယ်လို့တခါလဲပျောက်သွားတာရှိတာအဲဒီလိုပျောက်ပြသွားတာကလားအစ္စန္တဝိရာကလားနိဗ္ဗာန်ပဲဒါပဲကြတော့တွေ့တုံးဆိုတော့ အရိယာမဲ့ဖြစ်ပေါ်တဲ့အခါမှာတွေ့တယ်ဝိပဿနာဉာဏ်ပြည့်စုံပြီဆိုတော့သင်္ခါရုပ္ပကဉာဏ်အားကောင်းတဲ့အခါရှင်မှန်ရင်လည်းဖြစ်ပြကလေးပြီးရင်လည်းနောက်ဆုံးကြတော့ဖြစ်ပြမှုသင်္ခါရတွေလုံးဝငြိမ့်သွားတာကိုတွေ့တာပေါ့အဲ့ဒီအချိန်မှာရှုစရာအာယုံလည်းမရှိဘူးရှုသိနေတဲ့သိလည်းမရှိဘူးအကုန်လုံးငြိမ့်နေတဲ့သဘောပဲထင်ကြတယ်အဲ့ဒါကအစ္စန္ဒဝိရာကခေါ်တယ်အဲ့ဒီဝိရာကနှမျိုးကို ရှုပြီးတော့သိနေတာဟာလားဝိရာဂ ानु ပါတိပါပဲတဲ့ဝိရာဂ ानु ပါတိဝိရာဂ ानु ပါတိပြည့်ပြည့်သည်ပြည့်ပြည့်သည်ကိုရှုလျက်ဝိရတိနေ၏ပြည့်ပြည့်သွားသည်လို့ရှုလျက်နေပြီပေါ်တိုင်းပေါ်တိုင်းနေမှမတိုင်းမတိုင်းနေလည်းပြည့်ပြည့်တော့တာတွေ့နေရတယ်ဝိရာဂ ानु ပါတိပဲပြည့်ပြည့်သွားသည်ကိုရှုပြီးတော့နေသည်နေတယ်အဲဒီလိုရှုနေရနောက်ဆုံးယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်အောင်တဲ့ပြည့်ဝင်ပြီးတော့ရောက်သွားတယ် အဲ့ဒါကအစ္ဆဒဝိရာကစင်စစ်ပြစ်တယ်ဆိုတာလုံးလုံးပြစ်တယ်ဆိုတာတခါတည်းဘာမှကိုယ်သင်္ခါရအာယုန်နမိတ်တွေအကုန်လုံးဘာမှမရှိဘဲနဲ့ပြက်ပြဲပြီးတော့သွားတဲ့သဘောနိဗ္ဗာန်ရှုပြီးတော့သိနေတာတဲ့အဲ့ဒီကြောင့်အထောက်အမှန်ပါပဲဗျာပထမအစတော့ခြေတန်းခြေတန်းယုံနာတွေရဲ့ပြက်ပြဲမှုပြက်မှုတွေပြောင်းမှုတွေကိုဆုံးမှုတွေဒါတွေပဲရှုပြီးတော့နေရတယ် နောက်ဆုံးကြတော့အဲဒီလိုရွှေကျွေးနဲ့ယုံနာသင်္ခါရတွေလုံးဝပြည့်ပြည့်သွားတဲ့သဘောယုံနာသင်္ခါရတွေဘာမှမပေါ်လာတော့ဒုရဇမှမရှိတော့ဘူးတခါတည်းအသားနဲ့ဆူးညံ့နေရကအသားမရှိတဲ့နေရာရောက်သွားတယ်လို့ပဲတိတ်သွားကြတယ်ခါတည်းအဲဒီလိုယုံနာသင်္ခါရတွေလုံးဝစိတ်သုံးတဲ့သဘောပြည့်ပြည့်တဲ့သဘောကအစ္ဆန္ဒဝိရာကအဲဒီအစ္ဆန္ဒဝိရာကကိုလည်းရှုပြီးတော့နေရမယ်မိတော့ နိရောဓ ानु ပဒနာဆိုတာရှိတယ်သူကလည်းအတူတူပါပဲဝိရာကနဲ့ဝိရာကကပြည့်ပြဲတယ်ဆိုတဲ့နဲ့အဲဒီနိရောဓကချုပ်တယ်ဒါတော့ပဲကွာပါတယ်အဲဒီမှာလည်းပဲနိရောဓချုပ်တယ်ဆိုတာနှမျိုးရှိတယ်ခရနိရောဓသစ္ဆနာနိရောဓလို့မျိုးရှိတယ်ခရနိရောဓဆိုတာဖြစ်ပေါ်တဲ့ယုံနာနေကုံသွားတာပဲကုံသွားတာဆုံးသွားတာအကုန်ဆုံးသွားတော့အရင်ချုပ်တာသူကတော့ကုံဆုံးပြီးတဲ့နောက်မရှိတာ အစ္ဆန္ဒနိရောဓဆိုတာကတော့ကိုယုံနာသင်္ခါရတွေမပေါ်လာဘဲနဲ့မရှိတာသူကတော့ပေါ်ပြီးတော့ယုံနာသင်္ခါရတွေပျောက်သွားလို့မဟုတ်ဘူးယုံနာသင်္ခါရတွေကိုလုံးလုံးမရှိတာကိုအဲ့ဒါမရှိတာနှမျိုးသူကဥပမာအားဖြင့်ဆိုလို့ရှိရင်ဒါတွေကဟိုဟိန္ဒူကျမ်းတွေကသူတို့ဟိန္ဒူဖီလိုဆိုဖီဆိုကျမ်းတွေကလည်းသူတို့ရှိတယ်အဘာဝတယ်သူကအဘာဝအဘာဝသူက အဘာဝကပထမကလုံးလုံးမရှိသေးတဲ့အဘာဝကသူကတမျိုးပရက်အဘာဝဆိုတာပရက်အဘာဝပရာဂဘာဝဆိုပြီးတော့သူကပရက်အဘာဝစောစောကမရှိသေးတာနောက်ပြီးတော့ပြက်ပြီးတော့မရှိတာတဲ့ဒွန်သာဘာဝတဲ့ပြက်ပြီးတော့ပြက်သွားလို့နောက်မရှိတော့ဘူး ပြီးတော့လုံးလုံးမရှိတာလေသူကသူကလည်း၃မျိုးရှိတယ်သူကလည်းခတ်တူတူပဲတယ်မှာသူကတော့ဒီနေရာမှာအိမ်တစ်ခုမဆောက်ရသေးဘူးဆိုတော့သူအဲအိမ်တစ်ခုမဆောက်သေးခင်ကဒီနေရာအိမ်မရှိတာဟာလားစောစောကမရှိသေးတာလေသူကနောက်ဒီနေရာအိမ်ဆောက်လိုက်တော့အိမ်ကဖြစ်နောက်ဒီအိမ်ကတော့ပြည့်သွားမရှိဘူးအဲဒါအိမ်ပြည့်ပြီးတဲ့နောက်မရှိတာအော်အိမ်မဆောက်မီကမရှိတာနဲ့အိမ်ပြည့်ပြီးတော့မရှိတာအတူတူအတူတူပဲသို့တော်လည်းပဲ အိမ်မဆောက်ရသေးတာအကြောင်းပြုပြီးတော့စောစောကမရှိတာနဲ့အိမ်ပြည့်သွားတဲ့နောက်ကိုမရှိတာနဲ့ဒါပဲကွာပြီးတော့လုံးလုံးမရှိတယ်ဆိုတာကတော့သူကဥမာလေထဲမှာအခုလောကဝဟာရအချင်းပေါ်လေလေထဲမှာဒီအဘိဓမ္မာသဘောအချင်းလေထဲမှာအဆင်းစွာလည်းရှိပါတယ်မမြင်နိုင်ကောင်းလို့သိမွေ့နေလို့ဒါပေမဲ့လို့လောကဝဟာရနေအချင်းတော့လောကအတိုင်းတော့လေထဲမှာသူကအဆင်းမရှိဘူး လေဟာဖြူသလားမဲသလားမမြင်ရဘူးလို့လားအဲ့ဒါကသူတို့အနေအချင်းတော့ဒါလုံးလုံးမရှိတယ်သူအစ္စတအဘဝဆိုပြီးသူကခေါ်ထားတယ်အဲ့ဒါကဥပမာပေါ်တယ်အခုယုံနာနဲ့ချုပ်ငိမ့်တယ်ဆိုတာကလည်းပဲဖြစ်ပေါ်ပြီးတော့ပျောက်သွားတဲ့နောက်မရှိတာဖြစ်ပေါ်ပြီးပျောက်သွားတော့မရှိတာကတမျိုး လုံးလုံးမဖြစ်ပေါ်ပဲနဲ့မရှိတာကတမျိုးနှစ်မျိုးရှိတယ်ပေါ်တိုင်းပေါ်တိုင်းယုံနာလေးတွေမှားတော့မှတ်တိုင်းမှတ်တိုင်းနေကြောက်ကြောက်တာကအဲ့ဒီလိုဟာကားတော့ဖြစ်ပေါ်ပြီးတော့မရှိတာကခရောက်နိရောဓခေါ်တယ်ဖြစ်ပေါ်ပြီးတော့ချုပ်တယ်အစ္စန္ဒနိရောဓဆိုတာကနိဗ္ဗာန်ကငြိမ်းတဲ့သဘောကိုလို့သူကအစကားတွေကမရှိတာပဲစတဲ့ယုံနာတွေမပေါ်လာလို့မရှိဘူးပေါ်ပြီးမှကြောက်သွားတာမဟုတ်ဘူးမပေါ်လာလို့မရှိဘူး

ဝိပဿနာရှုတော့ပြင်းပြင်းနဲ့ဖြစ်ဖြစ်တွေပြင်းပြင်းနောက်ဆုံးကြတော့ယုံနာသင်္ခါရတွေလုံးဝငြိမ့်သွားတာကိုတွေ့ရငြိမ့်တာကအခုမြင်းနေတဲ့ကြားနေတဲ့တွေကြောက်သွားတာမဟုတ်ဘူးမြင်းနေတဲ့ကြားနေတဲ့တွေကြောက်တာကတော့အစအရကဝိပဿနာရှုလဲရှုလဲတွေ့နေတဲ့ကြောက်တာမျိုးပဲသူကတစ်မျိုးပဲနောက်ဆုံးယုံနာသင်္ခါရတွေလုံးဝမရှိဘဲနဲ့ငြိမ့်သွားတဲ့နိဗ္ဗာန်တွေ့တယ်ဆိုတာကသူကတစ်မျိုးပဲတရားတွေသုံးတာကိုတွေ့တာမဟုတ်ဟိုမှမရှိတာကိုတွေ့နေတာမဟုတ်ဘာမှမရှိဘဲနဲ့ပေါ်လာတဲ့တရားမရှိဘူး ရှုသိနေတဲ့တရားမရှိဘူးအကုန်လုံးစိတ်လုံးငြိမ့်နေတဲ့တရားကိုတွေ့တော့အဲ့ဒါအစ္ဆနာနိရောဓခေါ်တယ်အဲသင်္ခါရအလုံးတို့သင်္ခါရအလုံးတို့မဖြစ်ပေါ်လာပဲအလုံးစုံသောသင်္ခါရတို့မဖြစ်ပေါ်လာပဲဒီကုံဆုံးချုပ်ငြိမ့်သွားတဲ့သဘောကကုံဆုံးချုပ်ငြိမ့်သွားတဲ့သဘောကဒါက သစ္ဆန္ဒနိရောဓအဲဒီနိရောဓနှစ်ပါးကိုရှုမြင်ပြီးတော့သိနေတာဟာနိရောဓ ानु ပဒနာပဲတဲ့ဝိပဒနာရှုတဲ့ပုဂ္ဂိုလ်ကပေါ်တိုင်းပေါ်တိုင်းနေရှုတော့မြင်တာရှုရင်မြင်တာလေးကြောက်တော့တာသိတယ်ဒါခရနိရောဓနိရောဓ ानु ပဒနာပဲကြားတာလေးပေါ်သွားတာပေါ်ပြီးကြောက်တော့တာကိုသိတယ်ဒါလည်းခရနိရောဓပဲနိရောဓ ानु ပဒနာပဲအဲဒီလိုပဲပေါ်တိုင်းပေါ်တိုင်းလေးတွေ ယံဆိုပေါ်ပြီးကြောက်သွားတာဒီပေါ်ပြီးကြောက်သွားတာပြီးနေလို့ရှိရင်လားညရောနုပါဒနာတွေအဲညောင်းတာပူဒနာချင်းခေကတာတွေဝေဒနာတွေရှုနေလို့ရှိရင်ဝေဒနာလေးတွေတစ်ပိုင်းတစ်ပိုင်းကြီးကြောက်ကြောက်သွားတာလေးတွေကုန်းကုန်းသွားတာချွတ်ချွတ်သွားတာလေးတွေတွေ့နေတယ်အဲဒါនិရောဓနုပါဒနာပဲဘုရားនិရောဓကိုရှုနေတာတဲ့အဲနောက်ဆုံးကြတော့ကိုအဲဒီလိုရှုရင်းရှုရင်းနဲ့ ယုံနာနဲ့ဖြစ်ဖြစ်တဲ့တရားတွေဘာမှမရှိဘဲနဲ့လုံးဝစိတ်သုံးတဲ့သဘောတွေကိုရောက်သွားတယ်။အဲ့ဒါအစ္ဆန္ဒနိရောဓအာနိဗ္ဗာန်ဝါပြုပြီးတော့ဒီသာအရိယာမဲ့ပဲ။အဲအဲ့ဒီနိရောဓ అను ပါဒနာနှမျိုးနှမျိုးလုံးဖြစ်အောင်လို့ရှုရမှာပဲ။ဗရမတော့ယုံနာသင်္ခါရတွေဖြစ်ပေါ်ပြီးတော့ချုပ်ငြိမ်းသွားတဲ့နိရောဓခရနိရောဓကိုသိနေရမှာပဲဒါဝိပဿနာမပြည့်မစုံမရှင်းတာလိုက်ပြီးတော့သိနေရတယ်။နောက်ဆုံးကျတော့အရိယာမဲ့ဖြစ်ပေါ်လာတဲ့အခါကျတော့ အဲနိဗ္ဗာန်ဆိုတဲ့အစ္စနာနိရောဓလုံးလုံးတခါတည်းယုံနာနေမဖြစ်ပေါ်တဲ့ယုံနာနေလုံးဝမရှိတဲ့ယုံနာနေယုံနာနေလုံးဝစိတ်သုံးချုပ်ငြိမ့်နေတဲ့တရားကိုအဲ့ဒါတွေ့သွားတာကိုအဲ့ဒါအရိယောက်ရှိအောင်ပါဒါကြောင့်နေမှာနိရောဓ ानु ပါတိချုပ်ငြိမ့်သည်ဟုရှုလျက်ဝိရတ္တိနေဒါလည်းတစ်ခုကိုတပိုက်တည်းတွေ့ပြီးဆောင်မိုးလုပ်ထားပါတယ် ပြက်ပြဲသွားမှု ချုပ်ငိမ့်မှုမရှိနေကြရာဘုရားကကောင်းဆိုးလားဆိုခံစားမှုမရှိအနေစာတဲ့ကောင်းဆိုးလားဆိုအကောင်းဖြစ်စေအဆိုးဖြစ်စေအလားစားဥပ္ပခဝေဒနာဖြစ်စေအဲဒီခံစားမှုဝေဒနာတွေကိုအနေစာမမြဲဘူးဆိုတာရှုပြီးတော့နေပါတဲ့အနေစာနုပါတိဝိရတိဒါပဲလားဆိုတာလည်းမဟုတ်ဘူးတဲ့ ဝေရာနုပါတိပြည့်ပြသွားသည်ကိုရှုလေဝေရတိနေညောရာနုပါတိခြုံငိမ့်သွားသည်ကိုရှုလေဝေရတိနေအဲတော့ပြည့်ပြသွားမှုခြုံငိမ့်မှုမှတ်ရှုနေပြန်ရာပြည့်ပြသွားတဲ့သဘောပဲလို့ဒီလိုလဲရှုရမယ်ခြုံငိမ့်သွားတဲ့သဘောပဲလို့ဒီလိုလဲရှုရပြည့်ပြတာခြုံငိမ့်တာကဖြစ်ပေါ်ပြီးတော့တရားတွေပြည့်ပြသွားတာပျောက်သွားတာချုပ်သွားတာငိမ့်သွားတာဒီလိုပါလဲရှိတယ်အဲဒါ ရာဝိရာကဘုရားနေတော်တာခေါ်တယ်အဲတော့လုံးဝမဖြစ်ပေါ်လာပဲအလိုလိုငြိမ့်နေတဲ့သဘောဒါနိဗ္ဗာန်ပဲအစ္ဆန္ဒဝိရာအစ္ဆန္ဒနေတော်တာခေါ်တယ်အဲဒီနေရောဓနှမျိုးလုံးကိုရှုနိုင်အောင်အာထုတ်ပါတဲ့ဒါတွေပြီးတော့အာထုတ်ရမယ်လို့ဆိုလို့လေ။ဒါဆို ပြက်ပြဲသွားမှုပြက်ပြဲသွားမှုချုပ်ငြိမ်မှုချုပ်ငြိမ်မှုမရှိအနိစ္စမရှိနေကြရာမရှိနေကြရာချုပ်ပြက်ပြဲသွားမှုပြက်ပြဲသွားမှုချုပ်ငြိမ်မှုချုပ်ငြိမ်မှုမရှိနေကြရာမရှိနေကြရာပြက်ပြဲသွားမှုပြက်ပြဲသွားမှုချုပ်ငြိမ်မှုချုပ်ငြိမ်မှုမရှိနေကြရာမရှိနေကြရာ လက်ပြေပွားမှုလူကြီးမှုမသုပေဒယာလက်ပြေပွားမှုလူကြီးမှုမသုပေဒယာလက်ပြေပွားမှုလူကြီးမှုမသုပေဒယာ嗯。 ပတိနေနာနုပါတိတဖန်စွန့်လျက်ဝါပြေဝင်လျက်ရှုသည်ဖြစ်ဥရတိနေ တဖန်စွန့်လျက်ပြေဝင်လျက်ရှုသည်ဖြစ်နေရမည်ပတိနေတကဆိုတဲ့ပုဂ္ဂပါဠိလိုပတိကတဖန်နေတကကစွန့်လွတ်တယ်ဘယ်လိုအဓိပ္ပာယ်ရှိပါလဲအဲ့ဒါကို စွန့်လွတ်တယ်ဆိုတာကဒီတခြားတစ်ပါးကိုစွန့်ပစ်လိုက်တဲ့အနေအိပဲတခုရှိတယ်စွန့်လိုက်တယ်ပယ်ချလိုက်တဲ့အနေအိပဲတခုရှိတယ်ဒီသွားကျင်ညာသွားရောဆိုပြီးတော့ခွင်းလွတ်လိုက်တဲ့အနေကလည်းတခုရှိတယ်နှစ်ခုရှိတယ်လွတ်လိုက်တယ်ဆိုရင်သူဒီလိုပဲလွတ်လိုက်တယ်ဆိုလို့ရှိရင်ဖြင့်ဟာလွတ်လိုက်ပြီးစွန့်လိုက်ပြီးလွတ်လိုက်ပြီးဆိုရင် အသုံးမကျလို့စွန့်ပြလိုက်တာလည်းရှိတယ်။ဒါမှမဟုတ်လို့ရှိရင်လည်းသူသွားကျင်ရသွားရအောင်လို့ခွင့်ပြုလွှတ်လိုက်တာလည်းရှိတယ်နှစ်မျိုးရှိတယ်။အဲဒီနှစ်မျိုးကိုဒီမှာယူထားတယ်။အဲဒါပဋိနိဒေကကပရိစ္ဆာကပဋိနိဒေကပက္ခန္နပဋိနိဒေကလည်းလို့ပါဠိလိုခေါ်တယ်ပရိစ္ဆာကဆိုတာကတော့အသုံးမကျလို့ဆွန့်လိုက်တဲ့အနေနဲ့ပဲရှားလိုက်တယ်ပရိစ္ဆာက ပယ်စွန့်တယ်ပယ်စွန့်တဲ့ပရိသေကလည်းရှိတယ်သက်ခန္ဓနာပရိသေကကတော့ပြည့်ဝင်သွားတာတဲ့လွတ်လိုက်တယ်ဆိုတော့အဲ့ဒီစီကိုတခါတည်းသွားရောဆိုပြီးလွတ်ရတာပဲသေလွတ်လိုက်တယ်သူကသေလွတ်လိုက်တယ်အဲဒီအိမ်သွားရောဒီလမ်းသွားရောဒီကြောင်သွားရောဒီဖျားသွားရောဒီနေရာသွားရောဆိုတဲ့အနေနဲ့သေလွတ်လိုက်တဲ့ အနေဒိဗ္ဗေမျိုးကဒါပက္ခဏနာပြေးဝင်သွားတယ်ဆိုပြီးတော့သုံးတာပြေးဝင်သွားတဲ့ပရိနိဗ္ဗာန်ကသူကတစ်မျိုးလားနှစ်မျိုးရှိတယ်တဲ့ပရိစ္ဆာရပရိနိဗ္ဗာန်ကဆိုတာဘာတော့ဆိုတော့ကိလေသာနဲ့ခန္ဓာတွေကိုစွန့်တဲ့ဝိပဿနာပဲတဲ့ဒီဥစ္စာဒီကနည်းနည်းခက်တယ်ဆိုတာဒါလည်းကအတိဘယ်လည်းကဒီဥစ္စာကတော့ ကိလေသာတွေခန္ဓာတွေကိုစွန့်တယ်တဲ့ဒီဝိပဿနာကဝိပဿနာရှုတိုင်းရှုတိုင်းကိလေသာတွေဖြစ်မဲ့ကိလေသာတွေမဖြစ်ရအောင်ကိလေသာကဆက်ပြီးဖြစ်မဲ့ခန္ဓာတွေလည်းမဖြစ်ရအောင်ဒါတွေစွန့်နေတာလေကဲယုဝိပဿနာမရှုမဲ့ဆိုလို့ရှိရင်ဝိပဿနာမရှုမိတဲ့အာယုံမှာမြဲတယ်လို့လည်းသူထင်မှာပဲ ချမ်းသာတယ်ကောင်းတယ်လို့လည်းထင်ပါပဲပုဂ္ဂိုလ်သတ္တဝါပဲလို့လည်းထင်မယ်ငါရဲ့သူရဲ့ယောက်ျားမိန်းမထင်နိုင်မဲ့တဲ့အဲဒီလိုထင်ကြတဲ့ကသူကအဝိဇ္ဇာဖြစ်နေပြီးကိလေသာပဲအဲဒီလိုထင်ပြီးတော့ကောင်းတဲ့ဥစ္စာတွေသူသာနှစ်သက်လိမ့်မဲ့တဲ့တဏှာဖြစ်လိမ့်မယ်တဏှာဖြစ်ပြီးတော့အဲ့ဒီအာယုန်တွေကိုရအောင်လို့သူကြံဆောင်အားထုတ်တဲ့အခါကာလကုသိုလ်အကုသိုလ်ကံတွေဖြစ်လိမ့်မယ်တဲ့ဒီကံတွေကအကြောင်းညွှန်တဲ့အခါအကျိုးပေးတော့ဘဝယုံနာခန္ဓာတွေဖြစ်လိမ့်မယ်တဲ့သူ ဟုတ်လားဒါသာတော့ရှင်းတော့ပါပဲကွာဒီတိုင်းတော့ရှင်းပါတယ်ကွာအသေးစိတ်လိုက်ရှင်းတော့ရှင်းပါတယ်တူတူပြောရင်သူကခက်ဝိပဿနာမရှိဘူးဝိပဿနာမရှိတဲ့ပုဂ္ဂိုလ်မှမြင်ရကလည်းသူပဲနဲ့မြင်မလဲယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါနေရခြင်းမြင်လာတယ်ကြားရကလည်းပဲဒီယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါနေရခြင်းကြားလာတယ်နာရကစားရကလည်းနေတဲ့ဆရာမနေတဲ့ဆရာနေရခြင်းသူသိလာတယ် တွေးထီရာကလည်းပဲနှစ်သက်စရာနှစ်သက်စရာပုဂ္ဂိုလ်အာယုံဝတ္ထုနေရတယ်သူသိလာအဲဒီသိရတဲ့အာယုံတွေပုဂ္ဂိုလ်သားတော်အနေအချင်းသိလာတဲ့ကိုယ်ကသူ့ကိုယ်ရင်းဖြစ်နေပြီလို့အဝိဇ္ဇာဖြစ်နေပြီရဲတဲ့နေရာချင်းသူထင်းနေတယ်ချမ်းသာတဲ့နေကောင်းတဲ့နေရာချင်းထင်းနေတယ်လှပတဲ့နေတဲ့နေရာချင်းသူထင်းနေတယ်ဆိုရင်ဒါကအဝိဇ္ဇာတွေဖြစ်နေပြီအဲဒီမှာနှိမ့်သက်စရာတာယာစရာလေးတွေနှိမ့်သက်လာကြပြီ အဲနေတဲ့ตายရလာကြမီးပင်လားဒနာဖြစ်လာတာဒနာဖြစ်လာတော့အဲ့ဒီအာယုံလေးတွေရကျင်လာမှာပေါ့ဒီဥစ္စာမြင်ရတယ်ကြားရတယ်တွေ့ရတဲ့အာယုံလေးတွေကိုကြိုက်တာလေးတွေသဘောကျတာလေးလိုချင်လာပြီလိုချင်လိုချင်တော့သူအာထုတ်ပြီအာထုတ်တော့တရားတဲ့တရားနိလနဲ့အာထုတာရှိတယ်မတရားတဲ့နိနဲ့အာထုတာရှိတယ်တရားတဲ့နိနဲ့အာထုတာကတော့အဲဒီလိုဟာတွေယခုလောလောဆယ်လည်းရအောင်နောက်ဒါလည်းရအောင်ဆိုပြီး ကုသိုလ်ကုသိုလ်ကောင်းမှုကနေပြုတယ်ပေါ့လေကုသိုလ်ကောင်းမှုကနေပြည့်စုံရင်တရားတွေပြည့်စုံတာပဲဆိုပြီးကုသိုလ်ကောင်းမှုတွေအထုတ်မတရားတဲ့နေအထုတ်တာကတော့အဲဒါခိုးတာမှခိုးမှလူတာမှလူမတရားသဖြင့်အဲဒါရအောင်လို့အထုတ်ရမှာအဲဒီလိုအထုတ်တော့တရားလေးတရားတဲ့နည်းနဲ့အထုတ်လို့ရှိရင်ကုသိုလ်ကနေဖြစ်တယ်တရားတဲ့နည်းနဲ့အထုတ်လို့ရှိရင်အကုသိုလ်ကနေဖြစ်တယ်

ဆွဲလန်းပြီးတော့ဒီလိုကိလေသာတွေဖြစ်မယ်ကုသိုလ်အကုသိုလ်ကနေသူအားထုတ်မယ်ဒီကံကနေပြီးကျိုးပေးမဲ့ဘဝတွေအများကြီးအများကြီးတို့ကသေချာစဉ်းစားကြည့်မယ်ဆိုရင်တဘဝတဘဝကနေပြီးတော့အသစ်ထူထောင်လိုက်တဲ့ကားနေဟာနဲဘူးလူကဘဝတွေဖြစ်ဖို့ရတယ်ဖြစ်လို့ကိုမကုန်နိုင်ဘူးအကျွေးဆလို့ကိုမကုန်နိုင်ဘူးကုသိုလ်ကနေလည်းအများကြီးပဲအကုသိုလ်ကနေလည်းအများကြီးပဲရှိတယ်အဲဒီတော့ မရှုမိတဲ့အာယုန်နဲ့စပ်ပြီးတော့ကိလေသာတွေလည်းဖြစ်ပါလိမ့်မယ်။ဒါဖြစ်နိုင်ပါရဲ့။ဒေချာစဉ်းစားရင်တော့ဖြစ်နိုင်ကြတာ။မရှုတဲ့ပုဂ္ဂိုလ်တွေဒီလိုထင်နေတာပဲ။တရားအားထုတ်တဲ့ပုဂ္ဂိုလ်တရားလုံးလုံးစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေမှာဖြင့်ကိလေသာဖြစ်ဖို့ရာကြီးတဲ့ပဲသူကညာကြရာကတကယ်အဟုတ်ထင်နေတာကိုတကယ်ပါရစရာတွေတကယ်ပြန်နိုးစရာတွေအဲစိတ်ဆိုးရင်လည်းစိတ်ဆိုးစရာတွေမကောင်းတာတွေ ကောင်းတာတွေသူတို့သားတွေကအလုံးလိုက်ခဲလိုက်ကြီးတခါလေဒီလိုတကယ်အဟုတ်ကြီးထင်နေတာအဲ့ဒါကောင်းတာလေးတွေရရကြောင်းအထုတဲ့အခါသူတို့များသောအားဖြင့်အကုသိုလ်တွေဖြစ်ပါတယ်အကုသိုလ်ကနေအဲ့ဒီကံတွေကနေအကျိုးပေးတော့ဘဝယုံနာကံတွေဖြစ်သွားမှာအဲ့ဒါတွေရှိပါတယ်တဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုနေပြီတဲ့မြင်တာလေးရှုလိုက်ကြားတာလေးရှုလိုက်မြင်တာလေးလည်းပဲမြင်မြင်ကမျှပဲမြင်ပြီးကြောက်တာမမြဲဘူးဆိုတာသိနေပြီထားပါတဲ့ အေးရှုခါသာပုဂ္ဂိုလ်မသိသေးတာတော့မတတ်နိုင်ဘူးလားနောက်နိုင်တဲ့ခါကျတော့အဲ့ဒီလိုသိရမယ်မြင်တိုင်းမြင်တိုင်းဟာမြင်ပြီးကြောက်သွားတာသိနေပြီမမြဲဘူးကြားပြီးကြောက်သွားတာသိနေပြီမမြဲဘူးနားပြီးကြောက်သွားစားပြီးကြောက်သွားတွေ့ထီပြီးကြောက်သွားကိုယ်ပြီးစားပြီးကြောက်သွားမမြဲဘူးဆိုတာလေသိနေပြီမမြဲတာသိတဲ့ချင်းဒုက္ခဆင်းရဲပဲဆိုတာသိနေပြီအနာတ္တပုဂ္ဂိုလ်သတ္တဝါဘုရားသဘောတရားများပဲဆိုတာသိနေပြီအဲဒီလိုသိနေရတဲ့အာယုန်နဲ့စပ်ပြီးတော့ မြဲတယ်လို့ဆွဲလန်းတဲ့ကိလေသာဖြစ်ပါအောင်မလားလည်းမဖြစ်ဘူးလားတော့ဘာလို့တော့ဆိုရှုတော့ငါတွေကသူကမြဲတာမှမထင်ခဲ့တဲ့ဟာကိုဝိပဿနာမပြောနဲ့တော့အခုလူတွေပြီးသွားတဲ့အခါမှာလည်းဟောရကားနဲ့သွားတယ်ဆိုတော့ဟောရကားနဲ့သွားတယ်ဆိုတော့လမ်းပေးလျှောက်ပြီးတော့မြင်တော့တယ်အများကြီးပေါ့ဒါပြပိသတာမြင်တာတွေလည်းရှိနေမယ်မပိမတမြင်တာတွေလည်းရှိနေမယ်ပိပိသတာမြင်တဲ့ဥစ္စာတွေဆိုရင်ဖြင့် နှိမ့်သက်စရာရှိရင်နှိမ့်သက်မှုဖြစ်နိုင်ပါတယ်။ယွန်စရာဖြစ်ရင်လည်းယွန်မှုဖြစ်နိုင်ပါတယ်။ဒါပြည်ပြည်တော်တော်မြင်ခဲ့တာကိုမပြီးမသားနဲ့မထင်မရှားရိတ်ကနေရိတ်ကနေမြင်ခဲ့တာတွေအများကြီးရှိတယ်။ဒီထဲမှာအဲဒီထဲမှာနှိမ့်သက်စရာလည်းပါအောင်ပါပဲ။ယွန်စရာတွေလည်းပါမှာပဲမဟုတ်စရာယွန်စရာတွေလည်းဒါပေမဲ့အဲ့ဒါပြည်ပြည်သားသားမတွေ့ကြရတော့ဘာမှမသိကြရဘူး။ဘာမှမသိကြတော့အဲ့ဒီအာယုန်နဲ့စပ်ပြီးတော့ပြန်စဉ်းစားလို့လည်းပဲနှိမ့်သက်မှုသာယာမှုလည်းမဖြစ်ဘူးစိတ်ဆိုးမှုလည်းမဖြစ်ဘူးအကုသိုလ်လည်းမဖြစ်ဘူးဘာမှမဖြစ်ဘူးလို့ဆိုတာ။ အဲ့ဒါကဝိပဿနာရှုတာမဟုတ်သေးပါဘူးဒါပိပိတတာအာယုံမရခဲ့လို့အခုဝိပဿနာရှုတဲ့ပုဂ္ဂိုလ်အဲ့ဒီလိုပဲဝိပဿနာရှုတာရှုမိတဲ့အာယုံနေသဒုက္ခအနတ္တသိသွားတော့အစရဲကိုကနှိမ့်သက်စရာသာယာစရာနေရာချင်းမထင်ခဲ့ဘူးမြဲတဲ့ပုဂ္ဂိုလ်နေရာချင်းမထင်ခဲ့ဘူးချမ်းသာတဲ့အဲကောင်းတဲ့လှပါတယ်တင့်နေတဲ့ရာဝုစုနေရာချင်းမထင်ခဲ့ဘူးပုဂ္ဂိုလ်သတ္တဝါနေရာချင်းမထင်ခဲ့ဘူးမထင်ခဲ့တော့ကြာလီစဉ်းစားပြီးတော့ မြဲတယ်ချမ်းသာတယ်ပုဂ္ဂိုလ်သတ္တဝါပဲလှပါတယ်တင့်နေတယ်လို့စဉ်းစားမှုဖြစ်ပါအောင်မလားဆိုဒီလိုလည်းမစဉ်းစားဘူးစဉ်းစားမှုဖြစ်ကုန်မဖြစ်နိုင်ဘူးဘာလို့လဲတော့ဘုန်းကဟိုမော်တော်ကားနဲ့လာရခဲ့ရယူရည်တိတွေမြင်လာတယ်ပြန်စဉ်းစားလို့မဖြစ်တာလို့ပဲသင်လည်းမစဉ်းစားပါဘူးစဉ်းစားလို့လည်းမဖြစ်ပါဘူးသူကစဉ်းစားလည်းမပေါ်ဘူးအစယူရည်တိမြင်ကြတာယူရည်တိရှိမှဘာမှမသိဘူးအဲလိုဝိပဿနာဉာဏ်ကရှုရှုကြတဲ့ကဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားတယ်တွေ့တော့အနိစ္စဒုက္ခအနတ္တတွေကြီးတယ်သိလာတော့ အဲ့ဒီအာယုံနဲ့စပ်ပြီးတော့နေစမြဲတဲ့နေရာတွေဆွဲလမ်းမှုမရှိဘူးတဲ့ဟုတ်လားတရားတော်တဲ့ပုဂ္ဂိုလ်တွေကိုယ်လည်းပြီးနေတာပဲချမ်းသာတဲ့နေရာတွေဆွဲလမ်းမှုမရှိဘူးတဲ့ပုဂ္ဂိုလ်သားတော်နဲ့ဆွဲလမ်းမှုမရှိဘူးတဲ့မှာကောင်းနေတဲ့ခါကလာမှာကိုကကိုယ်ထဲမှာဖောင်းနေပိန်နေထိုင်နေတိတယ်မှာနေနာနာလားစကားပြောနားမလည်ဘူးဘာပြောမှမသိဘူးအဲ့ဒါဒီတိုင်းတရားအမှုပဲနေလို့ရှိရင်အဲ့ဒီကြားတဲ့အံလေးတွေဟာဒါလေးတွေ စဉ်းစားပြီးတော့ပါရစရာလည်းပါခြင်းပါမယ်စိတ်ပစ္စည်းလည်းပါခြင်းပါမယ်ဒီကြားရတဲ့ဗန်ထဲမှာဒါပေမဲ့တော့တရားကိုတရားနဲ့ကိုယ်အယုံနဲ့အားထုတ်နေတော့ဟိုကကြားတာကြားရုံကြားပြီးတော့ပျောက်သွားတာပဲမဟာမနှိမ့်တဲ့စရာလည်းမဖြစ်ဘူးစိတ်တဲ့စရာလည်းမဖြစ်ဘူးငြိမ့်နေတာကိလေသာငြိမ့်နေပေါ့ခြူလဲခြူတယ်ကိလေသာတွေငြိမ့်နေအဲဒါ ရှူတိုင်းရှူတိုင်းသာဖြစ်မဲ့ကိလေသာတွေငြိမ့်နေပါတယ်တဲ့အနေဆမမြဲဘူးသိနေတဲ့ခြင်းမြဲတယ်လို့ဆွဲလာပြီးဖြစ်မဲ့ကိလေသာတွေငြိမ့်ပါတယ်ဒုက္ခဆင်းရဲကြီးတယ်ပဲဖြစ်လိုက်ဖြစ်လိုက်ဆင်းရဲကြီးတယ်ပဲလို့ရှုမိတဲ့အာယုံပေါ်မှာချမ်းသာပဲလို့ဆွဲလာမဲ့ကိလေသာတွေမဖြစ်ပါဘူးတဲ့ငြိမ့်နေပါအင်းအနာတ္တသဘောတရားများပဲလို့ရှုပြီးတော့သိနေတဲ့အာယုံပေါ်မှာပုဂ္ဂိုလ်သားတော်ရဲ့ကြားပဲမိမပဲအသက်ရှင်နေတယ်ကောင်းပဲလို့ထင်မှတ်ပြီးတော့ဆွဲလာထင်မှဆွဲလာပြီးဖြစ်မဲ့ ကိလေသာတွေငြိမ့်နေပါတယ်ဒါကတော့သင်ကြားတာပဲဆိုငြိမ့်နေတာတရားထုတ်နေတဲ့ပုဂ္ဂိုလ်ကိလေသာတွေတော့တော့ကိုငြိမ့်တယ်အလွတ်နေတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဖြင့်ကိလေသာတွေဖြစ်နေတာပဲတခုကမဖြစ်တခုကဖြစ်ဟောလျှောက်ပြီးတော့ဖြစ်နေတာရှုမှနေတဲ့ပုဂ္ဂိုလ်တွေမှာလည်းပဲတစ်ခါကြံတော့ဖြစ်တော့ဖြစ်ပါတယ်သို့တော်လည်းဖြစ်နေတယ်ဝိပဿနာကများများရေးရှုနေတဲ့ပုဂ္ဂိုလ်ဟာအဖြစ်အဖြစ်ကအမှန်ကိုနည်းနေတယ် ဝိပဿနာဒဇင်ဒဇင်နာကြီးတစ်ဆက်တစ်ဆက်ဒီခါတည်းကောင်းနေပြီဆိုရင် လုံးလုံးမဖြစ်ရတော့ကိုငြိမ့်နေပါလေကိလေသာတွေအဘာကိလေသာမှဖြစ်အောင်လောဘလည်းဖြစ်ဒေါသလည်းဖြစ်နှံ့ကောင်းတယ်လို့အထူးအချင်းတော့သင်္ခါရုပ္ပခာညာလို့ဖြစ်နေတဲ့ကဘောလေးတဏှာကြီးလောက်ရှိနေတဏှာကြီးလုံးလုံးတွင်ဘာမှဖြစ်ပဲပဲသူကကိလေသာဖြစ်စရာအယုံတစ်ခုမှမပေါဘူးအဲဒီလိုကောင်းတာရှိပါတယ်အဲဒီတော့ရှုမိတဲ့အာယုံပေါ်မှာမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်အနေနဲ့ဆွဲလာမိခြင်းမဲ့ကိလေသာတွေမဖြစ်ရပါဘူးတဲ့ ကိလေသာကဆက်ပြီးတော့ကံနေအာထုံမှုတွေပေါ့ကိုကြိုက်တဲ့ဟာလေးရအောင်အာထုံမှုတွေကံနေလည်းမဖြစ်ရဘူးအကုသိုလ်လည်းမဖြစ်အကုသိုလ်လည်းမဖြစ်ကံမဖြစ်တော့ကိုကာမမဖြစ်တော့ပဲဟာကိုဘဝအကျုံးပေးဘူးပေါ့ဒီအာယုန်နဲ့စပြီးအကျုံးပေးတာပြောတာဒီဝိပဿနာရှုမိတဲ့အာယုန်တွေဟိုလားတဏှာကြီးအတွင်းရှုနေတဏှာကြီးအတွင်းမှာရှုမိတဲ့အာယုန်နဲ့စပြီးပြောနေတာဟိုတဏှာကြီးမတိုင်ခင်ကမရှုတဲ့အာယုန်တွေရှိတယ်နောက်ပြီးတော့နားပြီးနေတဲ့အခါမရှုဘဲနေတာပါတည်းရှိသေးတယ်အဲ့ဒါတွေတော့မပြောဘူး ကိုရှုမိတဲ့အာယုံလေးတွေအဲ့ဒီအာယုံလေးတွေနဲ့စပြီးကိလေသာမဖြစ်ဘူးတဲ့ကာမဖြစ်ဘူးတဲ့ဒီအောင်နဲ့စပြီးတော့ဒီကံကာမကာမမဖြစ်တော့အဲ့ဒီဘဝလည်းအကျိုးပေးတယ်မရှိဘူးဘောဘဝကြောင့်တာခန္ဓာတွေလည်းငြိမ့်နေတယ်တဲ့ကအဲ့ဒါဟာပဋိနိဒက်ကခေါ်တယ်တဲ့ဥစ္စာရှုတိုင်းရှုတိုင်းသာပဋိနိဒက်ကဖြစ်တယ်ရှုတိုင်းရှုတိုင်းပဋိနိဒက်ကလူပဒနာဖြစ်နေတာတဲ့ဒီပုဂ္ဂိုလ်ကအဲမြင်တာရှုလိုက်မြင်တာလေးမမြဲဘူးအနိစ္စပဲဒုက္ခပဲအနတ္တပဲသိပါ ကြားတာတွေနာနာတွေစားတာတွေတွေ့ထိတာတွေကိုယ်ရဆန်းတာလှူရှားတာတွေမတိုင်းမတိုင်းဟာဖြည့်ပြီးကြောက်တာလည်းမမြဲဘူးမမြဲဘူးလို့ရှင်းရှင်းလင်းလင်းသိနေတဲ့အာယုန်တိုင်းအာယုန်တိုင်းမှာကိလေသာမဖြစ်ဘူးကိလေသာမဖြစ်တော့ကာမဖြစ်ဘူးကာမကာမဖြစ်တော့အကျိုးမပေးဘူးဘဝယုံနာခန္ဓာတွေလည်းငြိမ့်နေအဲဒါကြောင့်မရှုမိတဲ့အာယုန်မှာဖြစ်နိုင်တဲ့ကိလေသာခန္ဓာတွေကို ရှုမိတဲ့ဝိပဿနာကပဲနေတယ်တဲ့ဒါပရိစ္ဆာကပရိနိဒကခေါ်တယ်တဲ့ဒါနားတော်လည်းလောက်ပါပြီလို့သာအဲမရှုမိတဲ့အာယုန်တိုင်းအာယုန်တိုင်းမှာမရှုမိတဲ့အာယုန်တိုင်းအာယုန်တိုင်းမှာဖြစ်မဲ့ကိလေသာတွေမရှုမိရင်တော့ဖြစ်မှာပဲအဲဒီလိုဖြစ်မဲ့ကိလေသာတွေရှိကံတွေရှိခန္ဓာတွေရှိတယ်အဲဒီကိလေသာခန္ဓာတွေကိုအဲရှုမိတယ်ရှုမိတိုင်းသာပဲနေနေပြီလေရှုရဲရှုတိုင်းမဖြစ်အောင်ပဲနေတယ် ။မာပရိစ္ဆာကပရိသကခေါ်တယ်။ဒါလေးတော့စိုးဥမှာပဲနည်းနည်းခက်တယ်လို့ဆိုတာ။မရှုမိတဲ့အာယုံမှာရှုမိတဲ့အာယုံမှာဖြစ်နိုင်တဲ့ဖြစ်နိုင်တဲ့ကိလေသာခန္ဓာတို့ကိုကိလေသာခန္ဓာတို့ကိုမရှုမိတဲ့အာယုံမှာ မကျူမိတဲ့အာယုံကဖြစ်နိုင်တဲ့ဖြစ်နိုင်တဲ့ကိလေသာခန္ဓာတို့ကိုကိလေသာခန္ဓာတို့ကိုပယ်စွန့်တတ်သောပယ်စွန့်တတ်သောဝိပဿနာကဝိပဿနာကပရိစ္ဆာကပရိနိဗေကပရိစ္ဆာကပရိနိဗေကမရှိမိတဲ့အာယုံမှာမရှိမိတဲ့အာယုံမှာ ဖြစ်နိုင်တဲ့ဖြစ်နိုင်တဲ့ကိလေသာခန္ဓာတို့ကိုကိလေသာခန္ဓာတို့ကိုပယ်စွန့်တတ်တယ်ပယ်စွန့်တတ်တယ်ဝိပဿနာကဝိပဿနာကပရိစ္ဆာကပရိနိဗ္ဗေကပရိစ္ဆာကပရိနိဗ္ဗေကမရှိမိတဲ့အာယုံမှာမရှိမိတဲ့အာယုံမှာဖြစ်ပေါ်နိုင်တဲ့ဖြစ်ပေါ်နိုင်တဲ့ကိလေသာခန္ဓာတို့ကိုကိလေသာခန္ဓာ ပယ်စွန့်တတ်တယ်ဝိပဿနာကပရိစ္ဆာကပฏิနိဒေကပရိစ္ဆာကပฏิနိဒေကဒါကဟိုကျမ်းဂန်နေဆိုလို့ဒါနည်းနည်းနည်းနည်းတဲ့ဥစ္စာတွေပါဒါပေမဲ့သဘောအချင်းနားလည်ဖို့လွယ်ပါတယ်တို့မရှိမိရင်အဲ့ဒီမရှိမိတာရောကောင်းထင်နေတာပဲအကောင်းထင်နေတဲ့ကတော့ကိလေသာပဲနော်အဲ့ဒီကနေပြီးတော့တကား ကောင်းတယ်ထင်တော့ကောင်းတာလေးရအောင်အထုတ်တော့ကံနေဖြစ်လာတာပဲဒီကံကအကျိုးပေးတဲ့ကံဘဝရုံနာခန္ဓာတွေဖြစ်လာတာအဲ့ဒါတွေဟာရှုလိုက်လို့ရှိရင်တော့မဖြစ်ရဘူးရှုလိုက်တာနဲ့ကောင်းတယ်လို့မှမထင်တော့ပဲအိသရပန္နတာထင်သွားအဲ့တော့ကိလေသာမဖြစ်ဘူးကိလေသာဆက်ပြီးတော့ရအောင်လို့အထုတ်တဲ့ကံတွေလည်းမဖြစ်ဘူးကံကဆက်ပြီးတော့အကျိုးပေးမဲ့ဘဝတွေရုံနာခန္ဓာတွေဆိုတာဘာမှမဖြစ်ရဘူးဒါငြိမ့်သွားတာတခါရှုလိုက်ရင် တခါငြိမ်းလာတခါရှုလိုက်တခါငြိမ်းခါတရားရှုရင်ခါတရားငြိမ်းသို့တော်လည်းမရှုမိတဲ့ခါတော့မငြိမ်းဘူးဒါရှုတဲ့ခါလေးငြိမ်းတာရှုတဲ့အာယုံနဲ့စပ်ပြီးတော့ငြိမ်းတာအဲဒါရှုတိုင်းရှုတိုင်းရှုမိတဲ့အာယုံနဲ့စပ်ပြီးတော့ကိလေသာခန္ဓာတွေကိုငြိမ်းစေရလို့ကင်းစေရလို့ရှုတိုင်းရှုတိုင်းဝိပဿနာကိုပြိစ္ဆာကပြိဋိဒကခေါ်တယ်ပြိစ္ဆာကပယ်စွန့်တတ်တယ်ပေါ့ တိနိသေကဆွန့်လို့တယ်ပဲဆွန့်တတ်တယ်ဆွန့်လို့မှုပဲတဲ့ဒီဝိပဿနာအိစ္ဆဒုက္ခအနတ္တအပြင်ပြီးတိုင်းပြီးတိုင်းဟာအိစ္ဆဒုက္ခအတ္တပြင်ဆွဲလာမည်ဖြစ်မဲ့ကိလေသာတွေခန္ဓာတွေဒါတွေကိုစွန့်ပယ်နေသည်ကြီးတယ်တဲ့ပြိစ္ဆာတိနိသေကခေါ်တယ်ဒါကိုဒီနိသေကအနုပါတိတဖန်ဆွန့်လျက်ရှုသည်ဖြစ်၍ဥရတိနေ၏အဲအိစ္ဆဒုက္ခအနတ္တအပြင်ရှုရှုပြီးတော့သိနေလို့ရှိရင် အဲ့ဒါပြိဿအတိမတဲ့ကနေပြည့်စုံပြီးတော့နေတာပဲတော့ဒီလိုလည်းနေရမယ်လေနောက်ပြီးတော့သက္ခဏနာပြိဿကပရိနိဒကဆိုတာကတော့နိဗ္ဗာန်အာယုန်တဲကိုကြီးဝင်သွားသလိုဖြစ်တဲ့အရိယာမဲတဲ့အဲ့ဒါသက္ခဏနာပြိဿကခေါ်တယ်နိဗ္ဗာန်အာယုန်တဲကိုတခါလဲအတင်းပြည့်ဝင်သွားသလိုပဲ ဝိပဿနာရှင်ရင်ရှင်နဲ့ဖြစ်ပြတာတွေပြီးရင်ပြီးရင်နဲ့ပြုတ်ကလေးဆိုတဲ့ခါလဲယုံနာသင်္ခါရကြီးနဲ့အာယုံတွေကိုပြည့်ဝင်သွားတာကိုပြည့်ဝင်သွားတယ်လို့ပဲထင်ရပါတယ်ကျသွားတယ်လို့ထင်ရတဲ့ခါလဲအဲဒီကိုပြုတ်ကလေးဆိုရောက်တယ်အဲဒါနိဗ္ဗာန်အာယုံဒီရောက်သွားတော့တာဒါနောက်ဆုံးပဲလို့အဲ့ဒါပက္ခဏနာပြည့်တဲ့ကခေါ်တဲ့ဒါကိုလည်းပဲယောဂီပုဂ္ဂိုလ်ကသိလွတ်လိုက်တာပေါ့လေနိဗ္ဗာန်ကြီးသွားရောဆိုပြီးတော့တခါလဲပြည့်သွင်းလိုက်တယ်လို့ပဲတခါလဲစိတ်ကလေးကိုပြည့်သွင်းလိုက်တယ်လို့ဖြစ်သွားတော့တာပက္ခဏနာပြည့်တဲ့ကခေါ်တဲ့ ကဲလာလေးဆိုသားမအောင်လို့နိဗ္ဗာန်အာယုန်တဲ့သို့နိဗ္ဗာန်အာယုန်တဲ့သို့ဤဝင်သွားသလိုဤဝင်သွားသလိုဖြစ်တဲ့မက်ကဖြစ်တဲ့မက်ကပက္ခန္ဒနာပฏิနိဒေကပက္ခန္ဒနာပฏิနိဒေကပက္ခန္ဒနာပฏิနိဒေကပက္ခန္ဒနာပฏิနိဒေက နိဗ္ဗာန်အယုန်တဲ့သို့နိဗ္ဗာန်အယုန်တဲ့သို့ပြည့်ဝင်သွားသလိုပြည့်ဝင်သွားသလို ဖြစ်တဲ့အရိယာမက်ကဖြစ်တဲ့အရိယာမက်ကပက္ခန္နပฏิနိစ္စကပက္ခန္နပฏิနိစ္စကနိဗ္ဗာန်အာယုန်တဲ့သို့နိဗ္ဗာန်အာယုန်တဲ့သို့ဤဝင်သွားသလိုဤဝင်သွားသလိုဖြစ်တဲ့အရိယာမက်ကဖြစ်တဲ့အရိယာမက်ကပက္ခန္နပฏิနိစ္စကပက္ခန္နပฏิနိစ္စကအဲနိဗ္ဗာန်အာယုန်တဲ့ကိုဤဝင်သွားသလိုတခါရုပ်နဲ့ဤဝင်သွားသလိုဒါက ဝိပဿနာဉာဏ်ဆုံးတဲ့အခါကျတော့နိဗ္ဗာန်တွေ့တဲ့အခါအဲ့ဒီတိုင်းတွေ့တာပဲအဲပြုတ်ကနေပြေးဝင်သွားတယ်လို့ပဲထင်ရတယ်ကွာစိတ်ကလေးကပြုတ်ကနေကြတယ်အဲသက္ကန္နာပဋိနိဒကလည်းအဲဒီလိုပဋိနိဒကဟာလည်းပဲပဋိနိဒကနုပါတိပဲအဲပြေးဝင်သောအားဖြင့်ရှုပ်ပြီးတော့နေတာတဲ့ဒီလိုလဲနေရမယ်လို့ဆိုလို့လေအဲဒီ ဝိပဿနာဒီဟုသောပဋိနိဗ္ဗာန်ဥပဒနာအရိယာမေဒီဟုသောပဋိနိဗ္ဗာန်ဥပဒနာဒီဒီပဋိနိဗ္ဗာန်ဥပဒနာနဲ့နှစ်ပါးနဲ့ပြည့်စုံပြီးတော့နေရမယ်လို့ဆိုလိုပါတယ်။ဟောထိုယောဂီပုဂ္ဂိုလ်ဤသောယောဂီယဟန်ဤဓာတုဝေဒနာတို့ဒုက္ခသာမှုဝေဒနာတို့၌နေသနုပါတိမမြဲဟုရှုမြင်လျက်ဝိရတိနေဝိရာဂနုပါတိပြည့်ပြည့်သွားသည်ဟုရှုမြင်လျက်ဝိရတိနေရောဂနုပါတိချုပ်ငြိမ့်သည်ဟုရှုမြင်လျက်ဝိရတိနေ၏ ဒီနေကအနုပါတိတဖန်စွန့်လျက်ဒီလေသခန္ဓာတွေကိုခြေလွှဲခြေလွှဲစွန့်စွန့်ပြီးတကားဘဝရောဘဝရောဆိုပြီးစွန့်တယ်လို့ဒီနေကအနုပါတိတဖန်စွန့်တဖန်စွန့်လျက်ရှုသည်ဖြစ်၍ဝါပြေးဝင်လျက်ရှုသည်ဖြစ်၍နိဗ္ဗာန်ကိုသိလွတ်လိုက်တာဘဝရောဆိုပြီးတော့လွတ်လိုက်ဒီနေကအနုပါတိတဖန်စွန့်လျက်ရှုသည်ဖြစ်၍ဝါပြေးဝင်လျက်ရှုသည်ဖြစ်ဝရတိနေ၏အဲဒီလိုနေရမယ်

ဒီတိုင်းဒီတိုင်းဒီခါလဲမမြဲဘူးမမြဲဘူးလို့ရှုမှတ်ပြီးနေနေရင်တဲ့ဝေဒနာနုပါတိဝေဒနာပြည့်ပြည့်လေးကိုရှုမြင်လျက်နေသည်ရှိသောနိရောဓနုပါတိချုပ်ချုပ်ငိမ့်သည်ကိုရှုမြင်လျက်နေသည်ရှိသောပရိနိဗ္ဗာန်နုပါတိတပံဆွန့်လွတ်လျက်ရှုမြင်သည်ဖြစ်၍နေသည်ရှိသောဝါပြေဝင်လျက်ရှုမြင်သည်ဖြစ်၍နေသည်ရှိသော လောကီလောက၌ကိစ္စအစုံတစ်ခုကိုမြာနာဥပါရိယတိမစွဲလံအဲလိုရှိတော့လောကထဲမှာလောကဆိုတာယုံနာတရားတွေပါပဲဒီမှာတော့ဟိုလောကကြီးတစ်ခုလုံးနဲ့ယူနေကြပါတယ်အခုလူတွေနားလည်တာလောကဆိုလို့ရှိရင်အကုန်လုံးအဲပူပူရွရွသက်ရှိသက်မဲ့တွေအကုန်လုံးဒီလိုနားလည်နေတဲ့လောကကြီးဆိုရင်ဒါလည်းပဲရပါတယ်ဒါပေမဲ့လို့မြတ်စွာဘုရားဆိုလို့ရင်ကတော့မိမိခန္ဓာကိုယ်ထဲကယုံနာတရားတွေကိုဆိုလိုပါတယ် အဲဒီလောကမြည်တဲ့ကျုံနာတရားတွေကကိစ္စအစုံတစ်ခုကိုညာနာဥပါရိယတိမစွဲလာဘူးတဲ့ဘယ်မှမစွဲလာတော့ဘူးဟုတ်လားမြညာကနေပြီးတဲ့အနိစ္စဒုက္ခအနတ္တသိနေပြီကြာကလည်းအနိစ္စဒုက္ခအနတ္တသိနေပြီနာယသာဒုတိယကလည်းသိနေပြီပြီးတော့ဝေဒနာတွေမှာလည်းပဲကောင်းကောင်းတဲ့ဝေဒနာတွေကိုယ်တွေကချမ်းသာမှုစိတ်တွေကချမ်းသာမှုဒုက္ခဝေဒနာတွေကိုယ်တွေကဆင်းရဲမှုစိတ်တွေကဆင်းရဲမှုဒုက္ခဝေဒနာတွေ အဲမစင်းမချမ်းသာလေလားဖြစ်နေတဲ့ခံစားမှုဥပိ္ပခဝေဒနာတွေဒါတွေအကုန်လုံးနဲ့အနိစ္စဒုက္ခအနတ္တသိနေပြီတဲ့အဲအဲဒီလိုသိနေတော့ဘယ်ဟာတစ်ခုမှမဆွဲလန်းတော့ဘူးတဲ့။ตายရစရာအနေအချင်းထင်မှမထင်တော့ပဲဟာကို။မြဲနေတယ်ထင်ရင်တော့ဟွန်းကိုယ်ကိုလည်းမြဲနေပဲသူများကိုလည်းမြဲနေပဲဆိုရင်တော့ตายရအောင်မှာပေါ့။ချမ်းသာတယ်ကောင်းတယ်လှပါတယ်တင်းတယ်ဆိုရင်ตายရအောင်မှာပေါ့ ပုဂ္ဂိုလ်သတ္တဝါပဲယောက်ျားပဲမိန်းမပဲအသက်ရှင်တဲ့ကောင်ပဲလို့တကယ်ချင်းနေပါရအောင်ပါဘူးအခုအဲ့ဒါတွေမရှိတော့ဆွဲလာမှုမဖြစ်ဘူးတဲ့တဏှာနဲ့ဆွဲလာမှုမဖြစ်ဘူးတဲ့ပါရဆာရဇာနေရာချင်းမဖြစ်လို့ကောင်းတယ်အဲကောင်းတယ်လို့ဆွဲလာမှုမဖြစ်တော့ဘူးဒိဋ္ဌိနဲ့ဆွဲလာမှုလည်းမရှိပါဘူးဒါပဲမဲ့လို့အခုဟောတာကတော့ ရှင်မောဂလံသောတာပန်ပုဂ္ဂိုလ်ဟောတယ်တရားမင်းသောတာပန်ပုဂ္ဂိုလ်ဟောတော့ဒါမှမဟုတ်ဘူးသာဒိဋ္ဌိကိုထည့်ထားဖို့မရဘူးတဏှာနဲ့ဆွဲလာမှုနဲ့တက္ကရာကဖွင့်လာတယ်ဒိဋ္ဌိနဲ့လည်းဆွဲလာမှုမရှိပါဘူးဒီမှာတဏှာဒိဋ္ဌိအကုန်လုံးဘာမှဆွဲလာမှုမရှိဘူးဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေကောင်းမရှုမိတဲ့အာယုံလေးတွေစာရစရာမရှိဘူးတဏှာမဖြစ်နိုင်ဘူးပုဂ္ဂိုလ်သတ္တဝါနဲ့ဆွဲလာမှုမရှိတော့ ဒိဋ္ဌိနဲ့လည်းဆွဲလမ်းမှုမဖြစ်နိုင်ဘူးဘာမှမဆွဲလမ်းမှုသို့သာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မမြဲတာလေးတွေပြီးအမြဲတည်းဆင်းရဲတာပဲဆိုပြီးပုဂ္ဂသတ္တမှုတဲ့သဘောတရားမျှပဲသူကသူဖြစ်နေတဲ့သဘောတရားမျှပဲဆိုပြီးအဲဒီတိုင်းတွားနေတာပဲဒီပြီးရလောကီလောကနဲ့ကိစ္စစုံတစ်ခုကိုမျှနာဥပါရိတိမဆွဲလမ်းတော့ဘူးတဲ့ရေးကြည့်ပါလေဆွဲလမ်းမှုပါလားဆွဲလမ်းမှုမရှိဘူး ဒနာနဲ့ตายာပြီးတော့ဆွဲလမ်းမှုမရှိဘူးဟွာလေးချင်းကောင်းသေးရဲ့ဒါလေးချင်းကောင်းသေးရဲ့ဒါလေးရှိနေတဲ့တော်သေးရဲ့ဒီလိုဟာလေးတွေနောက်ဆက်ဖြစ်နေကောင်းသေးရဲ့လို့ဆွဲလမ်းမှုမရှိဘူးတဲ့သို့တော်လည်းဟိုတရားထုတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ကောင်းလာတော့ဝိပဿနာလေးတွေဆွဲလမ်းနေတာကြည့်ဒီလိုကအယောင်လေးတွေပေါ်လာအဲ့ဒီအယောင်လေးတွေသဘောကျပီတိတွေဖြစ်ရင်အဲ့ဒီပီတိတွေသဘောကျရှုလို့မှလို့ကောင်းတာလေးတွေဖြစ်လာအဲ့ဒါလေးတွေသဘောကျဒါလေးတွေဖြစ်နေလဲနေရာမကြသေးဘူးဒါလေးကလည်းနေသဒုက္ခနာတာရင်ပိုင်းခြားပြီးပြီးမှဖြစ်မှာ အာယုံလောက်သိပြီးရှုတဲ့ဝိပဿနာစိတ်ကောင်းတယ်ထင်ပြီးသာယာနေလို့ရှိရင်လည်းဒါဥပါဒိတိဆွဲလာနေတော့မယ်ဒီဆွဲလာမှုကုန်ကင်းရမှာအဲတော့ပေါ်လာတဲ့အာယုံတွေရောရှုသိနေတဲ့ဝိပဿနာစိတ်ရောခဏမစဲဖြစ်ပြလို့မမြဲတဲ့တရားပဲအနိစ္စပဲဒုက္ခပဲအနတ္တပဲဆိုတာလေးတွေခါလဲရှင်ရှင်နဲ့ပိုင်းခြားပြီးတော့သိနေတော့လောကီလောကနဲ့ကိစ္စသောတခုသောတရားကိုများနာဥပါဒိတိမဆွဲလံဆွဲဘူးတဲ့တာယာဝင်နေရတဲ့ဆွဲလံမှုမရှိဘူး အနုပါရိယနာပရိဒသတိအနုပါရိယမဆွလာသည်ရှိသောနာပရိဒသတိမဆာလောက်မတောင်းတာမဆွဲလန်းတော့မဆာဘူးဆွဲလန်းရင်ဆာတယ်ဟွန်းဆာတာကလည်းပဲဒါကတဏှာအဆာဟိုသမစ္ဆာကသမစ္ဆာကတခုတည်းဆာတာဟိုဆိုတာဒါအကုန်လုံးဆာတယ်သမစ္ဆာကတော့သာဝတ္တဝက်ဆာရလောက်ဆာတယ် ဒါကအကုန်လုံးဆန္ဒယူပါယုံအစင်းလည်းပဲသူမြင်ပြီးတော့မြင်မြင်မြင်နဲ့อืมသာရယုံအတန်လည်းကြားရင်လည်းသာနာယုံအနလည်းနာမြင်တယ်သာသာယုံအရသာလည်းပဲသူစားခြင်းနဲ့ဒါလည်းပါတော့တယ်စားကြတယ်အဲတွေးကြည့်ရတဲ့ဖုဒ္ဓဘာယုံတွေလည်းတွေးကြည့်ခြင်းနဲ့သိကုစဉ်းစားကြံပြရတဲ့အာယုံတွေလည်းပဲသိကုစဉ်းစားကြံပြီးဝမ်းကြောင်းဝမ်းသာဖြစ်ခြင်းနဲ့အကုန်လုံးပဲဖြစ်ချင်တာတွေဟူတယ်ကြတယ်ဒါသာလောက်နေတာခေါ်တယ်သူကသာနေတာ ဆားနေလို့သူဖြစ်ကျင်နေတာပေါ့မဆားရင်ပဲဖြစ်ကျင်နေမှာတော့သမင်းစားပြီးတဲ့ပုဂ္ဂိုလ်ဝနေပြီဆိုရင်သူမစားကျင်ဘူးဝရရဘူးသမင်းတစ်စားစားရပါတခါတည်းဘိုက်ပြင်းနေအောင်ပြည့်နေအောင်လေကြောက်ဆက်အောင်တော့စားလိုက်စားဝယ်သူမကြမှာဘူးနောက်ထပ်နောက်ထပ်စားအောင်မယ်လို့သူမစင်စားတော့ဘူးဘာစားအောင်မယ်ဘာလေးဝယ်စားအောင်မယ်ဘာလေးရှားပွေစားရအောင်မယ်လို့မစင်စားတော့သူဝနေတာကိုသူများကလာကျွေးမှတော့စိုးရင်ရတယ်သူစားဒါလေးအတင်းစားပါအောင်ကောင်းလို့စားရတာမအောင်တိုက်တွန်းမှတော့စိုးရင်ရတယ်သူစားဝနေ မစားဘူးအဲမဝါသေးတဲ့ပုဂ္ဂိုလ်ကစားနေတာသူကအဲ့ဒါလိုပဲရူပံတရံကဏယတံဘုဒ္ဓဘာဓမ္မအောင်6ပါးနဲ့စပြီးတော့စားလောင်းနေတာတော့ဒါလေးကစွဲလန်းလို့စားတာတဲ့ဒါဟိုဟာလေးကောင်းသေးရဲ့ဒါလေးကောင်းသေးရဲ့ဆိုတော့ကောင်းတယ်ထင်တာလေးတွေသူစားနေတာပေါ့သူကစားနေတယ်လူချင်းနေတယ်ဒါလေးခံစားခြင်းနဲ့တွေ့ခြင်းနဲ့သုံးဆောင်ကြည့်ခြင်းနဲ့စကြည့်ခြင်းနဲ့ကြီးကြည့်ခြင်းနဲ့ဘယ်ဘယ်လိုလုပ်ရင်ပိုကောင်းမှာပဲလို့သူထင်နေတယ် အဲဆားနေတယ်ဆိုတာရေးကြည့်ပါလေအဲဒီအာယုံဆားတာကတော့ကြောက်ရကောင်းတယ်ကာမဂုဏ်အာယုန်တွေကကာမလောကမှာကာမဂုဏ်အာယုန်တွေကသိထိုးတယ်လို့နတ်တယောက်ကနတ်တယောက်ကညစွာကြလဲတဲ့တုန်းကလျှောက်ထားတယ်နတ်ပြည်လောကကြီးနဲ့လူတွေကသိထင်ပြီးနေတယ်လို့သာနတ်ပြည်လောကတွေကသိချမ်းသာတယ်အောင်းမိန်တယ် အဲလူတွေနေတော့လည်းကောင်းတယ်လို့သူကထင်ရမှာပဲဒါပေမဲ့လို့တဲ့နတ်တရားကြိတ်တာတွေလို့ဖြစ်နေတယ်ကြိတ်တာတွေတော်စီကပြောတဲ့ကြိတ်တာမျိုးတွေပေါ့ကြိတ်တာတွေကအစမစားတော့အမြဲစားနေတာကိုစားကျင်နေတာလေသူစားတယ်ကောင်းကောင်းဆိုးဆိုးစားကြဆိုစားကျင်တော့တာပဲတခါလဲဒါကြောင့်မို့သူတို့လူတွေကယုံကြနေရတဲ့ထွေးအာနာတာတွေလည်းသူတို့ကောက်စားတာတော့သူတို့ကောင်းကြီးတယ်ထင်တယ်တော့စားသိစားနေတာညွန်ကြမှမသိဘူး စေစုပ်စရာမှမသိဘူးဘုရားဆိုဟွာဆိုကောင်းတရားဆိုကောင်းသူကောင်းနိုင်မယ်ရည်ချင်းနေတာပဲသူကသားနေတာအဲ့ဒီတိဋ္ဌာများမသားလို့သားနေသလိုပဲတဲ့နတ်တင်ပါလည်းပဲကာမဂုဏ်အာယုန်တွေသားနေသုံးဆောင်တော့သုံးဆောင်နေရတာသူကမဝနိုင်လို့သားတာကိုပြောတယ်သူသုံးဆောင်ဝင်မယ်လည်း တော်တော့ပါပြီပြည့်စုံတော့ပါပြီလို့ကနခါတာတာမရှိပဲဟာကိုသူကသုံးဆောင်ပြီးတော့ဟိုလိုကောင်းလိမ့်မယ်ထင်လို့သုံးဆောင်လိုက်ဟိုလိုသုံးဆောင်ပြီးတော့လည်းဒီလိုဟာအားမရသေးဟိုလိုကောင်းများပြီဒီလိုကောင်းများပြီစိတ်တွေကထင်တာတွေကြောက်ပြီးတော့အာယုံတော့လိုက်ပြီးတော့နေရတာမဆုံးဘူးတဲ့ဒါဒိဋ္ဌာတွေများဆာလောင်းနေတာလို့ပါပဲဗျာတဲ့သိဒုက္ခရောက်တယ်သိဆာတယ်အနန္တဒုက္ခရောက်နေတယ်ဆိုတော့ဟုတ်မှာပဲဆိုနတ်ဒေတာမဟုတ်လူတွေလည်းဒီလိုပဲလူတွေလည်းပဲ ကာမဝါယုံနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေသူတို့မှာဒုက္ခတွေရောက်နေတာပဲဟိုကတစ်ခုကနှစ်ခုနှစ်ခုကသုံးခုစသည်ဖြင့်ဒီကရရခြင်းနေတာသုံးဆောင်ခြင်းနေတာကောင်းတဲ့ကောင်းတာတွေအလိုရှိတောင်းတာနေတာဘယ်တော့မှလည်းနှခမ်းမတောင်းဘယ်မှလောကနိဗ္ဗာန်မရှိဘူးသူစားလောကနိဗ္ဗာန်ဆိုပြီးလို့တော့ကြရပြလူချင်းဥမှာပဲသူစားနားမဆုံးဘူးဘယ်တော့မှမဆုံးဘူးကွာဟွန်းသာငါရေတောက်ရမယ်နဲ့တူတယ်တဲ့ကွာ သံဃာရေတော့ရင်ငါလို့သံဃာရေတော့သံဃာရေတော့ခါမှတခါလေငါတော့တခါပူပြီးတော့ငါလာတာဟုတ်သာသုသာအဲဒါကြောင့်ကောင်းတယ်ထင်လို့ရှိရင်ဆွဲလာမှုကလေးရှိနေတော့ကောင်းတယ်ဟွာလေးကောင်းတယ်ဒါလေးကောင်းတယ်ဟွာလေးစားရင်ကောင်းတယ်ဒါလေးစားရင်ကောင်းမယ်လို့ဒါလိုဆွဲလာနေလို့ရှိရင်ခါလာမှုတွေဖြစ်တယ်တဲ့ခုယောဂီပုဂ္ဂိုလ်ကတော့ဘောမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတွေပေါ်တိုင်းပေါ်တိုင်းနေရှုလို့ အနိစ္စရူပအနတ္တသဘောတရားလေးတွေအမှန်တိုင်းသိပြီးတော့နေတော့ဘယ်တရားမှသူကကောင်းတယ်လို့မထင်တော့ဘူးတဲ့မစွဲလန်းတော့ဘူးတဲ့အကုန်လုံးအနှစ်သာရမရှိတော့ဘူးဖြစ်ပြီးပြောဖြစ်ပြီးပြောအနိစ္စပဲဖြစ်ပြီးပြောလို့ဆင်းရဲပဲပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားကြီးတွေပဲလို့ဒီလိုထင်နေတော့နောက်ပါရီဒီမစွဲလန်းဘူးတဲ့ဘယ်မှာကောင်းတယ်လို့မစွဲလန်းတော့နာပရိဒသတိမဆာလောင်မတောင်းတာတော့ဘူး တဲ့ဟိုလိုဖြစ်ချင်းဒီလိုဖြစ်ချင်းလည်းမရှိဘူးပေါ့လေဒါဘာမှဖြစ်ချင်းတဲ့စိတ်တွေမရှိတော့ဘူးဖြစ်ချင်းတဲ့စိတ်တွေရှိသေးတယ်ဆိုရင်အဲ့ဒါသာနေတာပဲလို့သာကောင်းတယ်ထင်လို့ဆွဲလာမှုရှိလို့อืมဒီဘဝကဒီလိုရှင်ပြင်ဘယ်လိုဖြစ်ရရင်ကောင်းမှာပဲอืมဒါကတော့တောင်းတတယ်သာလောင်းနေတာပဲအဲသာလေးရှိနေတယ်ယောက်ျားဖြစ်ရင်ကောင်းမိန်းမဖြစ်ရင်ကောင်းမယ်နားဖြစ်ရင်ကောင်းမယ်တတိဖြစ်ရင်ကောင်းမယ်မင်းဖြစ်ရင်ကောင်းမယ်ဘယ်လိုနေရရင်ကောင်းမယ်စသဖြင့်ဒီလိုကောင်းနိုင်မယ်ဆိုတာလေးတွေမျှော်လင့်တောင်းတမှုလေးတွေကြီးနေတာသာနေတာလည်း အခုယောဂီပုဂ္ဂိုလ်မှာရှုတိုင်းရှုတိုင်းနေတ္တဒုက္ခနာတတွေပြီးတော့မစွဲလမ်းကောင်းတယ်လို့ထင်တာကိုမရှိတော့ဘယ်ဟာမှအကောင်းမရှိတော့မကောင်းမရှိတော့နာပရိဒါသတိမဆာလောင်ဘူးအနုပါရိယမစွဲလမ်းသည်ဆိုနာပရိဒါသတိမဆာလောက်ဘူးအပရိဒါသံပစ္စနေညေဝပရိနိဗ္ဗာယတိအပရိဒါသံမဆာလောင်သည်ရှိတဲ့ပစ္စရညေဝမိမိကိုယ်၌ပင်လည်းမိမိကိုယ်တိုင်းပင်လည်းပရိနိဗ္ဗာယတိကိလေသာငြိမ်းသောအခြင်းငြိမ်း၏တွေတော့၏ ထားပြီးမှတော့ကိုယ့်အကိုပဲငြိမ်းတာပဲတဲ့ဘယ်သူမှလာပြီးငြိမ်းအောင်လုပ်မနေရဘူးသူကငြိမ်းကိလေသာပူတွေငြိမ်းတယ်လောဘမဖြစ်ဘူးလောဘဖြစ်စရာအာယုန်တွေလာခဲ့မဖြစ်တော့ဘူးကိုယ့်အကိုငြိမ်းလို့နေလို့ကအနာရောဂါရှိတဲ့ပုဂ္ဂိုလ်များကြတော့မကြမ်းမှဖြစ်နေတော့ဘေးကညှော်တွေပါလေကြော်ရင်ကြောက်ရတယ်ညှော်တွေကြော်ကြကြော်တဲ့လူတွေစိတ်ဆိုးရတယ်ကွာ ဒီလူမမားနေတဲ့ဥစ္စာကညှော်ရီကြွားမလားဆိုပြီးညှော်ကြော်တဲ့လူသိတော့မှန်ကတော့ तू ကမကြမ်းပါလို့ပဲသိရင်ပုဂ္ဂိုလ်တွေဘာမှကိစ္စမရှိဘူး तू ကမကြမ်းပါလို့ဒါလိုပဲ तू ကအခုအာယုန်နဲ့တွေ့ကိလေသာတွေဖြစ်နေတယ်ဆိုတာကိုကမကြမ်းပါလို့ဖြစ်နေတာကိုကကြမ်းပါနေပဲအာယုန်လာခဲ့ဘာမှကိစ္စမရှိဘူးလို့သာလာခြင်းသားတွေလာခဲ့လောဘမဖြစ်ဘူးကာမရာဂတွေမရှိဘူးလာခဲ့လာခြင်းသားတွေလာခဲ့ရောလို့မရှိဘူး အခုတော့ကိုယ်ကယောဂရှိနေတာကိုကိလေသာယောဂတွေကကိုယ်ရှိနေတော့မတည့်တဲ့ဟာတွေနဲ့တွေ့ပြီးဆိုအဲဒုက္ခဖြစ်ပြီဥစ္စာတော့အနာတွေထကုန်ပြီယောဂတွေတက်ကုန်ပြီလည်းမှအဲလိုဖြစ်နေတာအခုဒီပုဂ္ဂိုလ်ကပစ္စဒဉေဝါမိမိကိုယ်၌ပင်လဲဝါမိမိကိုယ်တိုင်းပင်လဲပြိနိဗ္ဗာယတိကိလေသာငြိမ်းတော့အရင်ငြိမ်းလေတော့ဒီကိလေသာငြိမ်းနေပြီပူပင်နေမရှိဘူးဆိုရင်ဇာနေတဲ့ဇာတွေတမ်းမဲ့ဇာသားရဇာတွေနဲ့ဇာတွေနဲ့ဘယ်လိုတွေ့တွေ့သူမှ လူချင်းနှစ်သက်တတ်မဲ့မှုကိလေသာအပူပန်ရှိတော့ဘူးတဲ့သိကောင်းတာပေါ့လို့လားအများကြီးကောင်းတာပဲလို့သောတာပန်ဆိုရင်သောတာပန်အလိုက်နည်းနည်းတော့ငြိမ့်တာပေါ့ဘယ်လေးပါးကြာနိုင်လောက်အောင်အကျဉ်းကြီးတွေတော့ငြိမ့်တော့တာအနာဂါဆိုရင်တော့တော်ဟန်ကြပြီကာမရာဂတွေနဲ့စပြီးတော့အကုန်လုံးငြိမ့်ညာနာကြတော့အကုန်လုံးအရတမဲ့ကြတော့ဖြင့်ဘာမှမရှိတော့ဘူးဒါမဲ့ပါရမှုတွေဘာမှမရှိအကုန်လုံးငြိမ့်ပါဘူးအမှန်တော့ကောင်းပါလေ

ဉာဏပုဂ္ဂိုလ်မြင်တော့ကိလေသာမရှိဘူးအာယုံတော့ဒီအာယုံပဲအတူတူပဲအဲပုရိသေပုဂ္ဂိုလ်ကြတော့ဒီအာယုံပဲကိလေသာဖြစ်တယ်ဉာဏပုဂ္ဂိုလ်ကြတော့ကိလေသာမရှိဘူးတော်တော်ထူးဆန်းတာပဲအဲဟာနာမပြောနဲ့ဦးတော့အခုတရားနဲ့စိတ်ဝင်စားတဲ့ပုဂ္ဂိုလ်နဲ့မဝင်စားတဲ့ပုဂ္ဂိုလ်ကိုပုံကွာနေတယ်တရားနဲ့စိတ်ဝင်စားတဲ့ပုဂ္ဂိုလ်ကတော့တန်ရုံဟာတွေတော့ကိလေသာမဖြစ်တတ်ပါဘူးသူစားမလို့ရဖြစ်တဲ့ဘူးတချို့ပွဲလမ်းသမင်တွေရှိတယ်မဟုတ်လားပွဲလမ်းသမင်တွေတချို့ကသိကြိုက်တယ် တချို့ကအဲ့ဒီဥစ္စာတွေအာယုံသိမ့်မပြဘူးပွဲလာမကြည့်ကျင်တဲ့စိတ်လည်းမရှိဘူးမြင်ရတွေ့ရတယ်ကောင်းတယ်လို့တဲမတင်ဘူးလားအဲ့ဒါကိုကြွားနေတယ်လို့စိတ်ဓာတ်ချင်းကြွားနေအဲ့တော့အခုညာနာပုဂ္ဂိုလ်ဖြစ်သွားတဲ့အခါကျတော့အဲ့ဒီကိလေသာတွေငြိမ်းသွားတယ်တဲ့အဲ့ဒီမြောက်ခင်တွေကပါပဲဝိပဿနာရှုနေစဉ်တွေကရှုရတယ်ရှုလဲရှုတိုင်းအာယုန်တွေမှာငြိမ့်နေပြီကိုယ်လည်းငြိမ့်လာတာရှိကတွေကငြိမ့်လာတယ်ရှိကတွေကလောဘဒေါသမောဟတွေဖြစ်စရာအာယုန်တွေနဲ့ဘယ်လိုတွေ့တွေ့ရှုပြီးအနိစ္စဒုက္ခဒေါသတွေပြီးပြီးတော့ငြိမ့်နေတယ် အဲ့လိုညီမများတော့နောက်ဆုံးကြတော့အရိယာမဲလေးခုအစဉ်တိုင်းဖြစ်ပြီးတော့အတ္တမဲရောက်တဲ့အခါကျတော့အကုန်လုံးငြိမ့်သွားတာကိုဒါကိုဟောတယ်ကွာအပရိဒသမစာလောင်းရှိတော့ပစ္စတံညေဝပစ္စတံအေဝမိမိကိုယ်တိုင်းပင်လင်ပရိနိဗ္ဗာယတိကိလေသာငြိမ့်သောအာရေငြိမ့်လေတော့ဤအဲ့ဒီကြောင့်ငါတို့ကိုမနာကောင်းပါလေမြတ်စွာဘုရားတရားတော့ကိလေသာငြိမ့်အောင်လို့အားထုတ်တဲ့တရားတော့သိကောင်းတယ်မနာကောင်းတဲ့စီတယ် ဒီနာဇာတိဝိသရာယမစရိယကတံကရဏီယနာပရံဣဋ္ဌတာယာတိပဇာနာတိဇာတိဘဝတိဖြစ်ခြင်းဒီကိနာကုံလေကြီးဒီလိုလည်းပဲသိသွားတယ်ဉာဏပုဂ္ဂိုလ်ကဉာဏဖြစ်တော့သိတယ်ဉာဏမဖြစ်သေးရင်တော့မသိဘူးကိနာဇာတိဘဝတိဖြစ်ရမကုန်ပြီနောက်ထမဘဝတိမဖြစ်တော့ဘူးဝုတိတံဇမစရိယံဇမစရိယမြတ်သောရှင်ဝုတိတံကျင့်သုံးအပ်သည် ညာသောခြင်းဖြစ်ဆုံးမှုလည်းပြီးသွားပြီကတံကရဏီယံကရဏီယံပြုပဲကိစ္စကိုကတံပြုအပ်သည်ပြုကျင့်စရာတွေလည်းကုန်ပြီအလုဆုံးပြီဒီလိုလည်းပြီးသွားဣဒာဒါယဤမကိစ္စလုံးကပရဒဘာသောကိစ္စတွေနာမရှိတော့ဤဣတိရောပါဇာနာတိဆင်ញင်း၍ပြီးလေတော့ဤဉာဏဖြစ်သွားတော့ဒီလိုဆင်ញင်းပြီးတော့ပြီးတာအဲဘဝသေးလည်းမဖြစ်တော့ဘူးဘဝသေးဒီဘဝစုရည်ပြီးတဲ့နောက်ဘဝသေးလည်းမဖြစ်ဘူး အဲကျင့်စရာတွေလည်းကုန်ပြီကျင့်ခြင်းကိစ္စတွေလည်းပြီးသွားပြီတရားပြီးဆုံးသွားပြီဆိုတာကိုယ်ပိုင်ညာနဲ့ပဲပြီးသွားပါတယ်ဒါကြောင့်ယဟနာဖြစ်နေတဲ့ပုဂ္ဂိုလ်ကသူတို့ဘာဆုံးဖြတ်နေဖို့ရမလိုပါဘူးဆိုတာဟာယဟနာဖြစ်တာဖြစ်သလားမဖြစ်သလားဟိုသာရတဲ့ပုဂ္ဂိုလ်တွေနဲ့သွားပြီးဆုံးဖြတ်နေဆိုရင်ဒီကသူကသူကမဟုတ်လို့လို့ပြောမှာပဲဟုတ်ရင်ဘာမှဆုံးဖြတ်ကြမလို့သူကသူကသူသိနေတာ သုံးပြစရာမလိုပါဘူးသုံးပြတဲ့အတွက်တော့နည်းနည်းဂုံပြက်သွားမှသွားပြီးသုံးပြလို့မသုံးပြရပါဘူးသူကအဲတော့ကိုယ်တိုင်သိရမှာကိုယ်တိုင်သိရမှာရဟန္တာကတော့တေသောတာပန်တို့သရဂါတို့ကဘာမသိဘူးဆိုထားအောင်လားနာဂါဆိုတော့မသိကြကောင်းတယ်နာဂါဆိုအဲရဟန္တာကတော့အကုန်လုံးသိပါတယ်ဇာတိဘဝသည်ဖြစ်မှုသည်ခိနာကုံလေပြီဓမ္မစရိယမြတ်သောကျင့်ကိုဝိတိတံကျင့်သုံးအပ်ပြီးကရဏီယပြုဝေကိစ္စဥက္ကတပြုအပ်ပေသည် ဣဒတာဤမကိစ္စလုံးငါပရံတဘာသောပြုခြင်းပွဲကိစ္စသည်နာမရှိတော့ဤတိသောပဇာနာတိဆင်ញင်၍ပြီလေတော့ဤပြီးသွားပြီကိုယ်တိုင်ပြီးသွားပြီတဲ့ဆိုတာဣဒဝတာဘာတိဣဒဝတာဘောမောဝလာနာဘိက္ခုသံခိတေနတနာသင်္ခယဝိမုဒ္ဒဟောတိဣသန္တနေတောဣသန္တယောဂေကိမိဣသန္တဇမသာရိ သစ္ဆန္ဒပရိယောတာနောပေထောဒေဝမနုဿာနာတိမောဂလနာจิตာမောဂလံဣတဝဒဤစွာခဲ့ပြီးတော့ကျင့်စဉ်ဖြင့်အခုပြောခဲ့တဲ့အတိုင်းကျင့်စဉ်နဲ့ကျင့်သွားလို့ရှိရင်ယတဝဒဤမြဤစွာခဲ့ပြီးတော့ကျင့်စဉ်ဖြင့်ဘိက္ခုယဟန်နိသခိတေနာအချင်းချုပ်အားတဲ့တဏှာသင်္ခယဝိမုဒ္ဒနာကုံယာနိဗ္ဗာန်၌လွတ်မြောက်သည်ဟောသည်ဖြစ်၏ နာကွယ်ရလွတ်မြောက်နာကွယ်ရနိဗ္ဗာန်ရောက်ပြီးတော့လွတ်မြောက်သွားတဲ့ပုဂ္ဂိုလ်ပါပဲတဲ့ဒါတော့ကျင့်လို့ရှိရင်အစ္ဆန္ဒနေထော စင်စေကြည်ဆုံးခြင်းရှိသည်အစ္ဆန္ဒယောဂေကင်းပြီးစင်စေယောဂဘေးရန်တော်ဤငြိမ်းရာတော်ရောက်သည်အစ္ဆန္ဒဗြဟ္မာစာရီစင်စေမြတ်သောခြင်းကိုကျင့်သုံးခြင်းရှိသည်အစ္ဆန္ဒပရိယောသားတော်စင်စေအဆုံးရှိအဆုံးတော်ရောက်သည် ဒီဝမနုဿာနာနာလို့တို့တဲ့သေထောမြတ်သောပုဂ္ဂိုလ်ဒီဝပုဂ္ဂိုလ်များသည်ဟောဒီဖြစ်၏အဲ့ဒါမြတ်စွာဘုရားဘယ်တော့စဉ်အချင်းညွတ်အားဖြင့်ဇနာကုံရနိဗ္ဗာန်ရောက်ပြီးတော့လွတ်မြောက်သွားပါပြီအပြီးဆုံးသွားပါပြီတရားကျင့်စဉ်ကဘယ်တော့ဆုံးတယ်လို့မြတ်စွာဘုရားကဟောပါတယ်နေတော့ခုနကဆောင်းဘူးလေးပြန်တော့ဆောင်းဘူးလေးတွေဆိုတော့တို့ကျင့်သူကဟွန်း ခဏဟောဆိုပြီးပါလေဒီမှာသုံးမဆိုရလည်းမသိသွန်လို့တဖန်စေလို့ပြန်ထမှန်ထမှန်ရှုမှတ်ရတဲ့ဒါလည်းမဆိုရသေးဘူးနဲ့ဒီကျမ်းသွားဟမ်သွန်လို့တဖာသွန်လို့တဖာသေလို့ပြန်သေလို့ပြန်ထမံရှုမှရာထမံရှုမှရာသွန်လို့တဖာသွန်လို့တဖာသေလို့ပြန် သေတုယသမ္မာရှုမာယသမ္မာရှုမာယသွန်လွတ်တပံသွန်လွတ်တပံသေလွတ်ယံသေလွတ်ယံသမ္မာရှုမာယသမ္မာရှုမာယသို့သွန်လွတ်တပံသေလွတ်ယံသမ္မာရှုမာယသွန်လွတ်တပံသေလွတ်ယံသမ္မာရှုမာယသွန်လွတ်တပံ

သောရှုသူဟာလောကမှာလောကမှာဆွဲစားခြင်းလေသည်ဆွဲစားခြင်းလေသည်သောရှုသူဟာသောရှုသူဟာလောကမှာလောကမှာဆွဲစားခြင်းလေသည်ဆွဲစားခြင်းလေသည်သောရှုသူဟာသောရှုသူဟာလောကမှာလောကမှာဆွဲစားခြင်းလေသည်ဆွဲစားခြင်းလေသည်သောရှုသူဟာ ဒုက္ခမှာဝေဒာကိလေပြီဒုစုသူဟာဒုက္ခမှာဝေဒာကိလေပြီဒုစုသူဟာဒုက္ခမှာဝေဒာကိလေပြီဒေါရှုသူဆိုတာခဏကပြောတဲ့နေသာနုပါတိဝိရံတော့မမြဲဘူးလို့ရှုပြီးတော့နေတယ်ဝိရဂ ानु ပါတိဝိရံတော့ပြည့်ပြည့်သွားသည်ကိုရှုနေတယ် နိရောဓ ानु ပါတိဝေရဏောချုပ်ငိမ့်သွားသည်ရှိ၍နေတယ်ပိနိရ ानु ပါတိဝေရဏတော့ဆွန့်လွတ်၍ရည်ဝင်၍အဲရှုပြီးတော့နေတယ်ဆိုတော့အဲ့ဒီနည်းချင်းရှုနေတာတို့ရှုသူဟာတဲ့အနိစ္စ ानु ပါဒနာဒုက္ခ ानु ပါဒနာအနိစ္စ ानु ပါဒနာဝိရာဂ ानु ပါဒနာနိရောဓ ानु ပါဒနာပိဋိဒ ानु ပါဒနာဒီ ानु ပါဒနာ၄ပါးနဲ့ရှုနေလို့ရှိရင်တဲ့တို့ရှုသူဟာလောကမှာနာဂေစီလောကေဥပါရိယေတိ လောကမှာသဇုံတူသောတရားဆွဲလာခြင်းမရှိဘူးတဲ့အဲအနုပါရိယနာပရိဒသတိမဆွဲလာတော့မဆာလောင်ဘူးတဲ့ဒါလေးကိုကြည့်တယ်သောရှုသူဟာလောကမှာဆွဲစားกินလေပြီအဲဒီလိုရှုနေလို့ရှိရင်နာဥပါရိဒီမဆွဲလာတော့ပါဘူးတဲ့အဲနာပရိဒသတိဆာလောင်ခြင်းမရှိတော့ပါဘူးဆာလောင်ဆာလောင်ကြီးဆာလောင်ကင်းက ဆာလောင်ကင်းကကိုယ်တိုင်မြတ်လုံးဝချုပ်ငြိမ့်နေပြီလုံးဝငြိမ့်အေးပြီဆိုမှဆာလောင်ကင်းကဆာလောင်ကင်းကကိုယ်တိုင်မြတ်ကိုယ်တိုင်မြတ်လုံးဝငြိမ့်အေးပြီလုံးဝငြိမ့်အေးပြီဆာလောင်ကင်းကဆာလောင်ကင်းကကိုယ်တိုင်မြတ်ကိုယ်တိုင်မြတ်လုံးဝငြိမ့်အေးပြီလုံးဝငြိမ့်အေး ဘာလောင်ကင်းကဘာလောင်ကင်းကကိုယ်တိုင်ညာကိုယ်တိုင်ညာလုံးဝနေသည်လုံးဝနေသည်ဘာလောင်ကင်းကကိုယ်တိုင်ညာလုံးဝနေသည်ဘာလောင်ကင်းကကိုယ်တိုင်ညာလုံးဝနေသည်ဘာလောင်ကင်းကကိုယ်တိုင်ညာလုံးဝ လောင်ခြင်းကအပရိတကံသစ္စတံဇေဝပရိနိဗ္ဗာယတိတဲ့ကိုယ်တိုင်မငြိမ့်တော်ပါတယ်။တိတဝတာခောမောဂလနာဥမရောပဇာမင်းဟောတဲ့သုံးပါးဒီဝါနာမိန်တော့သံဃိတေနသနာသင်္ကယဝိမုတ္တဟောတိတဲ့ဒီလောက်ဆိုလို့ရှိရင်တနာကုံရာနိဗ္ဗာန်အချင်းချင်းအချင်းရောက်ပါပြီတဲ့။ဒါတော့ချင်းဆုံးပြီလို့ဆိုလို့တဲ့ဒီတရားသာကျင့်နေတော့လည်းမြတ်စွာဘုရားကပြောတယ်။ ဤမြဖြစ်မယ်တဏှာစင်အဲဤမြဘယ်လောက်ကျင့်လိုက်လို့ရှိရင်တော့တဏှာစင်ပါပြီကျင့်စဉ်ပြီးဆုံးပြီးကျင့်စဉ်နောက်ဆုံးပြီးတဲ့ကအဲဒီရောက်အထုတ်ပြီးတော့လို့ပြောတယ်အခုယောဂီတွေလည်းအဲဒီရောက်အထုတ်ပြီးတော့ဒါပဲဤမြဖြစ်မင်းဤမြဖြစ်မင်းတဏှာစင်တဏှာစင်ကျင့်စဉ်ပြီးဆုံးသည် ဤမြဖြင့်ပင်သနာစဉ်ကျင့်စဉ်ပြီးဆုံးသည်ဤမြဖြင့်ပင်သနာစဉ်ကျင့်စဉ်ပြီးဆုံးသည်ဤမြဖြင့်ပင်သနာစဉ်ကျင့်စဉ်ပြီးဆုံးသည် ပ်ပြီးတော့ဆာလာမူတောင်းတာမှမရှိဘူးဆိုရင်အဲ့ဒါကျင့်စဉ်ဆုံးပြီတဲ့သုလဒနာသင်္ခရာမြတ်စွာဟောမိတ်ပြီသုလဒနာသင်္ခရာတော့မှာဟောတာလေအခုတော့ဒီမှာတော့ပသလာမာနပသလာပသလာယမာနတော့ဒီမှာလည်းဟောတာပါလေနေရာမှာဟောတာဘုညာသံမူရေးတာကတော့ဟိုကတရားဟောတယ်သုလဒနာသင်္ခရာဝိမု ക്തി တော့ဆိုတာရှိတယ်အဲဒီတော့ကအဲဒါကြောင့်သံမုံမှာတော့အဲဒါကိုကောင်းတတ်ထားတယ် သုလဒနာသင်္ခရာမြတ်စွာဟောမိတ်သည်သုလဒနာသုလဒနာသင်္ခရာသင်္ခရာမြတ်စွာဟောမိတ်သည်မြတ်စွာဟောမိတ်သည်သုလဒနာသုလဒနာသင်္ခရာသင်္ခရာမြတ်စွာဟောမိတ်သည်မြတ်စွာဟောမိတ်သည်သုလဒနာသုလဒနာသင်္ခရာသင်္ခရာမြတ်စွာဟောမိတ်သည်မြတ်စွာဟောမိတ်သည် သနာသင်္ခယဝိမု ക്തി သုံးမှာမြတ်စွာဘုရားဟောတဲ့အခုဒီရှင်မောကလံဟောတဲ့ပါစလာမပါစလာယမာနသုံးမှာလည်းပဲဟောတဲ့နှစ်နေရာမှာဟောထားပါတယ်သူတူပါပဲအတိပဲ ဒီတုတ်တရားကိုနာကြပြီးတော့ဒီတုတ်တရားမိပြုပြီးတော့ဆက်လက်ပြီးအားထုတ်တာရှင်မောဂလန်ယဟနာဖြစ်ပါတယ်။ခုနှစ်ရက်အတွင်းတဲ့ဒီတုတ်ကဘယ်ရက်လာဟောတယ်တော့မပြောတာဘူးသူတရားထုတ်နေတဲ့ခုနှစ်ရက်အတွင်းမှာလာဟောတာပဲ။အဲအဲ့တော့၄-၅ရက်လောက်လာဟောတာဖြစ်ချင်းနဲ့ဖြစ်မှာပေါ့လေငိုက်နေတယ်ဆိုတော့တည့်ရထဲတော့ငိုက်မှာမဟုတ်ဘူးဆိုရက်တော်များသွားလို့လည်း၄-၅-၆ရက်လောက်ပြီးမှလာဟောတာတူပါရဲ့။ အဲဒီတရားနာပြီးတော့ဆက်အားထုတ်ရပါသေးတယ်တရားနာဆုံးတာနဲ့ဉာဏ်နာဖြစ်သွားတာမဟုတ်သေးဘူးသူကဆက်အားထုတ်ရသေးတယ်အဲဒီအားထုတ်ပြီးတော့ရှင်မမောဂလဉာဏ်နာဖြစ်သွားတယ်ရှင်မမောဂလဉာဏ်နာဖြစ်ပြီးတော့အဲရှင်သာရိပုတ္တရာဉာဏ်နာဖြစ်ပုံကသုံးတခြားရှိတယ်ဒါလည်းဟောရအောင်အခုဒီသုံးနဲ့စပြီးတော့သာသင်္ခရဝိမု ക്തി ဖြစ်ပုံကကြာမင်းကမေးတော့ခဏကအဲဒီနေ့ကပြောခဲ့တဲ့ကြာမင်းကသူက အချင်းချုပ်မြတ်စွာဘုရားဟောပါဆိုပြီးတော့မြတ်စွာဘုရားဟောလိုက်တော့ပဲ9မိနစ်ကြာမလဲ9မိနစ်3မိနစ်လောက်ပြီးမှအဲ့ဒါသာရုသာရုခေါ်ပြီးတော့လည်းပြန်သွားတာနာပြီပြန်သွားတော့ဟိုမှာအစကဧရာဝန်စင်ပေါ်မှာသူကစီးပြီးတော့အခါနာတဲ့ခါလဲဥယျာဉ်ပွဲကျင်းပတာပေါ့အဲ့ဒီမှာဥယျာဉ်ဥယျာဉ်အဝဧကပုံရိကဆိုတဲ့ဥယျာဉ်ဝမှာဒီစိတ်ကူးရလို့ ဒီပြဿနာလေးမရရင်ကောင်းမှာပဲစိတ်ကူးရတယ်လာပြီးဒုံမနဲ့မေးဒုံမနဲ့ကြံသွားတာကအချင်းချင်းဟောပါဆိုတော့မြတ်စွာဘုရားအချင်းချင်းဟောဘုမပွဲမပြည့်ဘူးဒုံမနဲ့ဟောသိကျင်မှတော့သိမှာဟိုမှာတရားမင်းဒုံမနဲ့သွားတာဟိုမှာသူကသူကခုံနေတာနဲ့တရားမင်းကြည့်ကြမှာမဟုတ်ပဲသူကပွဲကြည့်ကြမှာသူကလူတွေကအဲ့ဒီနတ်တွေကနတ်တွေကဒီမှာတီးမှုကခုံနေတာကိစ္စနေမှာတရားကိုကိစ္စချပါဆိုင်လို့အဲ့တော့ဒီမှာတရားလာမေးပြီးတော့ဟိုမှာပြန်သွားပြန်သွားပြီးတဲ့နောက် ိုကြတော့သူကအဲဒီဥယျာဉ်ထဲမှာသူအဒီမုတ်ကားကုန်နေတဲ့ဖွဲကြီးပြစ်ပနေတယ်ရှင်မမောက္ခလာကကြာမင်းမေးတာကြားတယ်မြတ်စွာဘုရားဟောတာမကြားဘူးအခန်းတော်ရှင်ကြီးပဲကြာမင်းမေးတာကြားတယ်ဘာလို့တာလို့ခေါ်တာတွေကြားတယ်ဆိုတော့လေဘုရားဟောတဲ့တရားအတန်ကိုမကြားဘူးဘာလို့လဲဆိုတော့ဘုရားဟောတဲ့တရားပြိဿတွေဆက်နေမှကြားတယ်ပြိဿတွေဒီလိုဒီလို တူနဲ့တူနဲ့ထိုင်နေတာတရားနာတဲ့နေရာနဲ့ထိုင်ပြီးတော့ဆက်နေလို့ရှိရင်တော့ဘယ်လောက်ဝေဝေကြရလဲ။အတန်ချက်စက်တွေပါတယ်မလို့ပါဘူး။အကုန်လုံးကြရတယ်တော့အဋ္ဌာနဲ့ပြုဖို့မလိုဘူး။ပရိသတ်ပြနေလို့ရှိရင်တော့ဟိုတရားနာပရိသတ်ရဲ့ပြင်ပတ်တော့အတန်ကမထွက်ဘူးဆိုရင်တရားအတန်ကအဲ့ဒါကြောင့်သူကမကြောက်ဘူး။မကြောက်တော့ရှင်မမောဝလာကတရားမင်းမသိလို့လိုက်သွားတယ်။လိုက်သွားတော့ဟိုမှာပွက်ခန္ဓာနဲ့ပတ်တည်တော့ဟို ပြောတော့ရှင်မမောကလာလာတယ်ဆိုတာနဲ့ဒီမုတ်ကကောင်နဲ့ဟေရကြဝေဟိုမှာရှင်မမောကလာကြွလာပြီဆိုတော့သူတို့ရပြီးတော့နေကြမောကလာရောက်တာနေရာတွေပါလေခင်းပြီရှင်မောကလာနေကြမင်းနဲ့ခုနကရှင်ကြမင်းမဟုတ်လားမြတ်စွာဘုရားကြီးတရားမေးပါဘာရင်းဟောလိုက်တော့ရှင်ဘုရားတဲ့တတိယတော့တတ္တိယအာယုန်တွေကများများပါပြီနဲ့မေးရကြတယ်လို့သာအခုဒီဥစ္စာလုပ်ပြီးရင်တော့ကြမေးတာပဲတဲ့ကအခု အဲ့ဒီနားလာတဲ့တရားတွေလည်းဒီလိုညာကမှမှတ်မိဘူးလေမေ့သွားပြီသူကသူကမေ့လွယ်တယ်သူကတရားသိပြီလေမဲဘုန်းကြီးကလည်းကမမေ့အောင်လို့တက်ကတက်ကဟောတယ်တရားဆိုတာကဟုတ်တယ်မေ့ကြလည်းကောင်းတယ်တရားတော့လွယ်ပါမလို့သူဥစ္စာတွေကမလွယ်ဟောရတဲ့ပုဂ္ဂိုလ်တော့ကကိုဟောရင်ဟောရင်ပုံတော့မေ့မှာဆိုရင်လည်းဒီဆိုင်ဒီဆိုသူကတခါတခါမေ့လို့တော်တော်လေးစဉ်းစားလိုက်ရတယ်သူမေ့တယ်တရားကာမဝါယုန်တွေကများတော့သူမေ့တယ်တဲ့ဆိုတော့ဟွန်း ဒီမှာမဟုတ်လားဩတရားမင်းကသာမဝနဲ့သိပြောနေတာဒီတော့ခုတရားနာလာပြီးတော့အခုပဲတခါတည်းဒီတရားတွေလုံးလုံးမှတ်လို့မရတော့ဘူးဆိုပြီးတော့နောက်တော့မှလည်းရှင်မောဂလကတကိုးတွေပါလေပြပါတယ်အဲဒီတကိုးတွေပါလေပြလိုက်တော့မှပီတိသောမနာပါလေဖြစ်လာတယ်ရှင်မောဂလကတကိုးကြီးပါပဲဆိုပြီးအာရုံပြုပြီးတော့ပီတိသောမနာပါလေဖြစ်လာတာမှလို့အဲဒီပြန်ပြောတယ်ရှင်မောဂလကလည်းပေါ်လာပြီလေခုနတရားကသူကသူရဲ့တော့ ကိလေသာအယုန်တွေဝင်နေတော့ဟိုမစဉ်းစားနိုင်လို့ပါဒါနဲ့မိတယ်ဆိုတော့လုံးလုံးပြေးတာတော့ဟုတ်ပုံမရပါဘူးအခုလူတွေလည်းဒီလိုရှိတယ်အလုပ်တစ်ခုအလုပ်တွေကူးနေတော့သွားပြီးတော့မေးလို့ရှိရင်အဲ့ဒါသူမစဉ်းစားအားတော့မိနေတယ်လို့ပြောမှာပဲလို့အေးစဉ်းစားနေတဲ့ကသွားမေးသူပေါ်လာမှသူကအဲ့ဒီလိုပါပဲကောင်းကောင်းအယုန်တွေနဲ့စိတ်ကဝင်စားနေတော့သူမေးတယ်ပြောတယ်အဲမစဉ်းစားအားလည်းအဲ့ဒီမှာပေါ်လာတော့မှဒီတုတ်ကိုညစာပြဟောလိုက်တဲ့တဲ့ ။တရားမင်းကပြန်လျှောက်တော့မှအဲဒီတရားယူလာပြီးတော့ညဇောဘုရားတန်လာလျှောက်တယ်။ညဇောဘုရားလည်းခုနကနတ်နတ်တယောက်လာပြီးတော့ငွေးသွားတယ်။အဲ့ဒါရှင်ပြဘယ်နှညဟောလိုက်တော့အာမောက်ကလာနေဟိုတရားမင်းကြီးသွားပြီးတော့မေးလာခဲ့ပြီတရားဒီလိုဒီလိုဟောလိုက်တာပဲဆိုတော့အဲ့ဒါဟုတ်ပါရဲ့ဒီတိုင်းပါပဲဟုတ်ပါမေးလာတယ်ဆိုတော့ကြောက်တာပဲ။အဲ့ဒါ တရားမင်းမှာတော့ဒါအထောက်ပံ့တော့ရမှာပါသို့တော်လည်းတရားမင်းတော့ယဟနာမဖြစ်သေးဘူးသူတော်ဒီလိုပါပဲရှင်မမောဂလာနဲ့ဒီတရားကြားနာပြီးတော့ဒီတရားမိပြုပြီးအားလုံးလည်းပဲခုနှစ်အတွင်းယဟနာဖြစ်သွားပါတယ်ရှင်သာရိပုတ္တရာကတော့သူက15ရက်တောင်အားထုတ်ရတယ်ဆိုတာကိုအဲဒီသုတ်တုတ်ရှိတယ်သုတ်နှစ်သုတ်တောင်ရှိပါတယ်အဲဒီသုတ်တွေနောက်ဆက်ပြီးတော့ဟောရမယ်ခဏတော့ရှင်လည်းကုန်ပါပြီတရားလည်းတော်တော်ဆုံးသွားတယ် ဒီပါစလာယမာနာသုံးနိုင်လာတော့တနာသင်္ခယဝိမု ക്ത လုတ်တရားတော်ကိုနာကမှတ်သားရသောဓမ္မသမဏကုသိုလ်ကစေရနာ၏သွမ်းအမှုဘော်တော်ရဲ့ဉာဏပရိသတ်တော်ကောင်းတို့သည်အလုံးစုံသောယုံနာတရားတို့ကိုဗိညာတိညာဟုခေါ်သောဝိပဿနာဉာဏ်ဖြင့်ကျေရှုပြုလျက်ရှုမှတ်နိုင်ကြ၏ပရိညာပညာဟုခေါ်သောဝိပဿနာဉာဏ်ဖြင့်နိစ္စရူပနာတလက္ခဏာတို့ဖြင့်ပိုင်းခြား